လဇန်၂ရက်နေ့ခရစ်သက်ရာ2014ခုနှစ်မလ2ရက်တနင်္ဂနွေနေ့ဒေလီစီတီမြို့ထေရဝါဒဓမ္မသင်တန်း၌ပုချသင်ကြားနေစေဖြစ်တဲ့အနာတ္တလက္ခဏာသုတ်တံဆက်ဖြစ်ပါတယ်။ဒါရဏတ္တလက္ခဏာသုတ်တံရဲ့အနှစ်ဖြစ်တဲ့ခန္ဓာ၅ပါးဝိပဿနာလင်္ကာကြီးကိုထုံးစံအတိုင်းရွတ်ဖတ်ပြီးတော့ပူဇော်ကြရအောင်။တွင်မြီ မျက်ရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ဖြစ်နတံနှိစေတံဖြင့်တရားမစဲလွန်စင်ရဲ့ဤခိုင်မြဲကြောမှာနှင့်မပါဘူးပညာစစ်ခုမျောထောက်ရှုသော သူတဘာဝအနိစ္စနဲ့ဒုက္ခအနတ္တမန္လစွာဤ ငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ပါတကားဝေဒနာမိခန္ဓာသည်လဲမြေရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်နတ္တံနေစတံဖြင့်တရားမစဲလွန်စင်ရဲ့ဤခိုင်မြဲကြောမှာနှစ်မပါဘူး ပညာစက်ခုမျောထောက်ရှုသောဒုသဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတည်တဲ့ဘာရကတေညာတွင်မြည်ခန္ဓာသည်လဲမြေရှိကာလမတိထပဲခဏဖြစ်လည်းခဏဖြစ်၏ ဖြစ်ဖြစ်နတံနှိစ္စတံဖြင့်တရားမစဲလွန်စင်ရဲ့ဤထိုင်မြဲကြောမှာနှစ်မပါဘူးပညာစက်ခုရောထောက်ရှုသောအနိစ္စနှင့်ဒုက္ခအနတ္တမှန်လားစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ဘာရကံ သင်္ခါရမြည်ခန္ဓာတိလေမြေရှိကာလမတိထပဲခဏပြည့်ဤဖြစ်ပြဏတံနှိစ္စတံဖြင့်တရားမစဲလွန်ဆင်းရဲဤခိုင်မြဲကြောမှာနှစ်မပါဘူးပညာမျောထောက်ရှုသောသူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လာစွာဤ ငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ပါရကဝိညာဉ်6မြီခန္ဓာသည်လဲမြေရှိကာလမတိထပဲခဏဖြစ်လည်းရဖြစ်ဖြစ်နတံနှိစ္စတံဖြင့်တရားမစဲလွန်ဆင်းရဲ့ဤခိုင်မြဲကြောမှာနှစ်မပါဘူး ပညာစက္ခုမျောထောက်ရှုသောဒုသဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လာစွာငါငါဥစ္စာငါလိပ်ပြတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ဘာတကားသာဓုသာ ဒီနေ့ဆက်လက်ပြီး လေ့လာကြမယ့်အပိုင်းစာမျက်နှာ43မှာရှိတဲ့ဝိညာဉ်ဤမမြဲပုံစသည်ပြဆိုခြင်းဒါတော့ဝိညာဉ်နဲ့ပတ်သက်ပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာ3ပါးနဲ့စိစစ်ပုံပေါ့အဲ့ဒါလေးကိုပါဠိရောမြန်မာပြန်ရောရွတ်ဖတ်ပြီးပူဇော်ကြအောင်ဆိုဝိညာဏနိစ္စံဝါအနိစ္စံဝါတိ အနိစ္စံပန္တိယံပနာနိစ္စံဒုက္ခံဝါတံဒုက္ခံဝါတိဒုက္ခံပန္တိယံပနာနိစ္စံဒုက္ခံဝိပရိနာမဓမ္မံကံလံနုတံသမနုပါတိတုံဧတံမမဧသောဟာမတမိဧသောမေအတ္တာတိနောဟေတံဗန္တိဉာဏ်စီမှု Yeah. မြန်မာပြန်ပေါ့နော်ခန္ဓာ၅ပါးကိုမြတ်စွာဘုရားကပေစာဝကေ၅ဥတို့ကို တပါးချင်းတပါးချင်းအနိစ္စဒုက္ခအနတ္တလက္ခဏာတွေနဲ့စိစစ်ပြတဲ့အခါမှာသူတို့ကိုယ်တိုင်ဒီခန္ဓာနဲ့ပတ်သက်လို့အသိရှင်းပေမဲ့စောစောတုန်းကဒီအနတ္တလက္ခဏာတုတ်ကိုစာပြီးလေ့လာတော့ကပြောတဲ့အတိုင်းသူတို့မှာ ဒေါတာပန်ဖြစ်ပေမဲ့သူတို့မှာဘာကြံသေးတယ်လဲဆိုတာအတ္တမိမာနဆိုတာလေးရှိသေးတယ်နော်အတ္တမိမာနဆိုတာဘာလဲဆိုရင်ခန္ဓာ၅ပါးပေါင်းစုံမိတဲ့အခါခန္ဓာ၅ပါးပေါင်းစုံမိတဲ့အခါကြလို့ရှိရင်တတ္တဝတယောက်အနေနဲ့ဖြစ်သွားတယ်အဲဖြစ်သွားတော့အဲ့ဒီခန္ဓာ၅ပါးနဲ့ပတ်သက်ပြီးကိုကသိတယ်ဆိုပါတော့သိစရာတစ်ခုကိုသိလိုက်တယ်သူများမသိတာကိုသိလိုက်တယ်ထစ်ထမြင့်မြင့်သိတယ်ဆိုရင် အဲ့ဒီထက်ထက်မြင့်မြင့်သိတာလေးကို तू ကလက်ခံသေးတယ်ငါလို့ငါသိလိုက်တာလို့လက်ခံတာပြောတာအဲ့တော့ကိုကအမြင်ဆုံးလက်ဒီတိုင်းပဲဆိုတော့အဲ့ဒီလိုအတ္တမိမာနဆိုတာကဒီရိုးရိုးမာနလို့မဟုတ်ဘူးအမတန်သိမ်မွေ့တာဒီအဆင့်တွေကပြောရမယ်ဆိုရင်သူတို့သောတာပန်နေမှာတောင်ရှိတယ်ဆိုရင်သောတာပန်လည်းပဲအဲ့ဒီအဆင့်ဖြစ်နေတာကို तू မသိဘူးလို့ပြောတာအဲ့လောက်ထိနှူးညံ့တယ်ဒါကသူ့ထက်အဆင့်မြင့်တဲ့ အဲအရိယာတွေကမှသူတို့ဒါဖြစ်နေတယ်ဆိုတာသိတာဒါကြောင့်မြတ်စွာဘုရားကဒီကြမ်းတမ်းတဲ့မာနမဟုတ်ဘူးကိုဟောတော့ကဦးဇင်းတို့တန်ရိခတုတ်တင်တော့ကပြောခဲ့ပြီးပြီဒီသူတို့မှာကို့မှာတကယ်ဖြစ်တကယ်ရှိနေတာကြတော့အရှိကိုအရှိတိုင်းအဖြစ်ကိုအဖြစ်တိုင်းလေးနဲ့ပတ်သက်လို့သူတို့ကတွေထက်အောင်မြင်မှုတိုးတက်မှုမြင့်မြတ်မှုတွေရှိရင်အဲ့ဒီဟာလေးနဲ့ပတ်သက်လို့တော့သူတို့မှာမာနလေးရှိတယ်တဲ့အဲ့ဒါကိုယာထာဝမာနရှိတာကိုရှိတဲ့အတိုင်းဖြစ်တာ နော်အာရထဝမာနလို့ခေါ်တဲ့မရှိတာတွေကိုတခါတည်းကိုယ်မှရှိတဲ့အောင်အောင်လိန်လေပြောဆိုဝါကြွားတာတော့ဒါတော့လုံးဝမရှိဘူးနော်ဒါတော့ရှိနေတဲ့ဟာလေးကိုတော့ရှိတဲ့အတိုင်းလေးတို့မှဒါလေးကိုတော့မာနလေးရှိတယ်တဲ့တို့သိတာတို့နားလေတာတို့ထစ်ထမြင့်မြင့်မြင်တာနော်အဲ့ဒါမျိုးလေးတွေကြတော့အဲ့ဒီအဲ့ဒီမိမိသိမြင်မှုနားလည်မှုသူတို့ဘာတွေတော်မှုအဲ့ဒါလေးနဲ့ပတ်သက်လို့တို့တို့မှာမာနလေးတွေရှိတယ်အဲ့ဒီမာနလေးတွေကိုလည်းပဲ ပယ်ခြင်းလို့နော်ဒါမြတ်စွာဘုရားဒီအနတ္တလက္ခဏာသူကိုဆက်ပြီးတော့ဟောတယ်ဒါတော့ဝိညာဉ်ကိုလည်းပဲတန်ဒီတဏမာနဒိဋ္ဌိတို့နဲ့စွဲနေတာပဲစောစောလေးကခန္ဓာတွေမှာလေလာခဲ့သလိုပဲဒီအခုဝိညာဉ်ဆိုတာကဒီတိတတ်မှုသဘောလေးပဲသူ့လောက်ကတိယုံလေးပဲတိတယ်ဆိုတော့ခန္ဓာ၅ပါးကဒီခန္ဓာတစ်ပါးစီကနေအကုန်လုံးတိတာမဟုတ်ဘူးအလုံးပေါင်းလိုက်မှသာလေတိချင်းကိစ္စတစ်ခုမြင်ချင်းကိစ္စတစ်ခုပြီးသွားတာ သူဆိုင်ရာဆိုင်ရာအချိုးပေါ့နော်လွန်ခဲ့တဲ့ဟာကခေါင်းဆောင်လှုပ်သွားမယ်ပြီးကြံတာတွေကနောက်လိုက်အဲ့ဒီလိုနည်းနဲ့သူကဘယ်ဟာမဆိုနော်မြင်တာကြားတာနာနာစားတာထိတာတိတာအကုန်လုံးကဥပါဒာနဲ့ခန္ဓာတွေကြီးပဲဖြစ်တဲ့အတွက်ကြောင့်မလို့ဒီအာယုံတစ်ခုတွေ့ပြီးမြင်မြင်ကြားပြီးဆိုရင်ဉာဏ်နဲ့ခန္ဓာတွေအကုန်လုံးပါလာတယ်အဲ့တော့အခုဝိညာဉ်ကိုရောက်ပြီးဝိညာဉ်ရောက်တဲ့ခါမှလည်းပဲဒီတိမှုနဲ့ပတ်သက်ပြီးတော့သူ့မှာအခြားခြားခန္ဓာတွေလိုပဲတဏှာရယ်မာနရယ်ဒိဋ္ဌိရယ်ဒီ သုံးပါးကဆွဲလန်းတတ်ပါသေးတယ်တဲ့။ဒါကြောင့်ဓဝရ6ပါး၌ထင်လာတဲ့အာယုအမျိုးမျိုးတို့ကိုသိနေသောစိတ်ဝိညာဉ်သည်ကလေးဘဝမှစိတ်သည်ယခုထိတည်နေ၏။ကံကိုကိုကိုစဉ်းစားကြည့်လေ။အခုသိနေတဲ့စိတ်ကလေးကငါဟိုတုန်းကလည်းသိနေတာအခုတဖြည်းဖြည်းလူတာကြီးသွားပြီမဲ့ဒီစိတ်ကလေးကတော့ဒီတိုင်းကပ်ပြီးတော့ပါသွားတာပဲ။စိတ်ကလူလိုအိုပြီးတော့ကြီးလိုက်တယ်လို့မထင်ဘူး။ဒီတိုင်းလေးပဲထင်တာ။ဒါတော့ဒီစိတ်ဟာ အာယုံရှိမှဘာရှိတယ်လဲစိတ်ဖြစ်ပေါ်တာနော်အာယုံလေးပေါ်လာမှဒီအာယုံကိုမျက်စိကမြင်မယ်ပေါ့နော် မြင်ကကြမှဘာစိတ်ပေါ်မလဲမြင်စိတ်အတန်မပေါ်သေးခင်ကြားစိတ်ရှိရလားမရှိဘူးတော့သူ့ရဲ့ condition ဆိုတာအမြဲတမ်းလိုအပ်တယ်လိုကရှိကမှပေါ်တာဒါကြောင့်အနေဆာဆိုတဲ့လက္ခဏာကိုပြောရင်အဘာဝတော်ဟုတ်တော်ဟာရှင်းတော့ကစောစောကကြိုတင်ပြီးဖြစ်ပြီးရှိနေနေတာမဟုတ်ဖက်နဲ့အခုကြမှာရုပ်တရက်ပေါ်လာပြီးတော့ရုပ်တရက်ချက်ချင်းပဲတခါပျောက်သွားတယ် အဲ့ဒါဟာအနိစ္စရဲ့လက္ခဏာပဲဆိုတဲ့အခါကျတော့စိတ်တစ်ခုဟာလည်းဒီတိုင်းပဲအာယုံ6ပါးဟာသူ့ရဲ့အာယုံ द्वार နဲ့လာတိုက်မှာမြင်စိတ်ကြားစိတ်နာမ်စိတ်စားစိတ်ထိစိတ်ကြံသိစိတ်လို့ဖြစ်တာဆိုတော့ဒါဆိုလို့ရှိရင်အခုလောလောဆယ်မြင်စိတ်ကလေးဟာနောက်တစ်ခါမြင်စိတ်နဲ့တူနိုင်မှာမလားမတူနိုင်ပေမဲ့ဥစဉ်တော့အဲ့ဒီမြင်ချင်းရောက်သိတဲ့စက္ခုဝิญဉ်စိတ်ဟာကြံတဲ့စိတ်တွေနဲ့လည်းတစ်ထက်တဲ့အတူတူပဲတစ်ခုတည်းကနေ द्वार 6ပါးကိုအကုန်လုံးဖြန့်သိတယ်လို့ဒီလိုယူဆတာနော် တခုတည်းနဲ့အကုန်ဖြန့်သိနေတယ်လို့ဦးဇင်းတို့ panoramic view နဲ့ရှေ့ကြည့်ရင်ရှိသမျှတွေတခါတည်းဒီလိုမြင်တယ်လို့အောက်မိတာလေအဲ့ဒီလိုမျိုးမပြောင်းဘူးသူကဒီတိုင်းရှိတယ်ဒါတော့အဲ့ဒီလိုမျိုးအစွဲလေးကတည်နေတတ်တယ်တဲ့နောက်အဲ့ဒီစိတ်ကနောင်လက်သေးသည်အထိဒီစိတ်ပဲတည်သွားမယ်ဆိုတော့ထင်နေကြတယ်တချို့လဲနောက်နောက်ဘဝတွေကလည်းဒီစိတ်ကပဲရွေပြောင်းပြီးတည်နေမယ်လို့ထင်တယ်ဒါပါတော့တချို့ဆိုရင်ဘယ်လိုထင်မလဲ အတိတ်ကတော့ကစိတ်ဝိညာဉ်သည်ပစ္စုပန်ဘဝအမေတဲ့ကိုရောက်ပြီးတော့အမေတဲ့ကမှတဆင့်တကပြန်ပြီးတဖြည်းတဖြည်းရင့်ကျက်ပြီးသိလာအဲ့ဒီကနေသေသွားလို့ရှင်လေဒီဘဝမှာနောက်ဆုံးသုတိစိတ်ဆုံးတာနဲ့တပြိုင်နက်ဒီဘဝဟာလေဟောဘက်ကိုဘက်ကနေဆိုခုန်ကူးသွားပြီးတော့ဆက်သွားအောင်ပါသူကဒီလိုထင်တာဒါဒီစိတ်ကတော့ပြစ်တယ်ဆိုတာမရှိဘူးဆိုတော့စိတ်ကပျောက်သွားတယ်ပြစ်သွားတယ်လို့မရှိဘဲနဲ့အဲ့ဒီစိတ်ကိုထာဝရတည်တယ်ဆိုပြီးတော့မှတတရဒိဋ္ဌိအနေနဲ့အဲ့ဒါလိုယုံထားတာဒါကြောင့်တချို့လေတဲ့နောက်နောက်ဘဝတွေမှာလေဒီစိတ်ကပဲရွှေ့ပြောင်းပြီး တည်နေမယ်ဟုယူဆနေကြ၏ဒါကြောင့်ဦးဇင်းတို့တတ္တဝါတွေလူတွေသေးတဲ့ခါကြလို့ရှင်ဟဲ့ဝิญဉ်လေးတော့ထွက်သွားပြီနော်ဟဲ့ဝิญဉ်လေးတော့ချုပ်သွားပြီဒီလိုလေးမပြောဘူးလားလေတန်ကတော့ဘာလဲဆိုရင်ထွက်သွားတယ်ဆိုတဲ့အတန်ကပိုတိတာတယ်နော်ထွက်သွားတယ်ဆိုတာအရာဝတ္ထုတစ်ခုကဒီဘက်ကနေဒီဌာနတစ်ခုကနေထွက်သွားတယ်ဆိုတော့ဖဲခွာသွားပြီတနေရာကိုဒီမှာဆက်နေလို့မရဘူးဟုတ်တယ်မို့လားဒါတော့ तू နေလို့နားခိုးလို့ရမယ်ခန္ဓာအသစ်တစ်ခုကိုပြောင်းသွားတယ်ဆိုတော့ အရေးအမြုပ်ကအဲ့ဒါကိုရည်ညွှန်းတယ်ဒါကြောင့်မလို့ဦးဇင်းတို့ဟာဗုဒ္ဓဘာသာဆိုပေမဲ့ဒီအိန္ဒိယကနေပါလာတဲ့အတွေးခေါ်ယူဆတတ္တရနဲ့ပတ်သက်တာတွေကဗုဒ္ဓဘာသာဗုဒ္ဓဘာသာယူတဲ့ပုံကိုများမှာတတ္တရဒိဋ္ဌိအဖြစ်များတယ်။ဘာဖြစ်လို့လဲလှူတဲ့တန်းတဲ့ခါလဲဒီဟာလေးလူပြီးနောက်ဘွားကြကောင်းစားမှာဆိုတော့ဒါလေးကနေဟိုဘက်ချိတ်မတော်ဘူးလား။ချိတ်သွားတယ်။ဆိုတော့ဦးဇင်းတို့ဟာဟောဒီတန်တရားကထွက်ဖို့တန်ဒီဝိဝတ္တနေတိတကုသိုလ်ဖြစ်ဖို့ဆိုလို့ရှိရင် အတော်ကိုရှားတာကုသိုလ်တွေလုံးမလုံးဘူးလားဆိုတော့လုံးပါတယ်လုံးပေမဲ့လုံးလိုက်တဲ့ကုသိုလ်နဲ့အကြောင်းအားလျော်စွာအကျိုးကိုတမ်းမြော်တာအတန်နဲ့ပတ်သက်လို့လှူခဲ့ရင်ဟေးနောက်ဘက်ဖြစ်လျာပါနင်အတန်ကောင်းမှမပူနဲ့ဟောဘေးကလူတွေအားပေးတာလေပန်းလေးများလူဟဲ့ပန်းလေးလို့လှမှမပူနဲ့ဒီလိုပစ္စည်းဥစ္စာတွေများလူဟာနောက်ဘက်ကျတတိကြီးဖြစ်အောင်မှမပူနဲ့ဟမ်အစင်စင်စားဖို့ဆိုတော့စဉ်းစားကြည့်ကျုပ်တို့ဌာနဘယ်ထက်ပြန်ဝင်သွားလဲလဲမဲ့ထက်ပြန်ရောက်သွားတာလဲမဲ့ထက်ပြန်ရောက်သွားတာမင်းညပဲတရားဟောပါသေးတယ် သောတာပတ္တိမက်ကိုရောက်တဲ့အခါမှာတဲ့အပဒါလိတပုပ္ပံဟိုရခက်ရခက်အချိန်တွေတုန်းကကုသိုလ်တွေတော့ရှိတယ်ဒါပေမဲ့တကယ့်ကိုဦးဇုံတော့နှစ်ပေါင်းတန်းပေါင်းမြောက်များစွာတည်နေတဲ့ကဘာမြောက်ဖျားနော်ရေခဲတောင်ကြီးတွေဖြစ်နေတယ်လို့မျိုးအဲ့ဒါလို့ဒုနဲ့ဒဲနဲ့အင်းနဲ့အားနဲ့ဖြစ်နေတဲ့ကိလေသာဒုကိုသောတာပတ္တိမက်ကိုရတဲ့အချိန်လေးကြာမှတခါတည်းပထမဆုံးစပြီးတော့ဖောက်ခွဲပြလိုက်တာကျန်တာကျန်တဲ့ကုသိုလ်ကမခွဲဘူးလို့ဆိုလို့တယ်ဘာဖြစ်လို့လဲဆိုရင် ရှေ့ရခင်အတိတ်ဘဝတုန်းကလုပ်တဲ့ကုသိုလ်တွေမရှိဘူးလားရှိပါတယ်တဲ့ဒါပေမဲ့ကိုကကုသိုလ်လေးလုပ်လိုက်အခုနပြောသလိုစိတ်ကအဲ့ထက်လဲသွားလိုက်ပါဇက်ကထုတ်ပြီးတော့ဆူတောင်းသလားဆိုမတောင်းဘူးဒါတော့ဆုမတောင်းပေမဲ့အကြောင်းအားလျော်စွာအကြောင်းကုသိုလ်လုပ်တဲ့အချိန်မှာဒါကြောင့်ဒါကလေးကိုရရပါလို့ဥလို့ညွတ်သွားတာနဲ့ဘာဖြစ်သွားပြီလဲခမရတို့အဲ့ဒီကုသိုလ်မှာလေဘယ်ကပ်ပေးလိုက်ပြီးပြီလေဘယ်ကပ်ပေးလိုက်ပြီးပြီအဲ့ဒါလိုချင်တာလေးကို ဆိုတဲ့အခါကျတော့ကုသိုလ်နောက်ကဘာပါတဏပါတဏပါတော့တဏဆုတောင်းပြီးသားမလဲပဲနေမလားဒီဒီကုသိုလ်ဆိုတော့ကုသိုလ်ကနော်နိဒီနိဗ္ဗာန်သွားမဲ့လမ်းကြောင်းဒီနိဗ္ဗိဒညာနဲ့ညီငွေပြီးတော့မှဝိဝတ္တကုသိုလ်တန်တရားကလွတ်ကြောင်းဘက်ကိုမရောက်ဖဲနဲ့တဏှာကအသားလေးချော့မော့ပြီးတော့မင်းဒါမကောင်းဘူးဒီဟာလေးကြမင်းအတော်ကောင်းတာလှဲ့လှဲ့ခေါ်သွားတာ30တဲ့ဘုံကိုဆစ်တုပ်ပြီးတော့ဒီဘုံကဒီလိုကောင်းတာဒီဘုံကဒီလိုလှတာနဲ့နော်လူဆိုတာက ဆင်းရဲရင်ကိုယ့်ထက်သားတဲ့စီးစိမ်ကိုလိုချင်တယ်နော်ကိုယ့်ထက်သားတဲ့စီးစိမ်ကိုလိုချင်တယ်ဒါတော့အခုကြည့်နော်အခုကိုလူဘဝမှာအခုဒီလောက်အဆင့်တန်းရှိတယ်ကိုယ့်ရဲ့အဆင့်နဲ့လက်လန်းမမီလောက်တဲ့တခါတဲ့တထေးကြီးတွေရဲ့ဘုံဘိမ့်မှန်ကြီးတွေမန်ရှင်ကြီးတွေစီးစိမ်ကြီးတွေပစ္စည်းတွေနော်အေးဘယင်ကြီးတွေခံစားရတဲ့စီးစိမ်ကြီးတွေနန်းတော်ကြီးတွေတွေ့လို့ရှိရင်ကိုယ်စိတ်တက်ဘလို့နေလဲမလိမ္မာနဲ့လေရှင်းရှင်းလေးလိုချင်ပါတယ်ကိုမမနေဘူးပဲကိုဟုတ်တယ်မဟုတ်လား အေးအဲ့ဒါလေးကိုညွတ်သွားတာကြည့်ဦးဇင်းနှစ်ခါသုံးခါမကောက်ပြောတယ်စံပေးရနဂါမင်းကိုကြည့်နော်ဘုရားအလောင်းတော်ပါရမီတွေဖြည့်နေတဲ့ဘုရားမှာရင့်တဲ့လောက်ရင့်နေပြီတော်တော့သူဖြစ်နေတာကထင်းခုတ်သမားဘုရားဒေါသဒေါသမှာမပြည့်စုံခြင်းဆိုတော့ကိုယ့်ရဲ့ဘုရားနဲ့အစာပေါင်းမနိုင်မြင်လောက်အောင်မကရဘယင်ပူဇော်တဲ့လူဘက်ကလည်းဘယင်ကပူဇော်တာအပူဇော်ခံတဲ့နဂါကလည်းနတ်နဂါသူ့ဘာသာသူကလည်းငကိုကမှချမ်းသာပြည့်စုံပြီးသားလူဘက်ကလည်းလူစည်းစိမ်အဆုံး နတ်ဘက်ကလည်းနန္ဒကားစီစဉ်အဆုံးနဲ့ပေါင်းပြီးတော့ဒီပူဇော်ပွဲကြီးလုပ်ရောဒီပူဇော်ပွဲကြီးမှာ तू ဟာတွေးလိုက်တော့ဘုရားအလောင်းတော်နော်တောသားထဲကုတ်သမားဟာတဲ့ကြီးကျယ်တဲ့ချမ်းသာကြီးပဲငါလည်းအဲ့လိုနန္ဒကားကြီးဖြစ်ချင်လိုက်တာဆိုတော့ဟောသွားရောအဲ့ဒီစိတ်အစွဲကလေးနဲ့ကုသိုလ်လုပ်ပြီးတော့လုပ်တာစံပေးရနဂါမင်းကြီးနေတယ် तू ရောက်သွားတာမဟုတ်လားကဲစဉ်းစားကြည့်ဘာဖြစ်လို့ရောက်တယ်လဲဆင်းရဲတာကစတာဒါတော့ကိုမရှိတဲ့စီးစိမ်ကဟိုကြရင်တော့ဓာတ်တွေကောင်းမှမြဲမယ်ကြားမယ်ခိုင်မယ်ခန့်မယ် ဒီလိုထက်တာအဲ့ဒီရဲ့နောက်ွယ်မှာတခါတည်းအပူပါတာကိုမသိဘူးအပူပါတာမသိတော့လူတွေကကြည့်လိုက်နော်ပါဇက်ကထွက်ပြီးတော့ဆူတောင်းစရာမလိုညွတ်လိုက်တာနဲ့တောင်းမိသားအဲ့ဒါကိုပြောတာနော်အဲ့ဒီတော့အဲ့ဒီဟာလေးဟာဒါလုပ်ပြီးရတော့ငါဒါရမယ်ဆိုတာလေးဟာစဉ်းစားကြည့်ကုသိုလ်ဟာမလောက်ခဲ့ဘူးလားလောက်ပါတယ်လောက်တဲ့ကုသိုလ်ဟာ ကိုမခံစားဘူးတဲ့စီစဉ်ကြီးတို့ကိုရကျင်နိုင်တဲ့အထက်ကိုကြီးကြီးကြီးကြီးကြီးကြီးပြီးတော့ဆူတောင်းဆူတောင်းဆူတောင်းထိတ်ဆုံးလဲရောက်ရောမလို့ကျွတ်တော့ဘူးအောက်မှာရိုးရိုးပွားနေပြန်နေခြင်းနဲ့ဘာဖြစ်လို့လဲများလေဒုက္ခရောက်လေများလေအပူကကြီးလေဆိုတော့အဲ့ဒီကြတာလဲရိုးရိုးလေးနေနေရတာပိုလွတ်လပ်တယ်ဖြစ်ပြန်ရောနော်ဒါကြောင့်စည်းစိမ်ဆိုတာမရသေးခင်တာငါတို့ကပိုင်ပါတယ်ငါစိတ်ကိုငါနိုင်ပါတယ်ငါတို့ကဒီလိုဖြတ်ချလိုက်မှဒီလိုတောက်ချလိုက်မှနဲ့မလေကိုကိုကိုတိတ်အထင်မကြီးနဲ့မတွေ့သေးခင်ပြောတာဟာနော်တဏှာကိုပြောပြောလေးနေတော့သွားမစင်းစားနဲ့နော် ဒါကြောင့်ကိုစွန်းတို့အခြေခံပဲပြောကြပါစို့เนาะငါသူတော်ပုဂ္ဂိုလ်တ attva ဆိုလို့ရှိရင်တက်ကာယဖြစ်သွားပြီเนาะခန္ဓာရဲ့ဖြစ်ဖြစ်နေမှုစိတ်ယုံကြည်တစ်ခုလို့ပေါ့เนาะအစိတ်ပန်းတစ်ခုကနေစိတ်ပန်းတစ်ခုကိုပို့အဲ့ဒီကနေပြီးတော့လဲပန်းပြီးတော့သွားနေတာသွားနေတော့ဒါကြီးအလုံးက ကြည့်လိုက်တယ်ဆိုလို့ချင်းသိရှိတတ်တော်ပုဂ္ဂိုလ်တယောက်ရောဘရုပ်ကိုကြည့်ပေါ့နော်အသက်ရှိနေတဲ့ပုဂ္ဂိုလ်လှုပ်ရှားတယ်လို့ထင်လိုက်တာနဲ့တပြည့်နဲ့သက်ကာယအစွမ်းလေးဦးဇင်းတို့ကအဲ့တော့အဲ့အစိတ်ပိုင်းဖြစ်တဲ့ခန္ဓာကိုတဘာချင်းရဲ့လှုပ်ဆောင်မှုကိစ္စကိုမသိတော့အဲဒီထဲမှာဒါကိုဖြစ်အောင်လှုပ်တဲ့ဟာသွားတဲ့အခါသိတဲ့ဟာရှိနေမယ်လို့အတွေးလေးရောက်တာနဲ့သက်ကာယဝင်သွားပြီတတ္တတ တကူဖြစ်တယ်ဟွန်းဟွန်းဟွန်းတက်ပြနေတဲ့နေရာမှာဝီဒီဖြစ်နေတဲ့ခါပြန်စဉ်းစားတဲ့ခါကျဝီဒီမှာခုနကပြောတဲ့ဟိုသူကြီးစိတ်ကြပြီးနောက်တော့ဝီဒီစိတ်ဖြစ်တာဟွန်းပြောလို့မာရီဝီဒီမှာငါတော့ပါဘူးတော့ဟွန်း Deborah bodika la kikere alu gana anzu sakini ne ko uba ma pala ya na ya de singa la de kona gore mm mm mm အိမ်မှာတတိတော့ငါတော့အခုကြီးတော့မဟုတ်တော့ဘူးအခုကြီးမဟုတ်တာအခုကြီးနဲ့ပတ်သက်တာမကြိုက်ဘူးအင်းအင်းအင်းပြတ်ဖြစ်ဘုကမှာအခုကြီးမဟုတ်တော့အခုကြီးတော့ ပြောလို့မရနိုင်တော့မူကြီးတစ်ခုဖြစ်လာဖြစ်လာအဲ့ဒီမှာပြီးတော့လောကသမားကုသိုလ်အကုသိုလ်တတ်တည်ရဲ့ဒီထဲမှာပါသွားတယ်အဲ့ဒါအဲ့ဒါကိုဟိုဟာဟိုဗာလဲတတ္တရာဒေကြီးတို့ပြောလို့ရတယ်ပြောဖြစ်ပေါ်ရတယ်ရတာပေါ့ရတယ်အခြေခံတုံးကအခြေခံတုံးကလှုပ်တုံးကတည်းလို့ဒီစေရနာသင်္ခါရဥဆောင်ပြီးတော့လှုပ်နေတဲ့အလူလို့သဘောပေါက်ရင်တော့ငါမပါဘူးဆိုကြပါစို့နော် ဘာဖြစ်လို့လဲဆိုတော့မိမိကဒီတရားတရားတိုက်တွန်းမှုရှိတယ်နော်ဘုရားတရားတန်ခါယတနာသုံးပါးကံကံကျိုးနဲ့ပတ်သက်ပြီးတော့မှနော်ယုံကြည်တာလည်းရှိတယ်ပြီးတော့အခြားပုဂ္ဂိုလ်တွေကိုကိုကမှန်အောင်မြင်တတ်လည်းရတာပဲတော့သူတို့တွေဒီကုသိုလ်ကံတွေကြောင့်လို့ဘဝဖြစ်လေရတဲ့မှာဒီလိုဖြစ်တယ်ဆိုတော့သူတို့ရဲ့စေတနာတွေတဲပြီးတော့ဖြူစင်တာပဲမြင့်မြတ်တာပဲဒါမြင့်မြတ်တဲ့ကုသိုလ်တွေအကျိုးပဲဆိုပြီးတော့မိမိကအာပုဂ္ဂိုလ်တ attva ကိုမကြည့်ဘဲနဲ့စေတနာရဲ့စွမ်းအားကိုကြည်ပြီးတော့အလူလုပ်တဲ့ခါတွေမှာလည်းအဲ့ဒါတွေကိုအာယုံပြုနိုင်ရင်အဲ့ဒါကြတော့တတ္တတဥစေတာလွတ်တယ်တတ္တတလွတ်တယ်လို့ပြောရမှာပေါ့ ဆိုတော့အဲ့ဒီအခြေခံနှုံးကကိုမှဒီများသောအဖြစ်တတ္တဝါတွေတူတူငါငါကလှုပ်တဲ့အခါတွေမှာသူတို့ဘာကုတ်တဲ့တာတော့ကြည်အားကြတာကိုသူလိုဖြစ်ချင်တဲ့ဟာနဲ့လှုပ်တော့များသောအဖြစ်ကတစ်ခုမဟုတ်တစ်ခုကညှိညှိသွားတယ်ဒါကလည်းတစ်ခု ပြီးတော့တတ္တဝါတွေရဲ့စိတ်ကကို တွေးရိုးတွေးစဉ်လှုပ်ရိုးလှုပ်စဉ်အကျင့်ဝစီကြီးကအဲ့ဒီဘက်ကိုကိုဆွဲဆွဲသွားတာအဲ့ဒီဘက်ကိုဆွဲဆွဲသွားတော့ဟိုဘက်ကမနိုင်ဘူးမပိုင်ဘူးเนาะမနိုင်တာမပိုင်တာကလည်းတကြောင်เนาะဟိုဘက်မှာကဘာမှမရှိတဲ့လာပြင်းလို့စဉ်းစားရတာ စဉ်းစားတော့ဦးဇင်းတို့ကချမ်းသာကိုစဉ်းစားရင်ဝိရိဒဒုက္ခဘာမှကြိုက်တယ်ဝိရိဒဒုက္ခဘာမှဆိုတော့ဘုံပုဂ္ဂိုလ်တ attva လေးနဲ့ပြောပြီးတော့စဉ်းစားလိုက်မှကိုကနေသာထိုင်သာလေးရှိသွားတာဟာမဟုတ်ဘူးဒါလေးရင်ပြီးပြင်ပြက်ပြီဆိုတော့ကိုကဘာနဲ့သွားသွားရဲဆိုလို့ရှိရင်ဘာမှမရှိတော့ပဲစိတ်စစ်တဲ့တိတ်တွေကဒီလိုရသွားတယ်ဆိုလို့ရှိရင်ဒီဟိုတုံညတကြီးပေါ့နော်ပြက်ထွက်သွားတယ်ဆိုတာမျိုးကြီးနဲ့သူတို့ကထင်ပြီးတော့အဲ့ဒါဆိုရင်ဒုက္ခကဘယ်မှာလဲဆိုဒုက္ခသူရှာလို့မရတော့ဘူးရှာလို့မရတဲ့ခါကျတော့သူကနိဗ္ဗာန်မှာကဝိရိဒဒုက္ခမဟုတ်ဘဲနဲ့ ယုံနံတို့ဤဖြစ်ခြင်းဖြစ်ခြင်းဆုံးခြင်းတက်တက်တာလည်းဖြစ်တယ်နော်ယုံနံတို့ရဲ့ဖြစ်ခြင်းဖြစ်ခြင်းငြိမ်းသွားတဲ့သဘောလေးကိုပဲဒါနောက်အဲဒီနောက်ထပ်ဖြစ်ဖြစ်ဆရာမရှိတယ်လို့ဒီတန်တိဒုက္ခငြိမ်းသွားပြီနော်ဖြစ်ခြင်းဖြစ်ခြင်းဆိုတဲ့သဘောတရားတွေငြိမ်းတဲ့အတွက်အဲ့ဒီငြိမ်းတဲ့ဒုက္ခကိုကကိုကမခံစားဘူးမခံစားတော့ဒုက္ခဆိုတာကိုမှသူ့မှာစိတ်ကူးထဲမှာပေါ်လို့မရပဲဖြစ်နေတာဒါပေမဲ့လောကီဒုက္ခနဲ့ပတ်သက်တာတွေတော့ကိုလည်းအထိုက်လျောက်နော်ခံစားဘူးတယ် ခံစားမခံစားဘူးရင်တောင်းမှကိုကမှန်းယူလို့ရတယ်ဘာဖြစ်လို့ဆိုနေချင်းတူလို့အဲ့ဒါကြောင့်မလို့ဦးဇင်းတို့တတ္တဝါတွေများသောအားဖြင့်အဲ့ဒီလိုရိမ့်ရိမ့်သွားတာနော်ရိမ့်ပြီးတော့လည်းပဲဒုက္ခကိုလည်းဝိရိတဒုက္ခလေးနဲ့ထိုင်စဉ်းစားလိုက်တော့ဝိရိတဒုက္ခကပုဂ္ဂိုလ်ဘာမှခံစားလို့ရတာလေဘုံဘဝရှိရမယ်ပုဂ္ဂိုလ်ရှိရမယ်နော်အဲ့ဒီလိုနဲ့ခံစားလိုက်တော့ဒါတော့ဟိုနောက်ဘဝနောက်ဘဝဆိုတာတည်းအဲ့ဒီမှာဖြစ်သွားတာနော်ဒါတော့ဒီစိတ်ကိုအဲယူဆတာလည်းဒီတိုင်းပဲနော်အခုနက စိတ်ကဒီဘက်ကနေပြီးတော့တိနေတဲ့အဲတိသဘောလေးဟာနောင်ကိုဒီလိုပြောင်းသွားတယ်ဆိုတော့ခါကြတော့ तू ကမပြစ်ဘူးဆိုတဲ့ဟာလေးနဲ့ဆိုတော့တတ္တတာဖြစ်နေတာနော်အဲ့ဒါပြီးလို့ရှိရင်တခါနောက်ဘဝမှာကအခုနတခါကြီးပြောသလိုပဲဥထုရှင်ဟုတ်ရှင်လည်းဟုတ်မယ်မဟုတ်ရှင်လည်းမဟုတ်ဘူးသို့တော့ဒါလေးရှိမှတော့တေချာနေတယ်လို့ तू တွက်ထားတယ်ဒါမဲ့ဒီစိတ်စစ်တိတ်တွေရဲ့သွားနေတဲ့အကြောင်းအကျိုးသဘောကိုတေသေးချာချာကကနနာမထင်မဲ့ဖြစ်နေတာမထင်တော့ဘာဖြစ်တယ်လဲဆိုရင်အခုဒီရှိကိုသွားမဲ့စိတ်ကလည်းငါရှိကနေအခုသွားမဲ့ဒီစိတ်ပဲလို့ပြောချင်တာအစွဲက နော်အခုငါကတော့ထွက်ချင်းထွက်လိုက်မယ်ဒါပေမဲ့သွားမဲ့စိတ်ကတော့ငါရှိရနေထွက်သွားမဲ့စိတ်ဆိုတော့အဲ့ဒီလိုယူအဲ့ဒီအပါတင်တခါအစွဲတစ်ခုဖြစ်ပြီတဲ့ရခင်တိခဲ့ပြီးတဲ့စိတ်တွေဆိုတော့အရင်တုန်းကစိတ်တွေကလည်းပဲဒီလိုပုံစံမျိုးအနေနဲ့စွဲတယ်ပြီးတော့နောင်ဖြစ်မဲ့စိတ်တွေကိုလည်းပဲချမ်းသာတဲ့စိတ်ကောင်းတဲ့စိတ်ကြည်လင်တဲ့စိတ်ကလေးတွေကိုဖြစ်ချင်တာတွေကိုလည်းအဲ့ဒီမှာဆူတောင်းလာတယ်နော်ဒါလေးကငါပိုင်ငါဆိုတဲ့ဟာလေးလည်းပါသွားတယ်လို့အတ္တနိယဆိုတဲ့ငါပိုင်ဆိုင်မှုလေးလည်းပါသွားပြီနော် ဒီစိတ်ကလေးကတိတာလေးကိုငါလို့ပထမဆွဲတယ်ပြီးတော့မှတခါကိုကချမ်းသာခံစားခြင်းနဲ့ဖြစ်တဲ့တွေ့ငါပိုင်ဆိုင်တဲ့အရာအနေနဲ့အတ္တနိယအတ္တအတ္တနိယအတ္တဆိုတာငါအတ္တနိယဆိုတာငါကပိုင်ဆိုင်တဲ့အရာတစ်ခုဆိုတော့ဒီအနေနဲ့ငါပိုင်ဆိုင်တဲ့အရာလေးဒီကိုယ့်အတွက်ကြည်လင်တဲ့ချမ်းသာတဲ့ကောင်းမြတ်တဲ့စိတ်ကလေးဖြစ်စေခြင်းနဲ့ဟာလေးတဲ့ဆန္ဒဖြစ်လာတယ်အဲ့ဒီမှာမတိမတာမတိမတာမတိမတာနဲ့ဟောဘုတ်ကိုပါပါပါပါသွားကြတာဒိဋ္ဌိရဲ့လို့ပြင်းပြထန်ထန်ကြီးမဟုတ်ပေမဲ့ပါပါကလေးကတ်ကပ်ပေးလိုက်တာ နော်အဲ့ဒါကြောင့်မလို့အဲ့ဒီလိုအစွဲတွေကဖြစ်တဲ့ခါကျတော့ငါဆိုင်နဲ့ငါနဲ့ပိုင်နဲ့ဆိုင်နဲ့ဟာဖြစ်တဲ့ခါကျတော့အဲ့ဒီစိတ်ကိုကိုကตายရခြင်းတဲ့သဘောခံစားခြင်းတဲ့သဘောလေးနဲ့စန္ဒာလေးတွေမှာဖြစ်နိုင်တဏှာနဲ့စွဲတယ်တဲ့နော်နောက်ပြီးတော့တခါလူတွေမှာပြောလို့ပြောတာရှိတယ်ငါစိတ်ကိုမဆန်းနဲ့ငါစိတ်ကထက်တယ်မာတယ်ဟာဘလူငါတို့ကဇွဲကောင်းတယ်ဆိုလို့ကိုယ်စိတ်ကိုကိုအမွန့်တင်ပြောတာလေးတွေရှိတယ် ဒါဆိုတော့အတန်နားထောင်လိုက်တာနဲ့သိတယ်ကိုယ့်ရဲ့စိတ်ဓာတ်ကိုမစမ်းနဲ့ငါမာတယ်ကြောတယ်ခိုင်တယ်ပြက်တယ်လို့ရင်ဒီလိုပဲဆိုတာမျိုးဆိုရင်စိတ်နဲ့ပတ်သက်ဘာဖြစ်သွားပြီလဲမာနဖြစ်သွားပြီတဲ့ဒါစိတ်နဲ့ပတ်သက်တဲ့မာနဖြစ်တာနောက်ပြီးတော့မှဒိဋ္ဌိကတော့ဒါသိတာပါတယ်ပဂရိလူအနေနဲ့တာမန်ပုဂ္ဂိုလ်တွေအနေနဲ့ပြောမယ်ဆိုရင်ဒီဝိပဿနာတရားမှာအာမထုတ်ဘူးဘူးဆိုလို့ရှိရင်တော့ဒါခန္ဓာကွက်ကိုမကွဲတာဒါတော့ တာမန်ပုဂ္ဂိုလ်တွေအနေနဲ့ဆိုလို့ရှိရင်မြင်လို့သိတာလဲငါပဲကြားလို့သိတာလဲငါပဲနားလို့ပဲသိသိစားလို့ပဲသိသိနော်ခုနပြောသလိုပဲတခါတည်းအာယုံဓာရ6ပါးနဲ့ဝင်လာသမျှအာယုံတွေကိုတပြိုင်တည်းသိနေတယ်လို့ထင်တာဒါအပြီးတော့မှအနေနဲ့ဆိုရင်တပြိုင်တည်းသိလို့မရဘူးနော်ဒါကိုတစ်ခုပြီးမှတစ်ခုဖြစ်ရတယ်သို့တော့ဉာဏ်နဲ့နှုံးကအကြားမရှိအောင်ဦးဇင်းတို့ပြီးခဲ့တဲ့ဘက်ကလေ့လာဆိုတန်တတိဆိုတာဇက်တိုက်ကြီးအကြားကိုဘလို့မှရှာလို့မရလောက်အောင်ဇက်တိုက်သွားနေတာဖြစ်တဲ့အတွက်တစ်ခုပြီးတစ်ခု ကတ်သွားတယ်လို့ထင်တာတနည်းတပြိုင်တည်းသိတယ်လို့ထင်တာနော်တပြိုင်တည်းမသိဘူးအဲ့ဒါလိုမသိတဲ့အခါကျတော့ဒီသိမှုနဲ့စွမ်းရည်နဲ့ပတ်သက်တာကိုလည်းပဲသူကဒါကိုပဲငါကသိတယ်ငါနေကကြားနေတယ်ငါကပဲအာယုံမျိုးမျိုးခံစားနေတယ်လို့ဒါထင်တာအရင်တစ်ပတ်ကပြောခဲ့တယ်လေနော်ကလက်ထိုင်ပေါ်မှာဟီချောချောကော့ချ်ပေါ်မှာထိုင်ပြီးတော့အစားတောက်ကလေးနဲ့ TV ကြည့်နေတဲ့ပုံကိုစဉ်းစားကြည့်လေအာယုံနဲ့ဘယ်နှပါလောက်သူ့မှာရှင်းနေလဲစားတာကလည်းပါတယ်နားထောင်တာလည်းပါတယ်ကြည့်တာလည်းပါတယ်ထိုင်နေဆိုတော့ဒီကလက်ထိုင်ရထိတွေ့မှုလည်းမပါဘူးလား အေးစိတ်ကလည်းပဲဒီဟာတွေကိုစိတ်ထဲရောက်နေတယ်ဆိုတော့ကြံစီတာလည်းမပါဘူးလားကဲအကုန်လုံးနော်6ပါးလုံးတပြိုင်တည်းဖြစ်နေတာဒါသူ့ထင်တာတပြိုင်တည်းဖြစ်နေတာအဲ့ဒါမျိုးပြောတာအာယုံ6ပါးတပြိုင်တည်းဖြစ်နေတယ်ဆိုပြီးတော့ထင်တော့အဲ့ဒီဖြစ်နေတာဒီပဲလဲငါခံစားပြီးတော့မှပါဇက်ကစားတာကိုလည်းသိတယ်ထိုင်နေတဲ့မာရာပြောတာနုညံတာကြံတာကိုလည်းသိတယ်ငါအဲ့ဒီဟိုကကြည့်နေတဲ့ရုပ်ရှင်တွေကအတိတ်ပဲလို့ငါသိတယ်နော်အဲ့ဒီလိုမျိုးတခါတည်းဇက်တိုက်ဇက်တိုက်သူ့ကိုယ်ကိုယ်သူထင်ပြီးတော့ငါက အကြအာယုံအမြင်အာယုံတခါတည်း enjoy လုပ်နေတာထင်သွားတာနော်အဲ့ဒီတော့ဘာဖြစ်လာပြီလဲဆိုတော့ငါဆိုကြဲကတူလို့သိတဲ့တင်တက်ကာယဖြစ်ပြီအတ္တဒိဋ္ဌိဖြစ်ပြီနော်အဲ့တော့အဲ့ဒီမှာအတ္တဒိဋ္ဌိဖြစ်ပြီတဲ့ငါဒီပင်လင်သိသူသိတဲ့အရာဒီပင်လင်ငါပိုင်တဲ့အရာတခုပဲလို့ဒါသိခြင်းနဲ့ပတ်သက်ပြီးတော့စီမံခန့်ခွဲမှုတွေနော်ပြုလုပ်နိုင်တယ်လို့ထင်ခဲ့ပြီဆိုလို့ရှိရင်ဒါလုပ်ငန်းနဲ့ပတ်သက်လို့စိတ်နဲ့လုပ်ငန်းနဲ့ပတ်သက်ပြီးတော့မှဒါကပြုလုပ်သူဖြစ်ရလို့ စိတ်ကိုထင်လိုက်တာကာရကအတ္တလို့ဆိုလိုတယ်လှုပ်ချင်တာတစ်ခုကိုငါစိတ်ကရင်စီမံပြီးတော့လှုပ်ပေးလိုက်တာဒီလိုဆိုရင်ပြုလုပ်တဲ့ကာရကအတ္တခေါ်တယ်ပြီးတော့မှဒါနောက်တစ်ခုကတော့တချို့ကြတော့ဘယ်လိုဆွဲတယ်လဲဆိုရင်တဲ့တာတိယဟန်စောစောကဦးဇင်းတို့ပြီးလေ့လာခဲ့ပြီးသားတာတိယဟန်ဆိုတာကနော်မြတ်စွာဘုရားကဇတ်တော်တွေဟောတဲ့ခါမှာအေးအဲ့ဒီတုန်းကဝေတန္တရာမင်းကြီးဘွားတို့ကဝေတန္တရာမင်းကြီးဟာငါအခုဘုရားဖြစ်လာတယ်နော်ဟိုးကအဲဘုရိတတုန်းကနေ နဲဘုရုနဂါမင်းကြီးကငါအခုဘုရားဖြစ်လာလဲဆိုတဲ့ခါကျတော့သူကမြတ်စွာဘုရားဇတ်တော်တွေကိုနားထောင်ရင်နားထောင်ရင်နဲ့ဩကြံတဲ့ရုပ်ဝေဒနာတင်ညာသင်္ခါရတွေကတော့ဖြစ်ပြီးရင်ပြည့်ကျန်နေခဲ့တယ်ဒါပေမဲ့ဝိညာဉ်ဆိုတဲ့ခန္ဓာလေးကတော့ဟိုးအတိတ်ဘဝပါရမီဖြည့်တဲ့ဘဝနဲ့အခုဘုရားဖြစ်တည်တည်ပါလာတယ်လို့သူကဒီလိုယူဆတာဘုရားကို၌တောင်ချွတ်တာမကြွတ်ဘူးဒီလောက်အရှိကြီးခေါ်တာနင်းနင်းနော်နော်သုတ်တန်ကြီးမဟုတ်ဘူးမနဲ့ဆုံးအောင်ဖတ်ရတယ်နော်အဲ့ဒါကိုမကြွတ်တာအခုနပြောသလိုပေါ့ဒီစိတ်ကလေးကတော့ဘဝတစ်ခုပြီးတစ်ခုဆက်နေတယ်လို့ထင်နေတဲ့ အတ္တဖြစ်ထင်နေတဲ့သူတွေလည်းရှိတယ်ဒါတော့များသောအားဖြင့်အဲဒီလိုစိတ်ကလေးဟာခန္ဓာထဲမှာတည်ပြီးတည်တဲ့အခါထွက်သွားတယ်လို့ထင်ရင်အဲ့ဒီအတ္တမျိုးကိုဒီဝိညာဉ်ကိုဆွဲတဲ့အတ္တမျိုးကိုနိဝါဒီအတ္တလို့ခေါ်တယ်နော်မသေးခင် နေတယ်တည်တဲ့အချိန်ထွက်သွားတယ်အဲ့ဒါမျိုးဒါတော့စိတ်ကိုဆွဲပုံကပိုပြီးတော့များတယ်ခန္ဓာ၅ပါးထဲမှာ အတ္တဖြစ်နေဆွဲတာဟာဟောဒီစိတ်ဝိညာဉ်ဟာအများဆုံးဆွဲတယ်နော် စကားတက်ပြောရင်လည်းဒီဝိညာဉ်ကိုပဲစိတ်ကိုပဲတက်တက်ပြောတာဒါတော့ဘာဖြစ်လို့အဲ့ဒီလိုစိတ်ကိုဆွဲတယ်လဲဆိုရင်စောစောကပြောခဲ့ပြီစိတ်တွေရဲ့တစ်ခုနဲ့တစ်ခုဝိထိတစ်ခုနဲ့တစ်ခုပြက်ပြက်ပြီးတော့တစ်ခုပြီးမှတစ်ခုတစ်စိတ်ပြီးမှတစ်စိတ်တဝိထိပြီးမှတဝိထိတစ်ခုစီဖြစ်တယ်ဆိုတဲ့အပိုင်းအခြားအပြက်ကိုမသိတဲ့အတွက်တကြံနဲ့တပြေးတဲ့တဒန်းနဲ့တိတိတိနေတယ်လို့ထင်မှုဆွဲလန်းမှုကစတာဒါတော့တပြိုင်နဲ့တည်နေတယ်လို့ဆိုတဲ့နေဆာဆွဲဖြစ်တာနေဆာ မြဲတယ်လို့အထင်နဲ့အစွဲလေးဖြစ်တာနဲ့တပြိုင်တည်းအဲ့ဒီပုံမှာ तू ကမာနာကလေးတွေပါလာတယ်တဏှာလည်းပါလာတယ်ဒါကြောင့်မလို့ဝိညာဉ်မှာစိတ်တည်တဲ့သူဆံရအကြောင်းအားလျော်စွာဖြစ်ပေါ်လာပြီးချစ်ချင်းပြက်သွားသည်ချစ်ချင်းပြက်သွားလို့သူ့ရဲ့သဘာဝကတော့အနေဆာသူ့ရဲ့အတွင်းထဲမှာရှိနေတဲ့သဘောတည်တစ်ခုစီတစ်ခန့်စီတစ်ပိုင်းစီသာလင်ရှိတယ်ဒါပေမဲ့အဲ့ဒီတာမန်ပုဂ္ဂိုလ်များမမြင်နိုင်တဲ့အခါကျတော့ဒီကြားမှာပြတ်နေတဲ့ပျောက်နေတဲ့အဆက်တွေကို तू မမြင်ဘူး မမြင်တဲ့အတွက်ကြောင့်မလို့အနိစ္စဆိုတဲ့သဘောတဘာဝလက္ခဏာကိုတန်တတိဆိုတဲ့အစဉ်အတန်းကြီးကဖုံးလို့အနိစ္စကိုတန်တတိဖုံးသည် အစဉ်အတန်းကြီးဖုံးသည်လို့စောစောကပြီးခဲ့တဲ့ဘတ်တုံးကပြောခဲ့တာနော်ဒါပေမဲ့ဖုံးနေတယ်ဆိုတာကမရှိတာမဟုတ်ဘူးသူ့အောက်မှာရှိနေတယ်ဒါတော့ဦးဇင်းတို့ဒီလက္ခဏာတွေကိုပျောက်ပျောက်နေတယ်ဆိုတဲ့ဟာကဒီသဘောတဘာဝလက္ခဏာတွေကိုသိအောင်လို့ဝိပဿနာဉာဏ်နဲ့တူးတူးပြီးတော့ကြည့်ရတာနော် ပျောက်တာကိုရှာပြက်တာကိုပြင်ထွက်ဝင်တန်စင်ဉာဏ်ရှိသူကအမှုဓာ၄ပါးကြီးပွားကြောင်းဆိုပြီးတော့မှဟိုတဲ့နေမှာရှိတယ်လေအဲလောကမှာပစ္စည်းတွေပျောက်ပြီဆိုလို့ရှိရင်ပျောက်တဲ့ပစ္စည်းကိုမိမိတို့မရှာဘူးလားရှာတယ်ပျောက်တဲ့ပစ္စည်းကိုမရှာရင်ဘယ်ဒေါ်လာနဲ့ကြာဟောနာထအမှားလိုက်ဒီတန်းထအမှားလိုက်နေအထမ်းမလို့ပစ္စည်းလေးမတွေ့လိုက်သွားဝယ်လိုက်ဟောနောက်ပြီးတော့ပြန်တွေ့တယ်ဆိုရင်ဘာဖြစ်လဲပတ်စံနေ waste ဖြစ်တာပေါ့ကိုကိုရဲ့ပစ္စည်းတွေလကားနောက်မသုံးရသေးပဲနဲ့ဒါတော့ပျောက်တဲ့ပစ္စည်းကိုငွေတွေ waste မဖြစ်အောင်ပျောက်တဲ့ပစ္စည်းရှာတယ် ဒါတော့လူတွေမှာကိုယ်ပစ္စည်းပြောင်းရင်ရှားသလိုပဲတန်တရားကနေပြီးတော့ဟိုလိုဒီလိုနဲ့မတိဘဲနဲ့တကယ်အရှိဖြစ်တဲ့လက္ခဏာ၃ပါးအနိစ္စဒုက္ခအနတ္တပျောက်တာကိုလေကိုကရအောင်ရှာတူးရှာဗာနဲ့ရှာဝိပဿနာဉာဏ်နဲ့ရှာအဲ့ဒါကိုပြောတာအဲ့တော့အဲ့ဒါလိုရှာမှလည်းပဲ तू ကအမှန်ကိုအမှန်တိုင်းတွေ့လိမ့်မယ်ထိုမမြဲသောသဘောမှန်သမျှမကောင်းသောဒုက္ခတရားကြီးတာဖြစ်၏ဒါဥစဉ်အမြဲတမ်းပြောပါတယ် ဒုက္ခဆိုတဲ့နေရာမှာပရမတ်သဘောကိုရောက်တဲ့အခါမှာပြဉ္ညာတုံးကနာခဲ့တယ်လို့မျိုးနော်ဆူးဆူးလို့ညှောင်ဆူးလို့ဓာခုံမိလို့ဟာတတုံးတွေကြိုးအံပြီးလို့ခန္ဓာခြေလက်အင်္ဂါတွေတခါတည်းကြိုးသွားပြတ်သွားကွဲသွားနော်ပဲ့သွားတာမျိုးမဟုတ်ဘူးဒုက္ခကပရမတ်အဆင့်ကိုရောက်ပြီဆိုတဲ့အခါကျတော့ဒီပရမတ်ယုံ nant တို့ရဲ့သူတို့ရဲ့အသေးစိတ်အမွှားဆုံးဖြစ်နေတဲ့စိတ်တွေတစ်ခုချင်းတစ်ခုချင်းယုတ်ကလစီတွေရဲ့တစ်ခုချင်းတစ်ခုချင်းလေးတွေမှာ သူ့အတိုင်းအဲသူ့အချိန်တိုင်းမှာနော်ပျောက်ပျောက်ပြီးပြက်ပြက်သွားတဲ့သဘောကိုမြင်တဲ့အခါကျမှပရမတ်အနိစ္စမြင်တယ်ခေါ်တာပြီးကြတဲ့ဘက်ကရွတ်ပြတယ်ပညာအနိစ္စသိယုံမြအနတ္တဉာဏ်မပိုင်ပညာဒုက္ခသိယုံမြအနတ္တဉာဏ်မပိုင်ပရမတ်အနိစ္စသိမြင်မှအနတ္တဉာဏ်ပိုင်သည်ပရမတ်ဒုက္ခသိမြင်မှအနတ္တဉာဏ်ပိုင်သည်လက္ခဏာဇစ်တွင်တစ်ခုမြင်အကုန်ပင်သိတော့သည်တဲ့ဆိုတော့ဦးဇင်းတို့သိနေတာကပညာလောက်တော့သိတယ် ဒါပေမဲ့အဲ့ဒီပညာတိကတော့ဟုတ်တယ်ဒုက္ခဟေးဆိုလို့ရှိရင်တခါတည်းအမေလေးဖေလေးတာအော်ပြီးတော့နေရတာရောင်ကန်းရိုက်ပြီးတော့တခါတည်းသွေးတွေတန်တွေထွက်ပြီးတော့နေတဲ့ဟာမျိုးကိုဦးဇင်းတို့ဒုက္ခလို့တွတ်တာဒါပေမဲ့ပရမတ်အဆင့်ကိုပြောတဲ့ဒုက္ခကြအဲ့ဒါမဟုတ်ဘူးအဲ့ဒီလိုမျိုးမဟုတ်ဘူးဒုက္ခဆိုတာကသူ့ရဲ့ပရမတ်သဘောတရားတွေဒီ စိတ်ပဲဖြစ်ဖြစ်ရုပ်ပဲဖြစ်ဖြစ်တစ်ခုပြီးတစ်ခုသူဥပတိပဲဥပတိပဲဆိုပြီးချုပ်ပြီးတော့ပျောက်ပျောက်သွားအသက်သက်ပေါ်ချောက်ပျောက်သွားအသက်သက်ပေါ်လိုက်အဲ့ဒါလိုနည်းနဲ့သွားနေတဲ့ခါမှာဩမမြင်ရတဲ့ဟာတွေမြင်လာတဲ့ခါကျတော့ဘယ်ဘယ်အရာကမှမမြဲပါကလားလို့သိသွားတာလူတွေရဲ့သဘာဝကမြဲခြင်းနဲ့တီးခြင်းနဲ့ဟိုးအတွင်းထဲမှာရှိနေတဲ့ပရမတ္တသားတွေကျတော့မမြဲဘူးမမြဲတာသိတဲ့ခါကျတော့ကိုကမြဲခြင်းနဲ့ပရမတ်ကပြနေတာမမြဲဘူးလို့ပြတော့အဲ့ဒီသဘောကိုသဘောတွေ့ပါအောင်မလားကြိုက်ပါအောင်မလား အေးမကြိုက်တာကိုဒုက္ခပြောတာကဲတူသေးရဲ့လားမတူဘူးနော်ပရမတ်ကိုရောက်ရင်အဲ့လိုစဉ်းစားအခုနပညာကိုစဉ်းစားသလိုသွားမစဉ်းစားနဲ့အဲ့ဒါကြောင့်မလို့ဒီယရဏိဆန်တန်တုတ်ကယံအကျင်သဘောသဘာဝတစ်ခုသည်အနိစ္စမမြဲတန်ထုမမြဲတဲ့သဘောသဘာဝရှိတဲ့ nature တစ်ခုသည်ဒုက္ခမကောင်းဘူးဟောဒုက္ခပါတယ်လေမကောင်းဘူးမကြိုက်ဘူးလို့ပြောတာ ဒါကြောင့်ဒုက္ခကိုဒီနေရာမှာဆင်းရဲတယ်ဆိုတာထက်ဒီပြအတိတ်ပဲလေးနဲ့ပရမတ်ကိုရောက်ရင်ပြောင်းမှတ်စမ်းမှာမကြိုက်ဘူးမကောင်းဘူးလို့ပြောတာကိုယ်စိတ်ထဲနဲ့တွေးကြည့်ကိုနဲ့စာအုပ်ကြီးတွေကစာအုပ်သွားနားမထောင်နဲ့ဒုက္ခဆိုတာကိုယ်ခန္ဓာကိုယ်ရဲ့ရှားမှာစာအုပ်ကြီးတဲ့ရှားလို့မရောက်တာအမှတ်အသားသင်္ကေတတွေပဲနော်ဒါတော့ကိုယ်ခန္ဓာကိုယ်စဉ်းစားကြည့်လေကိုကတည်မြဲခြင်းနေတယ်ပေါ်ပါနေခြင်းတယ်တခြားမကြည့်နဲ့ဒီပြမကြည့်နဲ့ကိုယ်ခန္ဓာကိုယ်မှာကိုကြိုက်တဲ့အရွယ်လေးမှာနုနုပြိုပြိုတက်တက်လွတ်လွတ်ကလေးဖြစ်တဲ့အရွယ်လေးရတော့အဲ့ဒီနေရာမှာကြောက်ချထားလို့ရရဲ့လား ဘယ်ရမလဲမရပဲမလဲရစ်ကန်ရစ်ကန်ရစ်ကန်ရစ်ကန်နေဘာမသွားဘူးလားလို့အေးသူ့အရွယ်ရောက်တန်းရောက်တဲ့အရွယ်ရဲ့ထောင်းတဲ့ဇရာဒဏ်ကလည်းခံရသေးတယ်ဗျာတိဖြစ်ရောအဲ့ဒါကြီးတွေမလို့ချင်းလွတ်လည်းမရဘူးနော်အဲ့တော့မရတဲ့ခါကျတော့အဲ့ဒီခန်းနေရတဲ့သဘောကိုစဉ်းစားကြည့်စမ်းကိုကိုကိုအိုရုပ်တွေတစ်ထင်းတစ်နှစ်တစ်နှစ်ကြာကြာကြာကြာသွားတဲ့ခါမှာမှန်တဲ့ကိုကြည်တိုင်းကြည်တိုင်းကြည်တိုင်းကြည်တိုင်းမေးကြည့်ပါငါကိုကိုငါနဲဟိုးတော့ငါပုံလေးဓာတ်ပုံလေးလှလှပုံရိတ်ထားတဲ့ပုံလေးနဲ့အခုမှန်တဲ့မှာပေါ်တဲ့နင်းမြက်ကိုကြည်ကြည်စမ်း နင်းကြိုက်သေးလားကဲအဲအဲ့ဒီမကြိုက်တာလေးကိုဒုက္ခပြောတာကိုယ်စိတ်ထဲမှာခါရအောင်တက်တက်ကလေးနေတယ်လေမကြိုက်ချင်ဘူးလေမတက်သားလို့တာဒါကြောင့်မလို့နည်းနည်းလေးပဲကျင်တတ်စီရောဆိုပြီးတော့မှမလုပ်ကြရလဲပြင်ကြဆင်းကြပေါင်းတင်းကြဟာလှုပ်လိုက်ကြတာ plastic surgery တွေနဲ့ပိုဆိုးတယ်တချို့ကြအဲ့ဒီကမှတခါတည်းပိုက်ဆံလက်ကုန်သေးတယ်နော်ပြီးတော့လက်ထပ်ပြန်လည်းမလွတ်ဘူးလေအဲ့ဓာတွေကဦးဇင်းတို့လောကမှာတက်တာရာတက်တာကြောင့်ရှာပြီးတော့မှဖြေစေး တကယ်တမ်းရသလားဆိုတော့လည်းမရပါဘူးအတွင်းထဲကရင့်နေပြီးသားနော်တစ်ပင်တွေပါဖြတ်ဆိုင်တယ်ဆိုရင်တစ်ပင်တစ်ပင်ရင်ပြီးသားကိုဖြတ်ဖြတ်ပြီးလို့ရှိရင်အဲ့ဒီဖြတ်တဲ့အတုံးကနေပြီးတော့အတက်ထွက်ပြီးတော့တီးလာတဲ့အသီးကနော်အခုမှအစီကနေပေါက်တဲ့အပင်နဲ့တူပါမလားမတူဘူးသူကဘာဖြစ်နေပြီလဲအသက်ရင့်နေပြီပြီလို့ပြောတာအိုရာအိုရာပဲဟုတ်တော့မလားလို့အိုရာအိုရာပဲခင်ဗျားတို့ကတစ်ပင်ဖြတ်ပြီးတော့ဂိုင်းပွားဆိုင်တာနဲ့အတူတူပဲဟိုနုနုလေးလှသလိုတော့မလှဘူးနော်အဲ့တော့ကောင်းပြီစိတ်ကမကျင်တဲ့ဘက်နဲ့ခံနေရတာကိုဒုက္ခ ကောင်းပြီအဲ့ဒီအကြောင်းတရားအပေါ်အမိပြုနေသည့်အတွက်အကြောင်းရှိနေလျင်မကြိုက်တော့လဲပေါ်လာတတ်ပြီးအကြောင်းမရှိလျင်ကြိုက်တော့လဲမပေါ်လာပြီကောင်းပြီဒီနေရာမှာ conditions ကိုပြောတာဖြစ်ဖို့အကြောင်းတရားနော်ကိုကမျက်လုံးကြီးလက်ဖွင့်ထားမယ်အလဲရောင်လက်ရှိမယ်အဲ့ဒီဘက်ကိုလည်းတဲ့တဲ့ကြည့်နေမယ်အဲ့ဒီရှစ်တဲ့တဲ့ကအရာဝတ္တုတခုဖြတ်သွားတယ်ဆိုရင်မြင်လိုက်တဲ့အရာကိုကမကြိုက်ဘူးထားဟောဒီလူကိုမုန်းတယ်သေအောင်မုန်းတယ်ဘလို့မှမကြည့်ချင်ဘူးထားဒါပေမဲ့ မျက်လုံးကလည်းပွင့်နေတယ်အာယုံကလည်းစိုက်နေတယ်အလဲရောင်ကလည်းရှိတယ်ကိုရှိတဲ့တဲ့ကဖြတ်သွားတယ်မမြင်ချင်းလို့ရမလားမရဘူးမရဘူးကိုကြိုက်ပါတယ်ဆိုတဲ့အရာဝတ္ထုတခုရှေ့မှာကိုကသွားနေတယ်အဲ့ဒါလေးကိုမသွားပါနဲ့ပျောက်ပါဟောဒီနေလည်းမတီးပါစီဆိုတော့လည်းရရင်လားမရဘူးမကြိုက်ကြိုက်တော့လည်းပျောက်သွားတာပဲမကြိုက်တော့လည်းရှိနေတာပဲအဲ့ဒါအကြောင်းပြောတာဒါတော့ကောင်းပြီဝိဇ္ဇုံတို့ဓာရ6ပါးမှာပေါ်တဲ့ဝိညာဉ်စိတ်6ခုသည်အကြောင်းတိုက်ရင်အကျိုးသိစိတ်မပေါ်ဘူးလား အေးဒါတော့အကြောင်းတိုက်ပြီဆိုရင်ကြိုက်တော်လဲအဲမကြိုက်တော်လဲပုံမှာပဲကြိုက်တော်လဲပုံမှာပဲဆိုလိုတာဒါဆိုလို့ရှိရင်ကြိုက်တာမကြိုက်တာကိုတဘာဝကလူရဲ့အလိုဂရုစိုက်ရလားမဆိုင်ဘူးဆိုတော့ကိုကြိုက်တာကိုမလိုက်ဘူးဆိုကြတဲ့ကတည်းကအတ္တလားအနတ္တလားအဲအဲ့ဒါပြောတာတဘာဝကြီးကလူတွေရဲ့တဘာဝကိုလုံးဝဂရုမစိုက်ဘူးကြိုက်တာမကြိုက်တာနဲ့မဆိုင်ဘူးအရှိကထွက်လာတဲ့နေအနောက် နော်သူ့ဘာသာသူနော်မိုးတိမ်နဲ့ဝင်သွားတာတွေပေါ်လာတာတွေဟာနေပြော့တာတွေမာတာတွေသူကမဆိုင်ဘူးသူရာတီတိုင်းသုံးရာတီဒီလိုသွားနေမှာပဲနော်လူတွေသဘောတဘာဝစဘာလန်းစရာရှိတဲ့နေလေးရဲခတ်တဲ့တဲ့နေကြာကြာပူပေးစမ်းမှာဆိုလို့မရဘူးဟုတ်တော့မဟုတ်လားမရဘူးလေသူလမ်းလျှောက်သူသွားနေတာပဲဒီတိုင်းပဲတဘာဝကလူတွေနောက်မလိုက်ဘူးဒါကြောင့်ကောင်းပြီအဲ့ဒီမလိုက်တဲ့ထဲမှာဝိညာဉ်လည်းပါပါတယ်တဲ့ဒါကြောင့်ဟောဒီဝိညာဉ်ဆိုတဲ့ဟာကိုကြည့်လိုက်မယ်ဆိုလို့ရှင်လေအနေဆသဘောလက္ခဏာလည်းမထင်ရှားဘူးလား ထင်ရှားတယ်ဒုက္ခဆိုတဲ့မကောင်းတဲ့သဘောလည်းထင်ရှားတယ်အနတ္တဆိုတဲ့သဘောလည်းထင်ရှားပါတယ်တဲ့မမြင်လို့တာရှိရမယ် အဓိပတိတက်ပြီးတော့လှုပ်တဲ့ခါဒီမှာဥမာထားပါတော့ပရမတ်သဘောတရားတွေပြောကြပါစို့နော်အခန်းအနေနဲ့အရင်စဉ်းစားလိုက်ပေါ့နော်လုပ်ငန်းလုပ်တဲ့ခါမှာပြဉာဏ်နဲ့သွားရတယ်နော်ပြောဆိုရတာကိုနာမည်တက်ရမယ်လေနာမည်တက်တော့ပုဂ္ဂိုလ်ဆိုတာရှိတဲ့တတ္တဝါဆိုတာရှိတဲ့ခြေလေးအင်္ဂါဆိုတာရှိတဲ့ယောက်ျားရှိတဲ့မိန်းမရှိတဲ့ပြဉာဏ်နဲ့စကားပြောရမယ်အသုံးချတဲ့နေရာမှာ apply လုပ်တဲ့ခါပြဉာဏ်နဲ့သွားတယ်ဒါပေမဲ့အတွင်းဓာတ်ခံထဲမှာအဲ့ဒီမပါဖို့ပဲအရေးကြီးတာနော်အတ္တမပါဖို့အတွင်းဓာတ်ခံထဲမှာက ထားပါတော့ဦးဇင်းတို့ရင်းကျစ်ပြီးတော့တန်တရားမှာဖြတ်တန်းလာတာကဒီအတ္တနဲ့ငါနဲ့ပဲဖြတ်တန်းလာတဲ့ခါကြတော့ကိုကဒီပရမတ်ရဲ့သဘောတရားတွေဒါတွေအလုံးလုံးနေတယ်ဆိုတာကိုကြာကြာဘလောက်ထိနေတယ်လဲနော်သူတို့ရဲ့အင်အားကအရန်ကြီးတာကိုဒါတော့မိမိတို့အလုံးလုံးတဲ့ခါတွေမှာသွားတာလာတာစားတာတောက်တာနေတာထိုင်တာတွေမှန်သမျှဒီမှာဟောဒီဒီအကြောင်းကြောင့်ဒီအကျိုးဖြစ်တယ်အကြောင်းကြောင့်အကျိုးဖြစ်တယ်စသည်ဖြင့်မိမိကအဲ့ဒါကိုသိနေတဲ့စိတ်ဒီဝိပဿနာရှုနေတယ်လို့တောက်လျှောက်လိုက်နေရင်တော့အဝင်နေတယ် ပါတယ်လွှာတယ်ခေါ်မှာပေါ့သို့တော်လည်းမိမိတို့ကလောကထဲမှာနေကြတဲ့အခါကျတော့ဒါကိုတောက်လျှောက်ကြီးစိုက်နေမှုဆိုတာတော်တော်ခက်သားပဲခက်သားဆိုတော့အဲ့ဒါကြောင့်သူတို့ကဝန်းဝင်သွားတာသို့တော်မိမိကအခြေခံအနေနဲ့တော့ဟာဒါငါအတွင်းထဲမှာအတ္တရလို့ဆိုတာမရှိဘူးเนาะအဓိပတိဘာညာတွေတတ်တယ်ဆိုတာပညာအနေနဲ့တတ်ပြောတာပါတကယ်တမ်းကျတော့เนาะ မိမိတို့ဒီစိတ်တွေကိုရက်လောက်တဲ့ခါမှာစိတ်ကိုအင်အားစွမ်းအားတင်တာပဲဒါတော့စိတ်ဒီစိတ်ကိုအာရှေ့တန်းတင်ပြီးတော့အလုံးလုံးရင်စိတ်တာဒီပီဆန္ဒကိုရှေ့တန်းတင်လို့ရင်ဆန္ဒဒီပီပေါ့နော်ဒါတော့ဆန္ဒပြောပြောစိတ်ပြောပြောဒါဒီနန္တရားသဘောပဲဒါတော့နန္တရားတွေကိုအရှိန်တင်လို့ရင်အဲ့ဒီဥဆောင်နေတဲ့ဟာတွေကိုအောင်မြင်လာတဲ့ခါကျတော့ကိုကငါလုံးလိုက်တာငါစီမံလိုက်တာဆိုတာလေးတွေကဘာပါဘာပါလာတယ်အေးမဖြစ်သေးခင်တော့အမ် ကိုကဆင်ကျင်လို့ရပြီမယ်အောင်မြင်လာပြီဆိုတဲ့ခါကြလို့ရှင်စိတ်ပြန်လွတ်လွတ်လွတ်လွတ်ပြီးတော့ပေါ်သွားတဲ့ခါကျရင်ဟောဘက်ကိုပြန်ပြန်ရောက်သွားတာဒါကြောင့်မိမိကမပြတ်မပြတ်ပေါ့နော်မကြမကြရုပ်နဲ့နာအကြောင်းနဲ့အကျိုးကိုများများဆင်ကျင်ပေးရတယ်နော်များများဆင်ကျင်ပေးရတယ်အဲအကြောင်းနဲ့အကျိုးရုပ်နဲ့နာအကြောင်းနဲ့အကျိုးရုပ်နဲ့နာဆိုပြီးတော့အဲ့လိုဆင်ကျင်ပေးနိုင်လို့ရှိရင်အဲ့ဒါဒီပင်လင်ကိုကိုအတ္တမုံအောင်နော်ကိုကိုကို remind လုပ်နေတာပဲ remind လုပ်နေတာပဲဒါတော့လုပ်ငန်းလုပ်တဲ့ခါတွေမှာ အဲမိမိအသုံးချတဲ့အနေနဲ့ဆိုရင်အခုနကပညာတင်နဲ့သွားရတယ်ပြောရဆိုရတယ်ဒါပေမဲ့မိမိကအတွင်းထဲမှာဆင်ခြင်ထားမှာတော့အကြောင်းအကျိုးပြီးတော့အဲရုပ်နဲ့နာမ်ပေါ့ဒီနှစ်ခုကိုပဲဆင်ခြင်ထားဒါကြောင့်ဒါကိုမကွာနဲ့ညဆင်ခြင်ကြဆိုပြီးတော့မှပြောတာနော်မကွာနဲ့ညဆင်ခြင်ကြဆိုအဲ့ဒါကိုအဲအဲ့ဒါလိုထားမယ်ဆိုလို့ရှိရင်တော့မိမိတို့ဒီရုပ်တည်နံတွေအပေါ်မှာစီမံခန့်ခွဲတာတွေအပေါ်မှာသွားရလာတာစတာတော့တဲ့သင်္ခါရခန္ဓာတွေအပေါ်မှာမိမိက ဒါအကြောင်းအကျိုးအမြင်နဲ့အမြဲတမ်းဆင်ခြင်ဆင်ခြင်ဆင်ခြင်ဆင်ခြင်သွားလို့ရှိရင်တော့အခုနကဝင်တဲ့စိတ်တွေနည်းတော့လိုတယ်နော်ဒါတော့ဒီနေရာမှာသင်္ခါရနဲ့ဝိညာဉ်ဆိုတာလေးကခဏနီးနီးဟိုဘယ်လိုခေါ်မလဲတစ်ခုနဲ့တစ်ခုတော်တော်လေးနီးစပ်တယ်ဦးဇုံတို့သင်္ခါရခန္ဓာကိုလေ့လာတော့ကရှင်းပြခဲ့တယ်ဒီကံ၃ပါးလုံးနော်ခန္ဓာကိုယ်နဲ့လှုပ်တဲ့ကာယကမှန်သမျှ နှုတ်နဲ့ပြောတဲ့ဝစီကမှန်သမျှစိတ်နဲ့ကြံစည်တဲ့မနောကမှန်သမျှမှာဘယ်သူနဲ့လောက်ရတယ်လဲဆိုရင်စေရနာဥဆောင်တဲ့သင်္ခါရခန္ဓာအလုံးလုံးထားဆိုတော့သွားရလာလာစားတာတောက်တာပြောရင်သင်္ခါရခန္ဓာနဲ့လည်းဆိုင်တယ်ဒါပေမဲ့ဒီဟာတွေကသွားခြင်းလာခြင်းစားခြင်းတောက်ခြင်းဆိုတော့ခြင်းကလေးတွေပါပြန်တော့လည်းပဲတခါစိတ်ဝิญဉ်နဲ့ခန္ဓာနဲ့ဆိုင်တယ်ဒါတော့ဒီနေရာမှာတို့နှစ်ခုကိုနည်းနည်းစဉ်းစားရင်ပြုတ်လုတဲ့အနေနဲ့ဆွဲလန်းရင်သင်္ခါရနဲ့ဆိုင်ဤတဲ့လုပ်ငန်းတစ်ခုကိုလှုပ်တာပြောတာကြံစည်တာ နောက်ပြီးတော့ဝိညာဉ်နဲ့လက်ဆံဤဆိုလိုတာကပြုလုပ်တဲ့အနေနဲ့ဆိုတာကပြောလိုက်တဲ့အသုံးတစ်ခုသုံးပြီဆိုရင်နောက်ွယ်ကနေဘာတွေနဲ့ဆိုင်တယ်လဲဆိုရင်တန်ခါရခန္ဓာနဲ့လည်းဆိုင်တယ်ဝိညာဉ်နဲ့ခန္ဓာနဲ့လည်းဆိုင်တယ်လို့ပြောတာသို့တော်လည်းတဲ့များသောအားဖြင့်ရှင်ဆိုတဲ့စကားလုံးလေးတွေပါလာလိမ့်မယ်သွားခြင်းတာစားခြင်းတာတောက်ခြင်းတာပြောခြင်းတာဆိုခြင်းတာကြွေးခြင်းတာဆန့်ခြင်းတာလှမ်းခြင်းတာနော်ချခြင်းတာမခြင်းတာလို့ခြင်းကလေးတွေပါရင်တော့အဲ့ဒီခြင်းကြတော့စိတ်နဲ့အဓိကထားပြီးတော့မိမိကစိတ်ထဲကနေစကြံစီပြီးမှ လှုပ်ရှားမှုဖြစ်တာမဟုတ်လားအေးအဲ့ဒါတော့ဒီနေရာမှာအဲ့ဒါကျတော့ဝိညာဉ်နဲ့ခန္ဓာလို့မှတ်လိုက်ပါတဲ့တကယ်လှုပ်ပြီဆိုတဲ့အချိန်ကျရင်တော့သင်္ခါရနဲ့လည်းဆိုင်တယ်ဝိညာဉ်နဲ့လည်းဆိုင်တယ်အဲ့ဒါလေးကတော့ဒါနည်းနည်းဘုသူဒ္ဓဖြစ်ပါနော်ဒါတော့ကောင်းပြီအဲဝိညာဉ်နဲ့ခန္ဓာတော့ဒီမှာပဲအဆုံးသတ်ပြီးတော့နောက်တစ်ခုကိုဆက်သွားအောင်နော်ဘာဖြစ်လဲလဲဆိုတော့နောက်တစ်ခုမှပြောစရာတွေအများကြီးရှိသေးတယ်အဲ့ဒီနေရာမှာတော်တော်ကြီးရှင်းရပြောရအောင်မယ်ကောင်းပြီမြတ်စွာဘုရားကဒီနေရာမှာ အစွဲ၃ပါးကင်းအောင်တဲ့ရှုပုံတွေကိုဒီရုပ်ဝေဒနာတင်ညာသင်္ခါရဝิญဉေဆိုတဲ့ခန္ဓာ၅ပါးကိုအစိတ်စိတ်အမွားမွားနော်ခန္ဓာလို့နာမည်ရအောင်က၁၁ချက်နဲ့ဖွဲ့စည်းထားတာဒါတော့အဲ့ဒီ၁၁ချက်ကိုအသေးစိတ်ခွဲစိတ်ပြီးတော့မှဓာတ်ခွဲကန်းကိုလက်ထက်ကိုဝင်သလိုမျိုးခွဲစိတ်ပြီးတော့ရှုရတဲ့သဘောမျိုးဒါကြောင့်ဒီနေရာမှာခန္ဓာ၅ပါးကိုနော်အသေးစိတ်ခွဲပြီးတော့7မျိုးနဲ့ရှုပုံတွေကိုရုပ်ကနေစပြီးဒီနေ့စလေ့လာရအောင်နော်ပါဠိကိုစပြီးတော့ရွတ်ဖတ်ပူဇော်ကြအောင်တတ္တမတိခဆိုတဲ့ပါဠိ စာမျက်နှာ45မှာရှိမယ်အစွဲ3ပါးကင်းအောင်ရှုပုံများဆိုတဲ့နေရာနော်။အော်မရကြသေးဘူးလား။อืม။အော်နောက်မှရှိလိမ့်မထင်နဲ့မရသေးတဲ့ပုဂ္ဂိုလ်များနော်။နောက်မှသွားပြီးတော့အခု45ကိုသွားတော့မယ်။ ဂိုင်းဒါဆိုရင်ဦးဇင်းတို့စပြီးတော့ဖတ်လိုက်ကြတာပေါ့နော်နောက်မှလိုက်ပြီးတော့ဝေပါလိမ့်မယ် အဲတတ္တမတိဟအနေစပြီးတော့ပါဠိကိုရွတ်ဖတ်ဖို့ဆိုတတ္တမတိဟဘေခဝေယံကိဉ္စီရူပံအတိတာနာဂတပိစုပ္ပနံဣဇတံဝါဗဟိတာဝါဩလာရိကံဝါဒုက္ခမံဝါဟိနံဝါပဏိတံဝါယံဒုရေတန္တိကေဝါတဗ္ဗံရူပံနေတံမမနေသောဟာမတမိ နမေသောအတ္တာတိဧဝမေတံယထာဘူတံသမ္မပညာယဒဋ္ဌဗံယဟန်တု嗯。 မိတာကခန္ဓာဆိုတာကမြန်မာလိုပါခေါ်လဲအဖွဲ့အစည်းအစုပေါ့နော် group ပေါ့ group နည်းနည်းခေါ်တာ aggregate ပေါ့စုစည်းထားတာစုပေါင်းထားတာအဲ့တော့ဘလို့စုပေါင်းတာလဲဆိုညံနဲ့ယူပြီးတော့စိတ်အဲတွေးခေါ်ဆင်ခြင်ပြီးတော့မှဖွဲ့စည်းပေါင်းလိုက်တာအဲ့ဒီပေါင်းလိုက်ပြီးအဲ့တစ်ခုလုံးကိုမှခန္ဓာလို့ခေါ်တာဒါတော့ဘာတွေဘလို့တွေကွဲနေလို့လဲဆိုရင်ရန်တို့တဲ့ယခုပြဆိုခဲ့တဲ့အတိုင်း ငါဟာပဲငါပဲငါအတ္တပဲဟုရှုမြန်မသိတော်သောကြောင့်ဆိုတာအကြောင်းခံလိုက်တာပေါ့လေရှေ့ကဟာဦးဇင်းတို့ပြောမယ်ပါဠိလိုပြောမယ်ဆိုတော့ဝကြကိုရှေ့ဘက်ကဝကြနဲ့နောက်ဝကြကန္တတစ်ခုကွဲသွားတဲ့အခါမှာရှေ့ကဟာကိုပြန်ပြီးတော့နောက်ကိုဆက်ပြောရင်အဲ့ဒီလိုမျိုးအကြောင်းတစ်ခုနဲ့တစ်ခုဆက်ပြောရတယ်ဒါဝကြဆက်တယ်လို့ခေါ်တယ်အကြောင်းအရာဆက်တယ်လို့ခေါ်တယ်ဒါတော့ကောင်းပြီရှုမြန်မသိတော်သည့်အတွက်ကြောင့်အတိတ်ဖြစ်စေအနာဂတ်ဖြစ်စေပစ္စုပန်ဖြစ်စေကာလအဖြစ်ဘယ်နှပွားလဲ ၃ပါးဆိုလိုတာကအတိတ်တုန်းကယုတ်ဖြစ်ဖြစ်အနာဂတ်ယုတ်မှာဖြစ်ဖြစ်ပစ္စုပန်တဲ့တဲ့ဖြစ်နေတဲ့ယုတ်ပဲဖြစ်ဖြစ်လို့ဆိုလိုတယ်ဒါကိုရှိသမျှကိုကာလ၃ပါးအဖြစ်ဉာဏ်နဲ့မှပေါင်းယူလိုက်တာပြီးတော့ကိုအတွင်းကဖြစ်စေအပကဖြစ်စေအတွင်းပနှမျိုးလုံးစိတ်နဲ့ဉာဏ်နဲ့ပေါင်းယူတယ်ပြီးတော့အကျမ်းဖြစ်စေအနုဖြစ်စေကျမ်းတဲ့ယုတ်တွေနုတဲ့ယုတ်တွေအကုန်လုံးပေါင်းယူတယ်အယုတ်အညံ့ဖြစ်စေအကောင်းအမြတ်ဖြစ်စေဒါတရွဲနော်အဝေးဖြစ်စေ အနီးဖြစ်စေအဲ့ဒီဟာတွေအလုံး7မျိုးရှိတဲ့ဟာကိုပေါင်းပြီးတော့ခြုံပြီးတော့ဒါကိုယုတ်တရားလို့ယူတာနော်အဲ့ဒီလိုညာနဲ့စုပေါင်းပြီးတော့ဆင်ခြင်ပြီးတော့ယူလိုက်တဲ့အတွက်အဲ့ဒီစုပေါင်းပြီးယူလို့ရတဲ့ယုတ်တယ်မှန်သမျှဒါကုန်ရော့ဒါတပုံမရှိဘူးဆိုတော့အဲ့ဒီလိုမျိုး7မျိုးနဲ့ဖြစ်လာသမျှယုတ်လို့ခေါ်ရသမျှယုတ်တွေကိုတဲ့ငါဥစ္စာမဟုတ်ငါမဟုတ်ငါအတ္တမဟုတ်ဟုဝိပဿနာပညာမဲ့ပညာဖြင့်အမှန်တိုင်းသိမြင်အောင်ရှုရ အားထုတ်ရမည်ဒါ instruction ပေးတာစောစောလေးတုန်းကစစ်စစ်တာနော်ဒါကိုပြောမယ်ဆိုလို့ရှိရင်တော့ဒါတလုံးချင်းတလုံးချင်းကိုခွာခွာပြီးတော့မင်းဒီလိုဟုတ်ရဲ့လားဒါကောဟုတ်ရဲ့လားလို့ပြတာပြီးတဲ့အခါကျတော့သူတို့ကမဟုတ်ပါဖေရမဟုတ်ပါဖေရနောဟိတံပန်းတွေနောဟိတံပန်းတွေနဲ့တခါတည်းနေနေနေဆိုပြီးတော့မှဗာလဲ negative တွေကြီးပဲဖြေပြတယ်လေဖြေတဲ့အခါကျတော့ပိစာဝိကေ၅ဦးကဒီခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့ ဟိုးအရင်တုန်းကအရိယာသောတပတ္တိမညာမရောက်ခင်တုန်းကသူတို့စွဲခဲ့တဲ့အစွဲဒါတွေကိုလည်းပဲအခုဒါမဟုတ်တဲ့အတိုင်းပို့ပြီးတော့သိတာထင်ရှားလာပြီအဲ့ဒီတို့ကြောင့်မလို့ဒီနေရာမှာအခုတခါကျတော့ကဲကောင်းပြီဟောဒီငါငါဥစ္စာငါအတမဟုတ်လို့စွဲအဲဒီဟာတွေပေါ်လာပြီဆိုတဲ့အခါကျတော့တဲ့အဲ့ဒီမှာဒါကိုဘယ်လိုလုပ်ရှုရမှာလဲဆိုရင် အခုပြောခဲ့တဲ့၁၁ပါးသောအချင်းအရာဖြင့်ဖြစ်ပေါ်နေတဲ့ရုပ်ဆိုတာမှန်သမျှကိုငါဥစ္စာမဟုတ် ငါမဟုတ်ငါအတ္တမဟုတ်ဟုဝိပဿနာမဲ့ပညာဖြင့်ဝိပဿနာပညာမဲ့ပညာဖြင့်ပညာဘယ်နှပါလဲပညာနှစ်ပါးနော်အဲ့ဒီနေရာမှာဝိပဿနာပညာမဲ့ပညာဖြင့်လို့အထာဂရမှာဖွင့်ထားတယ်သို့သောတကယ်တမ်းကဝိပဿနာပညာကအရေးကြီးတာဟုတ်တယ်မလားမဲ့ဆိုတာကအကျိုးဝိပဿနာကအကြောင်း ဝိပဿနာဉာဏ်မှယဉ်တန်တဲ့အတွက်ကြောင့်မလို့ဝိပဿနာကယဉ်ပြီးတော့ဒီဉာဏ်ကပြောင်းပြီးတော့မှမဲ့ဖြစ်သွားတာဆိုတဲ့အခါကျတော့ဝိပဿနာဉာဏ်ယဉ်တန်အောင်အားထုတ်ရမှာမဲ့ကိုရောက်တဲ့အခါကျရင်သူ့ဘာသူအော်တိုမက်တစ်ပြီးသွားရောသူကအကျိုးအနေနဲ့ပါသွားတာဒါတော့ကောင်းပြီဒီနေရာမှာဝိပဿနာပညာဖြင့်အမှန်တိုင်းသိအောင်ရှုရမှာကအဓိကအချက်ပဲအဲ့ဒါကအချက်မဲ့ကိုရောက်နေပြီဆိုမှတော့မဲ့ဆိုတာလေးကခဏလေးပဲနော်ပြီးတော့မဲ့ဆိုတာသူကြီးပဲတိတန်ကြီးတို့ဘုံဆို တက်ရိုက်ပေါ်လာတာမဟုတ်ဘူး တခါတည်းထွက်ပေါ်လာတာမဟုတ်ဘူးဘယ်ကနေလာတာလဲဝိပဿနာကလာတာဒါကြောင့်ဝိပဿနာရှုတဲ့အချိန်ခါမှာဟောဒီရုပ်တွေမှန်သမျှတစ်ဆက်တစ်မျိုးသော ကွဲပြားပြီးဖြစ်နေတဲ့ရုပ်မှန်သမျှကိုငါဟာငါဥစ္စာမဟုတ်ငါမဟုတ်ငါအတ္တမဟုတ်ဆိုပြီးတော့မှတဏှာရဲ့မာနရဲ့ဒိဋ္ဌိရဲ့သုံးမျိုးနဲ့မစွဲအောင်လို့အမှန်တိုင်းမြင်အောင်ရှုရတာအဓိကကဒီနေရာမှာဝိပဿနာပညာအဓိကပုံကြတယ်။ကောင်းပြီဒါတော့ဒီနေရာမှာပြောမယ်ဆိုရင်ဦးဇင်းတို့ တော်တော်လေးလင်းနေတဲ့နေရာရောက်လာပြီရောက်လာတော့ဥစုနဲ့တာမန်ပေါ့ဗျာဟိုပြောရမယ်ဆိုရင်တာမန်လေးပါဠိလေးဖတ်လိုက်အနှစ်ကလေးပြောလိုက်အဲ့ဒါလောက်အတိပဲလေးရှင်းလိုက်ရှေ့သွားလိုက်ဆိုရင်အဲ့လိုသွားလဲရတာပဲဒါပေမဲ့အဲ့ဒါလိုသွားရင်ဥစဉ်တို့ဝိပဿနာရဲ့၄နှစ်ပါတယ်ဆိုတဲ့သဘောเนาะခက်ခဲပါတယ်ဆိုတဲ့သဘောတွေဒါတွေကိုဥစဉ်တို့ကကြော်ကြော်သွားသလိုဖြစ်မယ်ဒါကြောင့်အာထုတ်ပြစ်တာမဖြစ်ထုတ်ပြစ်တာကဒုတိယကန္တเนาะဒီဘာကနေစမလဲဆိုလို့ရှိရင် ဘုရားရှင်တို့တုတ္တမယဉာဏ်ကစရမှာပဲတုတ္တမယဉာဏ်အခြေကောင်းမှစိတ်တမယဉာဏ်စဉ်းစားဉာဏ်အားကောင်းမယ်ဒါတွေကိုအခြေခံသိပြီလို့လှိုင်လှိုင်ကြီးစိတ်တမယဉာဏ်နဲ့လှိုင်လှိုင်ကြီးသိပြီကိုတို့အားထုတ်မှုနဲ့သိလာပြီဆိုတဲ့အခါကျတော့ဘာဝနာမယဉာဏ်အဲ့မှာရုပ်တဏ္ဍာနဲ့꿰ပြီးတော့ဒါအတ္တကိုဖြုတ်အောင်မှာဆိုတော့မိမိတို့ဒီတကယ်လုပ်ငန်းခွင်မှာအသိဉာဏ်ရှင်းရေးကပိုးပြီးတော့မှပါတယ်ထားပါတော့ကိုကအလုပ်တစ်ခုရတယ်အသက်အလုပ်တစ်ခုအသက်ရတယ်ဆိုလို့ရှိရင်ကိုလုံးမဲ့အလုပ်ကိုနံပါတ်1 ဘာကိုအသိအောင်လုပ်ရမှာလဲ manual သိအောင်လုပ်ရမှာဟုတ်တော့မဟုတ်လား instruction သိအောင်လုပ်ရမှာအဲ့ဒီ instruction ဟာမိမိတို့လုပ်တဲ့လုပ်ငန်းမှာနည်းနည်းလေးမှားကြည့်ပါလားလို့နော်သွားပြီး procedure တစ်ခုလုံးပြည့်ရအောင်ဆိုတော့မိမိတို့ဟောဒီ instruction ကိုတည်တည်ချာချာပိုင်အောင်ကိုတခါတည်းကျေးနေအောင်လုပ်ရတယ်ဒါကြောင့်ဒီနေရာမှာလုပ်ငန်းနဲ့ပတ်သက်လာပြီးအားထုတ်မှုတွေနဲ့ပတ်သက်လာတာဖြစ်တဲ့အတွက်ကြောင့်မလို့ဦးဇင်းက မာစီဆရာဘုရားကြီးရဲ့ဝိပဿနာရှုနည်းကျမ်းတွေကဒီရှုဖို့ရှုနည်းရှုခွက်တွေကိုဒီညမှာထည့်ပေးထားတာရှိတယ်အဲ့ဒါကိုဦးဇင်းကဟိုစာအုပ်ထဲနဲ့ကူးပြီးတော့မှထည့်ပေးထားတာဒီပိုင်းနေရဒါတော့ကောင်းပြီအောက်မှာအဲ့ဒီအခန်းလေးတွေကိုတဖြည်းဖြည်းချင်းလစ်လာရအောင်နော်အဲ့ဒီမှာအတိတ်ကိုစ၍ရှုရမည်လို့ဆိုတာလေးကိုစပြီးတော့ဝေဖန်ဆန်းစစ်ကြရအောင်ယံကိဉ္စီဣဒ္ဓဝါ ဒုက္ခမံဝါဟေနံဝါပဏိတံဝါယန္တုအာနိစ္စတောဝဝိဝဝိထေတိဧကံတံမတနံဤသို့ အဲ့ဒီမှာဦးဇင်းတို့ပရိယတ်တိနေပယ်မှာညင်းကြခုံကြပြောကြဆိုကြတာပฏิပတ်တိပေါ့လေပရိယတ်ဆိုတာကပฏิယတ်ကိုပရိယတ်ကိုခြေခံပြီးတော့ပฏิပတ်နေမှာလာပြီးတော့ညင်းတဲ့နေရာညင်းခွက်တွေ အဲ့တော့ဒီပါဠိတွေကိုကျမ်းဂန်တွေကိုနှံ့ဆက်အောင် မလစ်လာနိုင်တဲ့ပုဂ္ဂိုလ်တွေကမိမိတွေ့ပြီးသားဟာကိုတခါတည်းအသေးကင်ပြီးတော့ညှင်းတတ်တယ်။ကြားဘူးတယ်မို့လားလို့လေဒီဆရာတော်ဘုရားကြီးရေးတဲ့တပိုင်းကြောင်ကျက်စာရယုံနဲ့ခက်ပါလသဘောညံဆိုတာလေထက်မာနအပြောတန်တီဒေါသမန်ထူပွားကိုတီထားတယ်လို့အတင့်ကင်ပြီးတော့ညင်းညခုံကြတာဒေါသလည်းကြီးလိုက်တာပြောမနေနဲ့ဆိုတာအဲ့ဒီလိုမျိုးစာကိုအသေးချေပြီးတော့မှ အဲ့ဒီအသေးကြီးနဲ့သူကပုံသေးကြီးနဲ့သွားတဲ့ပုံကိုယ်တွေကိုပြောနေတာဒီကဆိုတော့အဲ့ဒါတွေကပฏิပတ်တိနယ်ပယ်မှာစာအုပ်ကြီးတို့ထောက်ထောက်ပြီးတော့မှတွေ့တယ်မဟုတ်လားမြတ်စွာဘုရားဒီလိုဟောထားတာဆိုပြီးတော့ကျမ်းကိုမညှိပဲနဲ့ကျမ်းရဲ့နောက်ကွယ်မှာသွားရမယ့်နိပရိယေဝေဝုတ်တွေကိုမသိပဲနဲ့ကျမ်းကြီးကိုအသေးအတိုင်းအဖြောင်ကြီးယူတဲ့ပုံကိုယ်တွေတွေ့တာကိုပြောတာဒါတော့စောစောကဦးဇင်းတို့စာအပေါ်မှာရွတ်တယ်မဟုတ်လားပါဠိလိုယံကိဉ္စီရူပံအတ္တိတာနာဂတာပိဿုပ္ပန္နနော်အဲ့ဒီလိုရှုရမယ်ဆိုတော့သမထနာညာအခန်းမှာ ပဋိသင်္ပိဋကမင်းမှာပါဠိတစ်ခုရှိတယ်ယံကိဉ္စီရူပံအတ္တိတာနာဂတပစ္စုပန်နဲ့အစ္ဆတံဝဗိဓာဝဩလာရိကံဝသုခမဝဟိနံဝပဏိတံဝယံတူရေတန်တိကေဝတပ္ပရူပအနိစ္စရောဝဝိထေတိဧကံတမတနံဒါကသမတနာဉာဏ်ဆိုတာသုံးသက်ဆင်ခြင်တာဝိပဿနာဉာဏ်ရဲ့ပထမဆုံးအနိစ္စဒုက္ခအနိစ္စလို့ရှုမဲ့ရှုခွက်ကိုပြောနေတာရှုခွက်ကိုပြောတော့ပါဠိမှာကသူ့ရဲ့ဟောစဉ်အရာမြတ်စွာဘုရားကအတ္တိတာနာဂတပစ္စုပန်နံဆိုတော့ဘယ်ကာလကစဟောလဲအတိတ်ကစဟောတာ အတိတ်ကစဟောတော့ကျမ်းဂန်မှာကအတိတ်ကစပြီးတော့ဟောတယ်ဆိုပြီးတော့တချို့တွေကနော် အတိတ်ကဖြစ်တဲ့ခန္ဓာ၅ပါးကိုစရှုရမှာဆိုကြပါစို့ဒီညမှာယူဘက်ခန္ဓာပြောလို့ဆိုပါတော့ယူဘက်ခန္ဓာအတိတ်တုန်းကယုတ်ကိုစရှုရမယ်ဆိုပြီးတော့ပြောတာပိဿဝခန္ဓာမပါဘူးပိဿဝခန္ဓာစရှုမဲ့တဲ့မှာမပါဘူးဒါကြောင့်မလို့အတ္တိတနာဂတပိဿဝပန္နံဆိုတဲ့ပါဠိကိုကြည်ပြီးတော့တဲ့အတိတ်ယုတ်ကို အရင်ဆုံးစရှုရမှာလားလို့မေးစရာမေးခွန်းရှိပါတယ်ယုတ်နဲ့ပတ်သက်လို့နော်ငါငါဥစ္စာငါအတ္တမဟုတ်ဆိုပြီးတော့ နော်တဏမာနဒိဋ္ဌိစင်အောင်ရှုရမှာမဟုတ်လားရှုတဲ့အခါကျတော့ကောင်းပြီဒီရုပ်ကိုဆက်တပြဆက်တမိနစ်နဲ့ခွဲချမ်းစိတ်ပြလိုက်တဲ့အခါမှာကာလအဖြစ်၃ပါးထွက်တယ်အတိတ်အနာဂတ်ပိစုတ်ပံဇာထဲမှာရှိတဲ့အတိုင်းကောင်းပြီဒါဆိုရင် तू ကအတိတ်ကစပြလို့အတိတ်ရုပ်ကိုစရှုရမှာလားဒါကိုမေးတာဒါတော့မဟုတ်ဘူးတဲ့နော်ဤသူကမရှုအပ်သည်သာဒီအကြောင်းမူကား၎င်းပါဠိတိသုံးအဘိဓမ္မာတို့၌ဟောယိုဟောစဉ်အတိုင်း ဒေတနကမအာဖြင့်သာလင်ဟောအပ်သောပါဠိပေသည်ဆိုလိုတာကမြတ်စွာဘုရားတို့မြည်ဒီမှာဟောတဲ့အခါတွေမှာဒေသနာကိုလှပလာအောင်အဆင်ပြေအောင်ချောအောင်မောအောင်ဒီကြားတဲ့လူတွေရဲ့နားထဲမှာတုတိနဝင်ချိုးအောင်ပြောတဲ့သူတွေလည်းခေါ်လို့ကောင်းအောင်တရားအနေထားတွေလည်းကြိုက်အောင်ဆိုပြီးတော့အဲ့ဒါတွေနဲ့သူ့ရဲ့ဟောရုပ်ဟောစဉ်ဟောတဲ့အတိုင်းပြေပြည့်အောင်ဟောတဲ့အခါမှာစကလုံးတွေဟိုလိုရွှေ့တယ်ဒီလိုရွှေ့တယ်ဟိုလိုပြောင်းတယ်ဒီလိုပေါင်းတယ်နော်အဲ့ဒီလိုတွေလှုပ်တဲ့အခါတွေမှာကျင့်စဉ်နဲ့မကြိုက်တော့ ဒါဘာအတွက်လဲဟောစဉ်အတွက်ဟောနေတာဟုတ်တယ်မဟုတ်လားဟောစဉ်အတွက်ဟောတာဒါတော့ဦးဇင်းတို့စာရီကပြားတွေစက်တဲ့အခါမှာသကလုံးတွေကက်အောင်ကာယနဲ့ညီအောင်ရသန်နဲ့ညီအောင်မလွတ်အောင်မပြောင်းအောင်မရွှေ့အောင်လားရွှေ့ရတယ်တခါတလေကျအထက်ကလည်းအလဲရောက်ချင်းရောက်တာအလဲကလည်းနောက်ရောက်ချင်းရောက်တာပဲဘာဖြစ်လို့လဲဆိုရင် तू ကသကလုံးကက်အောင်သကလုံးစီအောင်ဂရုတန်လူတန်ကက်အောင်အချီချတက်အောင်ပြောင်းရတာကဗျာဒီမှာအဲ့ဒီလိုပဲဟောစဉ်နေကြရင်အဲ့လိုချော့အောင်မအောင်ဆိုလိုကောင်းအောင်ပြောင်းရွှေ့တဲ့ခါကျတော့အဲ့ဒီလိုတွေရှိတယ် ဒါကြောင့်သုတ်အဘိဓမ္မာတို့မှာဟောစဉ်ဟောယုအတိုင်းဒေသနကမဆိုတာဟောစဉ်ဒေသနာတော်အစဉ်ကိုပြောတာအားဖြင့်ဟောအပ်သောပါဠိပေတိဆိုလိုတာကဟောစဉ်အတိုင်းဟောထားတာတဲ့ဒါဟာကျင့်စဉ်အတွက်ပြောတာမဟုတ်ဘူးကျင့်စဉ်ကတမျိုးတတ်တတ်သွားဒါကိုဆိုခြင်းလို့ကျင့်စဉ်ပฏิပတ်တိတ်ပฏิပတ်တိတ်ကမအားဖြင့်အထူးပြု၍ဟောထားသောပါဠိမဟုတ်ပါဒါတော့ဦးဇင်းတို့ဟောကမဆိုတဲ့စကားလုံးကအစဉ်နေထွက်လာတယ် ဒါတော့ဦးဇင်းအမြဲတမ်းပြောတယ်ဟောစဉ်ကတတ်တတ်ကျင့်စဉ်ကတတ်တတ်ဆိုပြီးတော့ပါဠိလိုပြောရင်ဟောစဉ်ဆိုလို့ရှိရင်ဒေသနကမဒေသနာတော်ရဲ့အစဉ်ကျင့်စဉ်ဆိုတာပဋိကပဋိကမလက်တွေ့နယ်ပင်မှာသွားတယ်ကျင့်တဲ့အစဉ်သူ့ရဲ့သွားမယ် procedure step by step သွားမယ်ဟာပြောတာဒါတော့အဲ့ဒီကျင့်စဉ်ဘက်မှာသွားမယ် procedure step by step သွားမယ်အစဉ်ကိုဟောဘက်ကဒေသနာအစဉ်ကမလိုက်ဘူးသူနဲ့သူနဲ့ထပ်တူ equation ချလို့မရဘူးပြောတာသဘောပေါက်ပြီနော်ကောင်းပြီဒါတော့ဦးဇင်းတို့စာပေတွေမှာ ဒီလိုအစင်နေနဲ့သွားပြီးတော့ဟောတဲ့ဟာလေးတွေကိုဦးဇင်းတို့တရားဟောတဲ့ခါတွေမှာသွားပြောနေလို့ရှိရင်ဘယ်ဘုန်းကြီးမှလည်းပြောမှလည်းမဟုတ်ပါဘူးနော်လေ့လာကိုမရတဲ့အတွက်အဲ့ဒီအစင်သဘောတွေကိုသိအောင်လို့ဦးဇင်းကအောက်မှာကမအစင်ဆိုတာလေးကိုဦးဇင်းထည့်ပေးထားတယ်တိပိဋကပါဠိမြန်မာဗိဓမာရှိတယ်လွယ်လွယ်ကူကူဒါကြောင့်အဲ့ဒါလေးတွေကိုဘုသူဒ္ဓဖြစ်အောင်ဖတ်ကြည့်ရအောင်နော်ကမအစင်နဲ့ဖြစ်စဉ်ပယ်စဉ်ကျင့်စဉ်ဘုံစဉ်ဟောစဉ်စသည် အဲပါဠိလေးတွေကြိုးစားဖတ်ကြည့်အောင်ဗထမံကလလံဟောတိကလလာဟောတိအာဘုဒံဤ၌ဥပ္ပတ္တိကမ ဖြစ်စဉ်ဟုဆိုသည်နမနစ်ဓတနေနဘာဟာတဗ္ဗာဓမ္မဘာဝနာယသောတာပတ္တိ ဤ၌စေတဝိသုဒ္ဓိဝိသုဒ္ဓတ္တဟုတ်ပြီဤ၌အမဤ၌ တိပဋ္ဌာနာစတ္တာရောတမ္မပဋ္ဌာနာဒါနကထံသီလကထံကောင်းပြီအဲ့ဒီနေမှာပါဠိလိုကအစင်ကိုကမလို့ခေါ်တယ်နော် ရောင်ရမ်းပြီးတော့လဲကောင်မလို့တော့မဖတ်နိုင်အောင်တို့ကြစောင်းပြောတယ်ထင်ပါချခံရအောင်မှာကမဆိုတာအစင်အဲ့တော့ဘာအစင်နေလဲဆိုရင်ဖြစ်စဉ်ပယ်စဉ်ကျင့်စဉ်ဘုံစဉ်ဟောစဉ်လို့ဦးဇင်းတို့ဒီဦးဇင်းတို့ပါဠိတွေအထာဂရတွေတီးကားတွေမှာအဲ့ဒါကိုသုံးရတယ်ဒါတော့ကောင်းပြီပရမဆုံးကဖြစ်စဉ်ပေါ့နော် ပထမံကလလဟောတိကလလာဟောတိအဘုဒံဤနဲ့ရေးကြီးဖြစ်ပြီးမှအမြုပ်ဖြစ်ရသောကြောင့်ဥပ္ပတ္တိကမဖြစ်စေဟုဆိုသည်အဲ့ဒါကိုကြားဘူးလားဘယ်တော့မှကြားဘူးလားပရိသေတိဘယ်ဘုန်းကြီးချာဟမ်အဲရခတန်ယုတ်အခုအခုအဲ့ဒီသင်္นานထဲမှာဘုန်းကြီးတစ်ပါးပြောသွားဘူးလေဒီနေရာဘယ်ဘုန်းကြီးချဘူးလဲ ဥနေမိန်ချဘူးတယ်ဥနေမိန်ချဘူးတယ်ကိုကလည်းပဲပိုင်တဲ့ကွက်ကင်ပြောရတာအဲ့ဒီနေ့ကအဲ့ဒီနေ့ကဖွင့်ကြည့်လိုက်ပြီလို့နော်ကျန်ကိုအနေနဲ့ယူကျင်တယ်ဆိုလို့ရှိရင်တောင်းတနေကရက်ခတောင်းထဲမှာရှိတယ်နေဟိုရင်ပေါ့လေတုံနာမယ်ပေါ့အဲအုပ်စုအဲ့တော့အိန္ဒကဆိုတဲ့မြတ်စွာဘုရားအိန္ဒကဘလူရဲ့လှန်ကောင်းမှာကူမှာသွားနေနေတော့ကသူကမေးတာတတ္တဝါတွေနဲ့ဖြစ်စဉ်တွေပတ်သက်ပြီးတော့ အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဖြေတဲ့အဖြေလေးပါပဲတတ္တဝါတွေဖြစ်စဉ်အဲ့တော့အေးနဲ့ရေကြီးဖြစ်ပြီးမှအမြုပ်ဖြစ်ရသောကြောင့်ဆိုတာတတ္တဝါတယောက်စပြီးတော့အမိဝမ်းကောင်းထဲမှာဒီတဲ့အခါမှာသူ့ရဲ့ဖြစ်စဉ်လေးကိုတဖြည်းဖြည်းနဲ့ရင့်ကျက်လာတဲ့ဟိုတဲ့ဟာကိုပြောတာပေါ့နော်ဟိုမှာထားပါတော့ တရေသားလေးတဖြည်းဖြည်းအရေးကြီးကနေရင်မြုပ်ရင်မြုပ်ကနေခက်မှငါးပြားဗရမန်ကလလောက်တိကလလောက်တိအဘုဒ္ဓအဘုဒ္ဓဇာတိပေတိပေတိနိဗ္ဗာန်ကနာကနာပတခဇန်တိကေတာလောက်မှတခါပြီးစားဆိုတော့သူအစင်နေရှိတယ်ဒီလိုနောက်ဆုံးကြမှာခက်မှရေးကြီးကနေရင်ရင်မြုပ်ရင်မြုပ်ကရင်နောက်ကနေပြီးတော့မှအဆိုင်ခက်အဆိုင်ဘက်ကနေခက်မှငါးပြားခက်မှငါးပြားနေပြီးတော့မှအဲသပင်လေးတွေထွက်လာတယ်လက်သက်လေးထွက်တယ်တဖြည်းဖြည်းနဲ့အဖူကနောက်ပါအဲ့ကြမှာလူကောင်းအလုံးပေါ်လာတယ်ပြောတာဒါကြီးကတော့ဆေးဆေးလောကမှာအပြည့်စုံတည်ကြအဲ့မှာကြည့်ပေါ့ဘုရားကတော့တရားအနေနဲ့မြင်အောင်လို့တော့ပြောတာ အဲ့တော့အဲ့ဒီလိုမျိုးတဖြည်းဖြည်းတဖြည်းဖြည်းနဲ့ဒီလို progressive ဖြစ်လာတဲ့ဟာမျိုးနော်ဒီ develop ဖြစ်လာတဲ့ခေါ်မှာပေါ့ develop ဖြစ်လာတဲ့သဘောလေးကိုသူ့အစဉ်ကိုသူ့ step တိုင်းသွားတာကိုကြတော့ဒီဥပ္ပတ္တိကမတဲ့ဖြစ်စဉ်နဲ့ကြောလို့မရဘူးနော်လူသားတယောက်အကောင်ပေါ်လာအောင်ဒီရေကြီးလေးကစပြီးတော့ ဖြစ်လာတဲ့သဘောကိုပြောတဲ့နေရာမျိုးမှာအဲ့ဒီလိုပထမကလန်လောက်ဒီကလန်လောက်ဒီအဘုဒ္ဓအဘုဒ္ဓဇာတိပေတိစသည်ဖြင့်သွားတဲ့အခါမှာအဲ့ဒီသူရဲ့ဖြစ်စဉ်တွေကိုတစ်ခုပြီးတစ်ခုသွားတာပရမတ္တတာမှာဘာဖြစ်တဲ့ဒုတိယခုနှစ်မှာဘာဖြစ်တဲ့တတိယခုနှစ်မှာဘာဖြစ်တဲ့ရေပေါင်းဘလောက်ကြတာဘာပေါ်တယ်ဘာဖြစ်တဲ့ညာဖြစ်တယ်ပေါ့ဗျာဒါတွေကတော့နော်အဲ့ဒီလိုမျိုးပြောတဲ့အစဉ်ကြတော့ဗါတယ်လေဥပ္ပတ္တကမဖြစ်စဉ်နော်နောက်ဒုတိယကတော့ဓာတိနိနာဘာဒဘာဓမ္မဘာဝနာယဘာဒဘာဓမ္မအဘိဓမ္မာဓမ္မပါတယ်အဲ့တော့ဒီနေရာမှာဓာတိနိနာဘာဒဘာဆိုတော့သောတာပတ္တိမင်းနဲ့ပဲအပ်တဲ့တရား ဘာဝနာယဘာတတ်ပါဆိုတော့သောတပန်ပတိမေပြင်ကြံတဲ့မဲ့သုံးပါအထက်မဲ့သုံးပါနဲ့ပယ်အပ်တဲ့တရားလို့ပြောတဲ့အခါမှာကိလေသာတွေကိုပယ်ပယ်ပြီးတော့တဆင်ချင်းပယ်သွားတဲ့အခါမှာဒါကြတော့ဘာကိုအစင်နဲ့ပြောတယ်လဲဆိုရင်ပယ်စင်ဘာစင်လဲအေးသောတာပတ္တိမေကဒိဋ္ဌိနေဝိသေကိစ္စကိုပယ်မယ်ဟုတ်တယ်မလားအပြီးပိုင်ကြံတဲ့ဟာတွေကိုတော့အပယ်ကိုသွားစေနေတဲ့စွန့်ရင်တတ္တိတွေကိုသူကတခါတည်းတတ်ပြစ်လိုက်တာပေါ့ဗျာ နော်စိတ်တော့ဖြစ်စင်မဲ့တော့တတ်ပြစ်လိုက်တာဒါတော့သောတာပတ္တိမေပဲသောတာပတ္တိမေနဲ့ပဲတဲ့ဟာကဒါအထက်မဲ့၃ပါးနဲ့ပဲမှာကဒါဆိုတော့ဒါပြီးမှဒါပဲမှာကြော်လို့မရဘူးအဲ့ဒီလိုဘာမျိုးကြတော့ပဲစဉ်နောက်တစ်ခုတိလဝိသုဒ္ဓိယာဝဒေဝစိတ်တဝိသုဒ္ဓတာဒါကတော့ဘာလဲဆိုရင်တိလစင်ကြအောင်ကျင့်ပြီးမှ စိတ်စင်ကြအောင်ကျင့်ရသောကြောင့်ပฏิပတ္တိကမကျင့်စဉ်တဲ့ဗါတယ်လေ ဝိသုဒ္ဓိဘယ်နှပါရှိပထမဆုံးကသီလဝိသုဒ္ဓိဒါတော့ဦးဇင်းတို့အခုနော်ဘဝတန်တရားကနေပြီးတော့နော်နိဗ္ဗာန်ရအောင်ကျင့်ကြံကြံကြမဲ့ပုံကိုယ်တွေဟာတကယ်ကျင့်စဉ်ကိုသွားမယ်ဆိုလို့ချင်းဝိသုဒ္ဓိခုနှစ်ပါးလမ်းမကြီးကချထားပြီးသားဟုတ်တယ်မဟုတ်လားဒါတော့ဟာသီလတွေစောင့်နေရတာဒုက္ခရောက်တယ်ကျင့်ကြပါတယ်ကွာငါတို့တမာတိတန်းသွားကြဆိုကွာဆိုပြီးတော့ခင်ဗျားတို့ skip လုပ်ပြီးတော့အဲ့လိုသွားလို့ဖြစ်ပါမလားမရဘူးမရဘူး ဒါမျိုးတော့အိမ်ဆောက်ချင်တာ foundation မပါဘဲနဲ့လေးထဲသွားဆောက်လို့ရပါမလားမရဘူးအဲ့ဒါလိုပဲဆိုတော့မြတ်စွာဘုရားကဒီကြင်ကြံမှုတစ်ခုလုပ်တော့မယ်လုပ်ငန်းတစ်ခုလုပ်တော့မယ်ဆိုလို့ရှိရင်တဲ့မိမိတို့ရဲ့ဘဝမှာပထမဆုံးအကျင့်လမ်းစဉ်ကိုသွားမဲ့ပုံကိုဒီတီလာကိုအရင်အခြေခံရမယ်ပြောတာနော်အခြေခံရမယ်လို့ပြောတာဦးဇင်းတို့ဟိုးကရဟန်းနေဆိုလို့ရှိရင်ဟိုတုန်းကတခါတလေကြာရင်ထားပါတော့ဘုရားလက်ထက်ကဆိုလို့ရှိရင် ရဟန်းတွေကဝိသစ္စရဟန်းတွေကမြတ်စွာဘုရားရှိမှကိုယ်တိုင်ကိုကြတော့သွားပြီးတော့တရားဟောနေတဲ့အဲသာဓုမေပန်းနေပြီကွာတန်ခတိနဲ့မန္တေသေးထစသည်ဖြစ်ပေါ်ဗျာဒီပြီးတော့တရားအကျဉ်းချုပ်ပေးပါဗျာနော်အဲ့ဒါပြီးတော့မှတခါဘဂဝါတော်ဒေတိတန္တမသုတ်တော်ဝါဧကောဥပကတောအပမတောအာတာပိဘိတတောဝိရိယံတိတပိတော့အရှင်ပြဟောတဲ့တရားနာပြီးလို့ရှင်တယောက်ထဲလဲနေနေပါလိမ့်မယ်ဗျာချင်းကစိတ်ညင်ရလဲချင်းကပ်ပြီးနေနေပါလိမ့်မယ်ဗျာနော်အပမတောမမေ့မလျော်လဲနေပါမယ်ဗျာပြီးတော့မှအာတာပိပြင်းပြင်းထန်ထန်ဝိရိယနဲ့လဲကြိုးစားပါမယ်ဗျာ ဘေးတတ်တော့နိဗ္ဗာန်ကိုလည်းလွတ်စိတ်လွတ်ပြီးတော့မှကျင့်ကြံနိုင်ပါလိမ့်မယ်ဘုရားဆိုသူဘက်ကလုံးမဲ့ guarantee တွေလည်းပေးရတာပေါ့ဗျာနော်အဲ့ဒီလိုတွေပြောတဲ့အခါမှာမြတ်စွာဘုရားအေးဒါဆိုရင်ကောင်းပြီယဟန်နဲ့မင်းဒါဆိုလုံးမဲ့ဆိုရင်ကုသိုလ်တွေရဲ့အစအစစင်ကြယ်အောင်လုပ်ဆိုတော့သူ့ဘာသာသူပဲမေးဖြစ်တယ်ကုသိုလ်တွေရဲ့အစဘာတုံးဆိုတော့ဒီလင်းစသူဝိသုဒ္ဓံဒိဋ္ဌိစဥစုကာအဲ့ဒါမှတ်ထားကုသိုလ်လုံးမဲ့ဆိုရင်ကုသိုလ်ရဲ့အစသည်ဒီလကိုစင်ကြယ်အောင်လုပ်ဒုတိယအယူကိုဖြတ်အောင်လုပ်ဘယ်နှချက်ရှိမှတ်ထား တို့ကုသိုလ်စမယ်ဆိုရင်ဘာနဲ့စမလဲဆိုသီလကိုစင်ကြယ်အောင်လုပ်အယူကိုဖြောက်အောင်ထားအယူဖြောက်မှန်မှကာမတက္ကရာတမ္မာဒိဋ္ဌိပါမှဒါကာမတက္ကရာတမ္မာဒိဋ္ဌိအောက်ကို foundation ချတာကာမတက္ကရာတမ္မာဒိဋ္ဌိမပါဘဲနဲ့ကြံတဲ့ကုသိုလ်လုပ်ကိုမလုပ်ဘူးဟုတ်တယ်မဟုတ်လားကံနဲ့ကံယုတ်တရားမှမယုံဘူးဆိုလို့ရှိရင်အပေမန်ခံသီလဆောက်တည်စရာလိုပါဦးမလားအကုန်ကြခံဒါနာပေးစရာကောဟောမလိုပါဘူးဖင်ပူခံလဲတရားထိုင်စရာမလိုဘူးကံမကာမတက္ကရာတမ္မာဒိဋ္ဌိပါမယုံကံကံယုတ်ပါမယုံပဲဒါကြောင့်မလို့ ကုသိုလ်လုပ်ငန်းကိုသွားရမယ်ဆိုလို့ရှိရင်နော်ကာမတက္ကရာတမ္မာဒိဋ္ဌိဆိုတဲ့ဉာဏ်ရဲ့တီလာဝတီလာစင်ကြယ်ဖို့ဒီနှစ်ချက်ကကုသိုလ်ရဲ့အစာတဲ့နော်အဲ့ဒါကြမှာတီလာစင်ကြယ်လာပြီဟဲ့ဆိုရင်တဲ့တီလာစင်ကြယ်ပြီးအယူလက်ဖြောင့်ပြီဆိုလို့ရှိရင်တဲ့မြတ်စွာဘုရားစစ်ပြောတယ်နော်တီလာနှိတ်တရာတီလာမာတီလေပဋိဋ္ဌာယစတ္တရောတတိပဋ္ဌာနေဘာဝိယာတိတုတ်တန်နေမှာနော်အေးမင်းတို့တီလာစင်ကြယ်လာပြီအယူလက်ဖြောင့်ပြီကာမတက္ကရာတမ္မာဒိဋ္ဌိဉာဏ်လက် ဖြောင်းလာပြီဆိုလို့ရှိရင်ねတခါဘယ်ကိုပြန်ပြီးတော့ base လောက်ခိုင်းလဲဆိုရင်မင်းစောက်တည်ထားတဲ့စင်ကြဲတဲ့သီလအပေါ်မှာအခြေတည်ပွားရမှာကသတိပဋ္ဌာန်တရား၄ပါးလက်ချောင်းလက်ချောင်းထောင်တာမှမပြောနိုင်တော့သေးရပါအဲ့ဒီခါမှစတာကောင်းပြီဒါကြောင့်မလို့လွတ်မြောက်ရေးဆိုတဲ့ liberation ကိုသွားတဲ့ပုံကိုယ်တွေဒီဘယ်ကစတယ်လဲဆိုရင်သီလစင်ကြယ်ခြင်းကနေ purification to liberation ဟုတ်တော့မဟုတ်လား purification ကဘာလဲ morality သီလ precept တွေကိုပြောတာဒါတော့သီလစင်ကြယ်ခြင်းမှသည်အဆုံးကိုထွက်လိုက်တော့ liberation နိဗ္ဗာန်ဟုတ်တော့မဟုတ်လား moksha လေပါဠိလိုသူတို့တက္ကရာတွေခေါ် moksha liberation လွတ်သွားပြီဒုက္ခကဆိုတော့လွတ်မြောက်ခြင်းကိုသွားခြင်းတဲ့ပုဂ္ဂိုလ်ဒီဘယ်မှာစရမလဲဘယ်အဆင့်ကစရမလဲဘယ် step ကစရမလဲဆိုရင်သီလစသီလစင်ကြယ်အားကောင်းမှဘယ်ကိုတဆင့်တက်မလဲ တမာတိလုပ်ငန်းဖြစ်တဲ့စေတဝိသုဒ္ဓိကိုတက်ဟုတ်တယ်မို့လားတရားအထောက်အမှာကစေတဝိသုဒ္ဓိကိုတက်တဲ့အခါမှာဇံဘက်ကသွားမယ်ဆိုလို့ရှိရင်လည်းပဲဥပ္ပစာရဇံနော်အပ္ပနာဇံဒီအပ္ပနာဇံဇံပထမပထမဒုတိယတတိယသရုပ်တဇံတွေရအောင်သွားနေလဲကောင်းဤအဲ့ဒီလိုမျိုးဇံလောကကနေဥပ္ပစာရဇံတမာတိအပ္ပနာဇံကိုမသွားနိုင်ရင်လေတဲ့ဥပ္ပစာရဇံနဲ့စွန့်အင်ဒုပါဝါဒုဖြစ်တဲ့ခဏိကတမာတိနဲ့အာထုတ်နော်ခဏိကတမာတိနဲ့အာထုတ်တယ်အဲ့ဒီလိုအာထုတ်ပြီးတော့ စိတ်စင်ကြယ်အောင်စိတ်တဝိသုဒ္ဓိအဆင့်ကိုရောက်အောင်ကြိုးစားပါစိတ်တဝိသုဒ္ဓိဖြစ်မှဘာသာလျင်ဒိဋ္ဌိဝိသုဒ္ဓိယုတ်နဲ့နာကို꿰ပြီးတော့ဩငါတို့ငါတို့ကအတ္တရှိတယ်လို့ထင်တဲ့ဒိဋ္ဌိကွာပြီးတော့နာမရူပပရိစ္ဆေဒဉာဏ်အဲ့ဒီမှာလာမှာဟုတ်တယ်မဟုတ်လားအဲ့ဒီလိုမျိုးဝိသုဒ္ဓိတစ်ဆင့်မှတစ်ဆင့်တစ်ဆင့်မှတစ်ဆင့်တက်တက်ပြီးတော့သွားရတဲ့ကျင့်စဉ်ဖြစ်လို့အစဉ်ဖြစ်လို့အဲ့ဒီအစဉ်ကိုဘာစဉ်ခေါ်ကျင့်စဉ်လို့ခေါ်ပါသည်ဘာလို့ခေါ်လဲ အေးဒါကျင့်စဉ်နောက်တစ်ခုကတော့လွယ်ပါတယ်နော်ကာမဝါစနာဒုပါဝါစနာဆိုတာဘုံစင်တွေကိုပြောတာဟုတ်တယ်မဟုတ်လားဆိုတော့ကာမဝါစနာဆိုတာကာမဘုံဘယ်နှပါဘယ်နှဘုံရှိလဲအာနည်းနည်းလေးပဲလွယ်တယ်ကာမတစ်ဆက်တစ်ဘုံလေအောင်မောင်းကြီးငိုချင်းချတာပြန်ပြီးတော့မှဓာပြဖွင့်ပြမလို့ဖြစ်နေကာမတစ်ဆက်တစ်ဘုံမှာတော့ဗျာကျုပ်ရှစ်ဆစ်ဆိုရင်အောင်မောင်းကြီးနဲ့မှားမှာဆိုလို့မဆိုတော့ကာမတစ်ဆက်တစ်ဘုံရှိတော့ဘယ်နဲ့30 ကာမ30တဘုံရူပကချဲတာထိုးရင်တော့တော်တော်ကိုရှုံးပါရူပက36ဘုံရှိတယ်အရူပက4ဘုံ17ရယ်16ရယ်4ရယ်30တဘုံအဲအဲ့လိုလောက်ပါခင်ဗျားတို့ကလည်းအဲ့တော့ကောင်းပြီ ကာမ17ဘုံကလည်းပဲအစဉ်တိုင်းသွားဟုတ်တယ်မဟုတ်လားပြီးတော့မှရူပဘုံပြီးတော့မှအရူပဘုံအဲ့လိုဘုံတွေအထက်အောက်အစဉ်တိုင်းပြတာကိုဘာဘာစဉ်ခေါ်မလဲဘုံစဉ်ခေါ်ပဲတဲ့ကဲနောက်ဆုံးတစ်ခုကဘာလဲဆိုရင်ဦးဇင်းတို့ဟောစဉ်လာပြီနော်စတ္တရောတတိပဒနာစတ္တရောဓမ္မပဒနာဆိုဦးဇင်းတို့ဗောဓိပိခေ139ပါရှိတယ်လေအာတတိပဒဓမ္မပဒအိတိပဘိုးပုဇမေကင်းဆိုပြီးတော့မှအဲ့ဒီလိုရှိတဲ့အခါကျတော့ဒါဟောစဉ်ပဲတန်းစီသွားတာဘယ်နေရာတွေ့တွေ့ဒီစဉ်မဖောက်ဘူးနော်ဘယ်ကျမ်းမှာတွေ့တွေ့အဘိဓမ္မာမှာတွေ့တွေ့တုတ်တန်တွေ့တွေ့ ဝီနီတော့တွေ့ခဲ့ပါတယ်ဒါစီကနဲ့ဆိုတော့ဘယ်နေရာမှာတွေ့တွေ့အဲ့ဒီအစဉ်အတိုင်းပဲသတိပဋ္ဌာန်သမ္မပဋ္ဌာန်80ပါ80တို့ဘုဘုစင်မဲကဲဘောဓိပိကရတရား30ခုတော့ဒီတိုင်းပဲဟောသွားတယ်ပြီးတော့မှတခါဟောဒါနကထာသီလကထာတေကကထာအမေတေကကထာကာရကာမနာအာတိနေဝကထာနေခမေအန္တိတန်တကထာမေကကထာဆိုပြီးတော့ကထာတွေဟောစဉ်အစဉ်ဒါတော့သူ့ရဲ့ဟောယုဟောစဉ်အတိုင်းနော်တိရိပဒံသမ္မပဒံလို့ခေါ်တဲ့အစဉ်ဒါနကတာသီလကတာစသဖြင့်ခေါ်တဲ့အစဉ်ဒီဘယ်နေရာကြည့်ကြည့်ပိရိကသုံးပုံထဲမှာဒီအစဉ်တိုင်းသွားတာ အဲ့ဒီလိုမျိုးဟောတဲ့အစဉ်အတိုင်းသွားတာမျိုးကြတော့ဘာစဉ်ခေါ်မလဲဟောစဉ်နဲ့အဲ့ဒါနော်ဒါကြောင့်အဲ့ဒီလိုမျိုးတွေကိုကြဲကြဲပြန့်ပြန့်မသိတဲ့အခါကျတော့ပါဠိတွေကိုတွေ့တဲ့အခါမှာအခုနပုံသေးနီးကားချက်ကြီးနဲ့အသေးကင်ပြီးတော့လူတွေကညင်းတတ်တယ်အဲ့ဒီလိုမျိုးညင်းမှာစိုးလို့မိမိတို့ကအခုလိုသင်္นานမျိုးမှာအခွင့်အရေးယူပြီးတော့ဦးဇင်းကလည်း gain သင်္นานသားတွေတော့ဒါသိမှမဟုတ်သေးဘူးဆိုပြီးတော့ဒါလေးကိုပြလိုက်တာမိမိတို့လည်းနောင်ကြတော့နော်ကြံကန်လေးဟိုဘက်ဒီဘက် adjust လုပ်လို့ရအောင်လို့ ကောင်းပြီဒါတော့ဦးဇင်းတို့အခုအစဉ်၅မျိုးတည်သွားပြီဒါတော့အောက်ကခေါင်းစဉ်လေးကိုဖတ်မယ်အတိတ်ကစရှုလျင်အစဉ်ပြစ်ဆိုတဲ့အခုနအစဉ်တွေကိုလာတော့မယ်ကဲတကယ်လက်တွေ့မှာပฏิပတ်တိကမမှာကပောက်တိကပောက်ချဖြစ်ပုံတွေကိုကြည့်ကြရအောင်ဆိုကြည့်ပါဦးပစ္စုပန် द्वार ပါဠိကိုယာထားတဲ့ပါဠိကြစ်ထားတဲ့ပါဠိကိုမူသေးကင်ပြီးတော့ညင်းတဲ့အတိုင်းသူတို့ပြောသလိုတာပြောမယ်ဆိုရင်တဲ့သူတို့ပြောမှာကအစဉ်တိုင်းသွားမယ်ဆိုရင်အတိတ်ကိုရှုပြီးမှအနာဂတ်ပြီးမှပစ္စုပန်ပစ္စုပန်ဒီဒါနာဂတပစ္စုပန်နံဆိုတဲ့ပါဠိကိုကင်ပြီးတော့ပြောကြမယ်ဆိုရင်တဲ့ကပောက်တိကပောက်ချာဖြစ်ပုံကိုကြည့်ရအောင်လို့ဆိုလိုတယ်ဒေါရ6ပါးနဲ့ဖြစ်တိုင်းသောတရားတို့ကိုမရှုဘဲပါဠိ၌လာသောဤတိုင်းသာရှုလျင်အစဉ်ပြတ်တော်မြည်တဲ့ ဖြစ်စဉ်အတိုင်းကြမကြကိုစဉ်းစားကြည့်ရဤစဉ်းစားကြည့်ကြပါစို့လို့ဆိုလိုတယ်အတိတ်ပြီးရင်အနာဂတ်မဖြစ်နော်အတိတ်ပြီးရင်ပိဿုပန်ကျော်အနာဂတ်ဖြစ်ရလားမဖြစ်ဘူးအတိတ်ပြီးရင်ပိဿုပန်နော်ဒါကြောင့်အတိတ်ပြီးရင်အနာဂတ်ကိုမဖြစ်တယ်ပိဿုပန်သာဖြစ်ဤတဘာဝမှာကအတိတ်ပြီးရင်ပိဿုပန်ပိဿုပန်ပြီးမှအနာဂတ်ဆိုတော့အနာဂတ်ပြီးမှပိဿုပန်ဖြစ်တယ်မဟုတ်တဲ့တဘာဝနဲ့စာနဲ့ကြိုက်သေးရလားကြိုက်ကပောက်တိကပောက်ချာဖြစ်ပြီးပြောတာထို့ကြောင့်အတိတ်တရားကိုရှုပြီးနောက် အနာဂတ်တရားကိုရှုလျင်အလယ်၌ရှိတဲ့ပိဿုပံကိုမရှုမိပဲကြော်သလိုဖြစ်သွားမှာပေါ့ဟုတ်ဘူးလားနော်အဲ့တော့အနာဂတ်ပြီးမှပိဿုပံကိုရှုလျင်ပြောင်းပြန်ဖြစ်လေသည်ဥပမာခြေတော့နော်ညာခြေလှမ်းစဉ်၌မှာထားတယ်နော်ဖြစ်လက်တန်သောဘဲခြေကိုရှုပြီးမှတဖန်လှမ်းစဲညာခြေကိုရှုရမည်ဆိုလို့ရှိရင်ဆိုတော့ခမရတို့ဟောဘက်ကိုမဆက်နိုင်အောင်ညာခြေတော့ကလေးကိုမထားပြီးဘဲဘက်ကခြေတော့ကလေးလှမ်းရှုလိုက်အောင်နော် ဘလို့လှမ်းပါလဲခင်ဗျားတို့ရှုကြည့်စမ်းပါဒီမှာဒီလိုလေဒါတော့ကိုကမသိတော့ခြေထောက်ကိုလည်းနှစ်ဖက်လုံးအမားလို့မရဘူးဘလို့လုံးမပါလဲလေတဲ့လည်းဝဲလို့မရဘလို့လုံးသဘာဝမကြပုံပြောပါတယ်ကပောက်တိကပောက်ချာအဲ့ဒါဖြစ်တာတော့စာတိုင်းလိုက်မယ်ဆိုရင် तू ကလောလောဆယ်ပစ္စုပန်6ရောက်ကညာဘက်ကမရဖြစ်ပြီသို့တော့အတ္တိတာနာကတာပစ္စုပန်ဟဲ့နေအောင်စာကြံကံအလိုက ပစ္စုပန်ကိုအနာဂတ်ကိုလည်းရှုအောင်မယ်ဆိုတော့ပစ္စုပန်ကိုရှုမယ်ကောအနာဂတ်လှမ်းအောင်မယ်ဆိုတော့အနာဂတ်ကဘယ်ရှိဘယ်ရှိကမလို့မရဘူးဘယ်လိုလုပ်ရှုမလဲခင်ဗျားတို့တုံးလုံးပလက်တွေကိုလဲနေတော့မအားကြပါအဲအဲ့ဒါပြောတာအဲ့ဒါလို့ဖြစ်မှာဗောတဲ့အစင်တွေပြက်ကုန်မှာဗောရှုစင်တွေနော်ကိုင်းတိတ်ချက်နေပါနဲ့ဗျာရှေ့ဆက်ဖတ်ကြပါအောင်ဆိုနော်နည်းနည်းတော့ရှည်တယ်ဗျာ၃ပတ်လောက်ပြီးတခါရှင်းတာဗောနော်ကောင်းပြီ ပစ္စုပန်ကိုသာရှုအပ်ကြောင်းသူကစရောကြီးရှင်းထားတဲ့ဟာကိုအရင်တိုင်းသိစေခြင်းလို့ဦးဇင်းကဒါပြောပြနေတာကဲသုံးဘက်လောက်ဖတ်ပြီးတခါနားတာပေါ့နော်အတိတ်အ အဲ့ဘက်မှာခဏရပ်ပါအောင်နော်ဒါတော့ဒီဆရောကမာစီဆရောဘုရားကြီးကဒီကျမ်းဂန်နေမှာဟောစဉ်ကိုကျင့်စဉ်တဲ့ကိုသွားမတည့်ရိုက်ပုံပုံတူမချနဲ့ပုံတူကူးမချနဲ့လို့ဆိုတာဒါတော့ဇော်ကြီးကပစ္စုပန်ကိုစရှုရမယ်ဆိုတဲ့သူ့ရဲ့အယူဝါဒကိုခိုင်မာအောင်လို့တဘာဝယုတ်တိနော်တာရကယုတ်တိအာဂမယုတ်တိဆိုတဲ့ဟာတွေနဲ့ယုတ်တိတွေပြပြီးတော့မှ ဦးဇုံနဲ့ဒါတစ်ဖက်နဲ့တစ်ဖက် argument လုပ်တဲ့ခါတည်းမှာမိမိရဲ့ reason ကိုပြရတာမဟုတ်လားငါဒါကြောင့်ဒါကြောင့်ဒါကြောင့်ဒီအကြောင်းလေးကြောင့်ငါဒါကိုကြိုက်တယ်ဒါကြောင့်မလို့ဒါကိုမကြိုက်ဘူးဆိုတော့မိမိရဲ့ဝါဒကိုယက်တည်ဖို့အတွက်မိမိရဲ့ဝါဒမှန်ကန်ကြောင်းကို तू က support ဖြစ်စေဖို့အတွက် तू ကဘာခေါ်မလဲဆိုတော့သူ့ရဲ့ကြံအကိုအကသဘာဝယုတ်တိတာရကယုတ်တိတွေထည့်ပေးရတယ်ဒါတော့အတိတ်အနာဂတ်ပစ္စုပန်တရားတို့တွေအဘယ်ကိုရှုအပ်ပါသနည်းဟူမူဒါမေကုန်းနဲ့စလိုက်တာအတ္တာပစ္စုပန်တန်တတိပစ္စုပန်ခဏပစ္စုပန်လို့ပစ္စုပန်၃မျိုးရှိတယ်နော် ခဏပစ္စုပန်ဖြစ်သောတရားတို့ကိုသာလျင်ပစ္စကဉာဏ်ဖြင့်ရှုရ၏လွယ်လွယ်လေးပြောမယ်လောလောဆယ်ဖြစ်ဆဲကိုရှုဒါကိုပြောတာနော်လောလောဆယ်ဖြစ်နေဆဲမြင်နေဆဲကိုရှုပစ္စကဉာဏ်ရင့်တန်သောအခါအတိတ်အနာဂတ်တရားတို့ကိုလည်းဆင်ခြင်ဆုံးဖြတ်လျက်ရှုသောအနုမာနမှန်းဆဉာဏ်ဘာဉာဏ်လဲအနုမာနမှန်းဆဉာဏ်အဲ့ဒါလေးမှတ်ထားနော်အရေးကြီးတယ်ဒီအသုံးလုံးဒီ times လေးကိုမှတ်ထား အနုမာနမှန်းဆညာ inferential knowledge ကိုပြောတာအလိုလိုပင်ဖြစ်ဤနော်ထို့ကြောင့်အတိတ်အနာဂတ်တရားတို့ကို စောင့်ကြောင်းကြစိုက်မရှိအပ်ကုန်ပြီအဲ့တော့နည်းနည်းလေးအဲ့ဒီနေရာမှာရှင်းရင်းသွားပါမယ်ပစ္စခညာယင့်သောအခါဆိုတာစောစောကတည်းပြောပြီ तू ကခဏသုံးမျိုးနော်ခဏပစ္စုပန်အတ္တပစ္စုပန်တန်တတိပစ္စုပန်ဆိုပြီးတော့ရှိတယ်ဒါကိုဒါတွေထားပါဒီစကလုံးတွေထားလိုက်လောလောဆယ်ဖြစ်နေတဲ့ ဖြစ်ခိုက်ဖြစ်ဆဲအရာကိုရှုပါနော်မြင်ခိုက်နာမ်ခိုက်ကြားခိုက်စားခိုက်သွားခိုက်ထိခိုက်သိခိုက်တွေးခိုက်ကြံခိုက်အဲ့ဒီအခိုက်တွေရှုပါအဲ့ဒါတော့ထင်ရှားတဲ့အာယုံကိုရှုထင်ရှားရာကိုရှုအဲ့ဒီလိုရှုနေရင်ကနေပြီးတော့ပူရင်ပူတယ်ညောင်းရင်ညောင်းတယ်အေးအေးတယ်ကြားရင်ကြားတယ်နော်အာငေးရင်ငေးတယ်တွေးရင်တွေးတယ်ပေါ့ဖြစ်နေတဲ့အတိုင်းရှုတဲ့အခါကျတော့ပစ္စုပန်ယုံနံကိုရှုလေတဲ့အခါမှာဟောဒီပစ္စုပန်တွေမှာပေါ်လာတဲ့မြအာယုံတွေကပထမပိုင်းမှာတော့မိမိတို့ကဟောဒီအရှုခံအာယုံ object မပြောက်ရေး ဒါနံပါတ်1နော်နံပါတ်2သူ့ကိုရှိနေတဲ့တတိပညာရှုကြည့်နေတဲ့တတိနဲ့ပညာကာရကမဲ့က၅ပါးကိုခြုံပြောတာနော်ဒီအရှုနေတဲ့ညံနဲ့တတိနဲ့ညံမပြောက်ရေးဒီအရှုကံအာယုံ အရှုညံနော်ဒီနှစ်ခုမပြောက်အောင်လူတွေထိန်းထားတာအတင်းပို့ထားတာ push လုပ်ထားတာနော်အာယုံကလည်းဖောင်းနေပင်နေဆိုလားဟာဒါကြီးကိုတခါတည်းပြောက်မှဆိုလို့တော့ဘိုက်နဲ့တောင်ဘိုက်ပေါ်တောင်လက်တင်ထားတာဟုတ်တယ်မဟုတ်လား အေးထွက်တယ်ဝင်တယ်ဆိုလို့ရှိရင်လည်းထွက်လေဝင်လို့တခါနဲ့စိုက်ပြီးတော့တင်းထားရတာဘာဖြစ်လို့တင်းတယ်လဲအာယုံပြောက်မှဆိုလို့ဘာဖြစ်လို့လဲပြောက်မှဆိုလို့အတင်းတင်းပြီးတော့ကြည့်ရတာအာယုံပြောက်မှသွားအောင်လို့အေးကြည့်တဲ့စိတ်ကလည်းပဲထွက်မှဆိုလို့အတင်းကိုတခါနဲ့နောက်ကနေပွတ်ချလောက်ထားတာနော်ရှုပါရှုပါရှုပါရှုပါမဟာမကဟာပူရပူရအေးအေးတဲ့ထိုင်နေတိတဲ့ဟာဖောင်းနေပိနေဟာထွက်တယ်ဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်ဝင်တယ်ပူရပူရနားတယ်နားတယ်အတင်းတခါနဲ့ဇက်တဲ့ဇက်တဲ့ဇက်တဲ့ဇက်တဲ့နောက်ကနေအတင်းတွန်းပြီးတော့ပို့နေရတာအဲ့ဒီလို အာမျိုးရှုတဲ့အချိန်မျိုးကိုပုဂ္ဂလပြပါတာတဲ့ဘာလို့ခေါ်လဲအေးကိုယ့်ဘက်ကအာယုံမပြောက်အောင်ရောရှုတဲ့ဉာဏ်မပြောက်သွားအောင်စိတ်ထွက်မသွားအောင်ရောနှစ်ခုလုံးကိုထိပြီးတော့အတင်းပယောဂနဲ့ပယောဂနဲ့ထက်တယ်ပြီးလောက်ရတဲ့အချိန်ဖြစ်လို့ပုဂ္ဂလပြပါတာကိုယ်တိုင်ကအားဆိုင်ရတာနော်အဲ့ဒါတော့အားဆိုင်ရတယ်အဲ့ဒီတော့အားဆိုင်တော့နောက်ပိုင်းမှာရှူရင်ရှူရင်ကလည်းညံနေတပြေးတပြေးတပြေးတပြေးရင့်ကျက်တဲ့အခါမှာပြောကြပါစို့ဗျာ သင်္ခါရုပ္ပခဉာဏ်ဆိုကြပါစို့နော်သင်္ခါရုပ္ပခဉာဏ်ဆိုတာသင်္ခါရတွေရဲ့သဘောတရားကိုမိမိကဘာမှပယောကမဆိုင်ဖက်နဲ့ဥပ္ပခါဆိုတာသူ့ဘာသာသူသူ့ရဲ့ဓမ္မကဟိုဘက်ဒီဘက် balance ဖြစ်တာပြောတာနော်တတ္ထာနဲ့ပညာဝိရိယနဲ့တမာတိဒီလိုသူ့ရဲ့ faculty တွေကလည်းပဲသူ့ဘာသာသူညီနေပြီပေါ်လာတဲ့ object တွေကလည်းပဲပေါ်လာတဲ့မြတ်ကိုဟောတော့ကလို့အတင်းအရမဖြဲပြီးတော့မှရှိကြည့်ရတဲ့အမျိုးမဟုတ်ဘဲနဲ့သူ့သဘာဝအလျောက်လူပယောကမပါပဲ ဓမ္မသဘာဝတက်တဲ့အတိုင်းပေါ်တယ်ပေါ်တဲ့ object ကိုလည်းဒီဘက်ကတတိပညာကရှုပြီးသားနော်ဦးဇင်းတို့ဟောဗာလဲစစ်တန်တန်းတွေမှာရှိတယ်မို့လားလို့နောက်ဆုံးသူတို့စစ်တန်တန်းဆင်းတော့မယ်ဆိုလို့ရှိရင်တပ်သားတွေကိုလက်ဖြောင်ဘလောက်ဖြောင်းတယ်လဲဆိုတာ object တွေဟိုကပေါ်လိုက်ပြုတ်ကနေဒီကပေါ်လိုက်ဟုတ်တော့မလားပေါ်လာလိုက်ရှုလိုက်ပေါ်လာလိုက်ရှုလိုက်ဟုတ်တော့မလားဒါတွေကိုပေါ်လာသမျှမှန်အောင်ပြည့်နေမှာသူတို့ကဒါသူတို့လေရွေးစင်ဖြစ်မယ်လေအဲ့ဒီလိုပဲเนาะပေါ်လာတာကပထမတော့ဒီအာ180 degree လောက်နဲ့နေမှာပေါ့ဗျာ နော်ရှေ့တမျက်နှာပေါ်မှာပေါ့ဒီရှိတယ်နောက်တစ်ခါကျတော့တော်တော်လေးအဲ့ဒီရှေ့တွေဘာတွေလည်းဖြစ်ပြီးဆိုနောက်ကလည်းချွတ်ခနဲ့ပေါ်နောက်ကိုလည်းလှည့်ပြစ်နေရမယ်ဒါတော့360ဒီဂရီစီမသွားဘူးလားအေးအဲ့ဒီလိုပဲစောစောလေးတုန်းကတော့ဦးဇင်းတို့အရှုခံဖြစ်တယ်ဒီ object လေးတကူတော့ဌာနယ်ထဲမှာကြည့်တယ်လို့မျိုးဌာနယ် view နဲ့ကြည့်ပြီးတော့မှဟာဖောင်းနေပိနေဖောင်းနေပိနေဟာထွတ်တယ်ဝင်အတင်းအရမဒါလေးပဲရှုပြီးတော့မနေဆိုင်နေတာဟုတ်တယ်မဟုတ်လား အဲ့ဒီကရပြီဆိုမှတဖြည်းဖြည်းတဖြည်းဖြည်းချင်းကြံတဲ့နော်ဟာနာတာဒီကျင်းတာတွေကြိုက်တာတွေခဲတာတွေထွက်တာတွေစိတ်ပြေးတာတွေဒါတွေမှတ်ရတယ်အဲ့ဒီလိုနဲ့တဖြည်းဖြည်းနဲ့လှည့်လိုက်တာနောက်ဆုံးကြတော့သေးသေးလေးမွားမွားကလေးတောင်မှဘာမှမကြံအောင်ထင်ရှားရင်ပေါ့လေအကုန်လုံးလှည့်ပတ်ပြီးတော့မှမှတ်နိုင်လာတဲ့ခါကျတော့အားကောင်းလာတဲ့ခါကျလေဘယ်အာယုံထင်ရှားတယ်လဲစိတ်ကသွားအလိုလိုသွားပြီးသားနော်စိတ်ကအလိုလိုမှတ်ပြီးသား object ကလည်းသူ့ဘာသာသူလေးပေါ်လာတယ် စိတ်ကလည်းဒီဘက်ကမှတ်တဲ့အသေးစိတ်တတိပညာကလည်းမှတ်ပြီးသားအဲ့ဒီလိုဖြစ်တဲ့အချိန်ကျတော့ယောဂီကအာမဆက်ရတော့ဘူးဓမ္မကနေသူ့ဘာသာသူသူ naturally သူကသွားတော့တာလေပတ်သွားအဲ့ဒါကိုဓမ္မဗျာပါဒလို့ခေါ်တယ်ဗါတယ်လေအဲ့ဒီအချိန်ကမိမိကအားစိုက်စရာမလိုဘူးတဘာဝကကိုကိုယ့်ဘာသာကိုဆွဲခေါ်သွားတာဟုတ်တယ်မို့လားခင်ဗျားတို့ဒီဥပမာတွေအများကြီးရှိပါတယ်လုပ်ငန်းမလုပ်တဲ့ထားပါတော့မကြွန့်ကျင်တော့ကတော့လောက်ရမယ့်လုပ်ငန်းတွေကိုကားမောင်းနေပဲဆွေးကြပါစို့ဗျာဟာနော် ဘာစလောက်မှမသိဘူးတော့စဖွင့်ရမှာလားဘရိတ်ကစနင်းရမှာလားဂီယာစလောက်ရမှာလားအာ6တရလက်တရကိုယ်ကမဖြစ်ဘူးလားအေးကားလဲမောင်းတက်ပြီဆိုတဲ့ခါကျပြောရင်ဆိုရင်စားရင်သွားရင်ပဲတခါတည်းသူ့ဘာသူတော့တယ်ဖွင့်ဘရိတ်တွေဖြုတ်တယ်ပြီးတော့တခါတည်းနင်းတော့ဖွင့်ဟာဘာညာနေဂရိတ်တွေဂီယာတွေချိန်သွားတယ်ခင်ဗျားတို့ကအဲ့ဒါတွေလိုက်မှတ်လားမမှတ်ဘူးဒါပေမဲ့ကားမောင်းကစားတော့ကတော့ဘယ်လိုနေရလဲဟာတခါတည်းဒါလေးတစ်ခုချိန်မဲ့ယူတက်ခနဲ့ကြော်မှာလားဟာကြော်သွားပြီဟာရှက်ဆုံးဖြစ်မနေဘူးလားအေးလေအဲ့ဒါတွေဖြစ်တော့အရန် concentrate လုပ်ထားရတာ အရင် focus လုပ်ထားတယ်အဲ့ဒီကနေပြီးတော့နောက်ပိုင်းကျွမ်းသွားတဲ့ခါကျခင်ဗျစားတောက်တာစားတောက်တော့မဖြစ်ဘူးတချင်းစော်တောင်မဖြစ်ဘူးသူကလည်းသူဂျူးဂျူးဂျူးနဲ့သူကလည်းသူ break out တဲ့နာအောင်မောင်းတဲ့နာမောင်းတင်းတဲ့နာတင်းကြောတဲ့နာတော့ခွာတဲ့နာကွာမကျင်းတော့လက်ညောင်းတွေထိုးပြပေါ့လေဟုတ်လားအဲ့လိုတွေဖြစ်နေတာကဲလှုပ်ဖို့စိတ်တည်းတွန်းရသေးလားအေးအဲ့ဒီလိုအဆင့်ကိုဒါဓမ္မပြပါတော့ခေါ်တာနော်ဒါတော့ယောဂီမြတ်ရှိမှတ်တဲ့အခါမှာသူ့သဘာဝလေးတိုင်း object ကိုလည်းစူးစိုက်စရာမလိုဘူးမှတ်တဲ့စိတ်ကိုလည်းအတင်တွန်းစရာမလိုတဲ့အချိန်ခါမှာဒါသင်္ခါရုပ္ပကညာမှာအများဆုံးဖြစ်တယ် နော်အဲ့ဒီလိုဖြစ်လာပြီဆိုတဲ့အချိန်ကျရင်လူကဘယောကစိုက်ဆရာမလို့တဲ့ဒါဓမ္မကသူ့ဘာသာသူလောက်သွားတာ object လဲသင်္ခါရရှုတဲ့ဟာလဲသင်္ခါရသင်္ခါရတရားကိုသင်္ခါရတရားတွေကနေရှုနေတာပဲနော်အဲ့ဒီလိုမျိုးဖြစ်တဲ့အချိန်ကျရင်တဲ့ဒါမိမိတို့ပစ္စုပန်ညာပစ္စကညာမှာတော်တော်ကြီးအားကောင်းသွားပြီပစ္စကနဲ့ပတ်သက်လို့အားကောင်းပြီဆိုတဲ့အခါကျတော့ပစ္စကရဲ့ယုံနာတဘာဝဖြစ်စဉ်တွေကိုသိပြီဆိုရင်တဲ့ဩဒီယုတ်ဒီနာဒီတဘာဝတွေဟာအတိတ်ကိုပြန်လှည့်ရင်လည်းဒီလိုပဲနေမှာပဲ အနာဂတ်ကိုတဖန်ပြန်လှမ်းမြှုပ်ကြည့်လိုက်ပြန်ရင်လည်းဒီယုတ်တိနဲ့ဆိုရင်ဒီသဘာဝပဲနေမယ်ဆိုတော့အဲ့ဒီခါကျတော့ပိဿုပံမှာရှုတဲ့အခါက detail ရှုရတယ်ပိဿုပံကဘယ်လိုလဲအသေးစိတ်အေးအတိတ်နဲ့အနာဂတ်ကို inferential knowledge နဲ့ရှုတဲ့အခါကျတော့အဲ့ဒါကျတော့အပေါင်းပိဿုပံနဲ့အတိတ်နဲ့အနာဂတ်ကိုရှုရင်ပါလဲအပေါင်းပေါင်းပြီးတော့ရှုတာအသေးစိတ်မရှုဘူးဒါတော့အဲ့ဒါကိုအသေးစိတ်မလိုက်တော့ဘူးနော် အတိတ်မှာဖြစ်ခဲ့တဲ့မြယုံနံလည်းဒီလိုပဲအနိစ္စဒုက္ခအနတ္တဖြစ်လိမ့်မယ်နော်လာမဲ့အနာကယုံနံနေရလည်းပဲဒီသဘောနဲ့ပစ္စုပန်နဲ့ကပ်ပြီးတော့ဒီသဘောဖြစ်လိမ့်မယ်အနိစ္စဒုက္ခအနတ္တဆိုအဲ့ဒါအပေါင်းခေါ်တယ်နော်ပေါင်းပြီးတော့ရှုတာအဲအဲ့ဒါလို့ရှုပြီဆိုတဲ့အခါကျတော့တဲ့အခုနောက်ကပစ္စုပန်အားကောင်းပြီပစ္စုပန်ပစ္စကညာအားကောင်းပြီဆိုရင်အတိတ်နဲ့အနာဂတ်ကိုတရားတို့ကိုလည်းဆင်ခြင်ဆုံးဖြတ်လေးရှုတော့ဆိုတာမိမိကဒီပစ္စုပန်ကိုထင်ရှားရင်ပစ္စုပန်ကိုတာရကထားပြီးတော့ အတိတ်ကိုဆင်ခြင်လို့ရပြီရှုလို့ရပြီနော် contemplation လုပ်လို့ရပြီပြောတာအဲ့ဒါကမိမိပစ္စုပန်ကိုကြည်ပြီးတော့မှအတိတ်ကိုပြန်ပြီးတော့ရှုတာဖြစ်တဲ့အတွက်ပစ္စုပန်ကပစ္စကအသိဉာဏ်နော်ဒါတော့ပစ္စကကိုတာရကထားပြီးအတိတ်ကိုလှမ်းရှုတာကအနုမာနဉာဏ်မှန်းဆရှုနော်အနာဂတ်ကိုရှုရင်လည်းမှန်းပြီးတော့လှမ်းရှုတာမှန်းဆရှုအဲ့ဒီဉာဏ်ကိုပါဠိလိုအနုမာနဉာဏ်နော်အဲ့ဒါလိုခေါ်ပါတယ် အဲ့ဒီတော့ကောင်းပြီထို့ကြောင့်အတိတ်အနာဂတ်တို့ကိုကြောင်ကြစိုက်မရှုအပ်ကုန်ပြီတဲ့ဗျာဟဲ့ဒါတော့အတိတ်အနာဂတ်အားစိုက်เสียလို့ရလားမလိုဘူးဒါဟာ point ပဲဒါဒီ point ကဒါဖြုတ်ပြီဆရာတော် ဖြုတ်ထက်ပလိုက်ပြီနော်အားစိုက်เสียမလိုဘူးဘာမှကြောင်ကြစိုက်မနေနဲ့တဲ့မင်းတို့ကြောင်ကြစိုက်အားစိုက်ရှုရမှာကဘာဘာအာယုံလဲဘယ်စုတ်ပံပိစကညာနဲ့ပိစုတ်ပံအာယုံကိုရှုပါဒါကအဓိကဒါကြောင့်မလို့အကြောင်းမူကားတဲ့ ယောဂီပုဂ္ဂိုလ်သည်အတိတ်အနာဂတ်တရားတို့ကိုသဘာဝလက္ခဏာစသည်ဖြင့်မှန်ကန်စွာမသိနိုင်သဘာဝဆိုတာသူ့ရဲ့ individual characteristic ကိုပြောတာသူတလုံးချင်းတလုံးချင်းတလုံးချင်းမှာသူ့သဘာဝလေးတစ်ခုစီတစ်ခုစီတစ်ခုစီမရှိဘူးလားလောဘကလိုချင်တဲ့သဘောဒေါသကကြမ်းတမ်းတဲ့သဘောမောဟကမတိမိုင်မဲတဲ့သဘောဟုတ်တယ်မို့လားမာနကထောင်လွှားတဲ့သဘောနော်ဒိဋ္ဌိကမှားယွင်းတဲ့သဘောသူ့ရဲ့ characteristic လေး individual characteristic တွေရှိတယ်ဒီသဘောကိုဦးဇင်းတို့ကဘယ်လိုလုပ်သိမလဲပစ္စကနော် ရှုမှတ်သားလျင်နော် ဒေါသဖြစ်ရင်ဖြစ်တယ်လောဘဖြစ်ရင်ဖြစ်တယ်တရားတရားဖြစ်တော့ဖြစ်တယ်တတိဖြစ်ဖြစ်တယ်ဒီလိုမသိဘူးလားသိတယ်ဒါတော့ဟိုတုန်းကဖြစ်ခဲ့ပြီးတဲ့ကပစ္စုပန်တောင်မနဲ့ပဲခေါင်းကြိတ်ခါမနဲ့အားဟိုရက်လောက်ပြီးတော့မှဖမ်းနေရပါတယ်ဆိုမှအတိတ်ကပြန်ရှုဆိုတော့လောလောဆယ်မျက်စိရောက်ရှိတဲ့ဟာတောင်မနဲ့ဖမ်းနေရတာအတိတ်ကဆိုဘယ်လိုလုပ်ဖြစ်မလဲမရတော့ပဲစဉ်းစားကြည့်ပါဦးနော်အဲ့ဒါကြောင့်ပြောတယ်စဉ်းစားကြည့်ပါတဲ့ဒီမှာတစ်ထောင်နားခိုင်းတာ စာကိုဖတ်ရင်မဖတ်နဲ့အုံးနဲ့လက်ကလေးထောက်အမ်အမ်အမ်ဟုတ်မယ်ဒီလိုလေးစဉ်းစားတာပြောတာလွန်ခဲ့သောဘုရားများကယုံနံကို ဖြစ်ခဲ့သည့်အတိုင်းအမှန်သိနိုင်ပါမည်လောနော်ဒါရှေ့ကိုဆက်တော့မယ်မဲသောအစင်းရှိသည်ကိုကအာဖရိကန်ဖြစ်ခဲ့လေသလားနော်ဒါမှမဟုတ်ကော်ကေးရှားဖြစ်ခဲ့သလားအတလဝါလားအတမဲလားအတညူလားဘယ်လိုလုပ်သိမလဲတဲ့ ဖြူသောအဆင့်ရှိခဲ့သည်စေကုပတာရသောတာပတာရတို့နဲ့ပြည့်စုံခဲ့သည်ဆိုလိုတာကမျက်စိနေနာတွေကကောင်းသလားမကောင်းဘူးလားနဘဲနေလားမြက်ကန်းနေလားဒါလည်းမသိနိုင်ဘူးတဲ့မပြည့်စုံသည်မပြည့်စုံသည်ဒါလည်းသိဖို့ခက်တယ်အဋ္ဌိဘာဝနဲ့ပြည့်စုံသည်ပုံဘာဝနဲ့ပြည့်စုံသည်ဆိုလိုတာကယောက်ျားစစ်စစ်ဖြစ်ခဲ့သလားမိန်းမစစ်စစ်ဖြစ်ခဲ့သလားဂေးလားလက်စပီယန်လား transgender လား bigender လားစသည်ပေါ့ဗျာခင်ဗျားတို့ဘယ်လိုလုပ်အာယုံပြုမလဲဟမ်ကိုယ့်ဘာသာကိုအာယုံပြုရမလို့ယောက်ျားလို့လို့မိန်းမလို့ဟိုဘက်တခြားဒီဘက်တခြားဘယ်လိုအာယုံပြုမလဲဟမ် ပြောလို့မရဘူးလေလူတွေဆိုတာခါတန်တရားအထက်အောက်သွားနေတာကဲအာယုံပြုကြည်စမ်းပါခင်ဗျာဘယ်လိုလုပ်အာယုံပြုမလဲနော်ဤသို့စသည်ဖြင့်ဖြစ်ခဲ့ဘူးသော ရုပ်တို့ကို အမှန်တိုင်းသိနိုင်ပါမည်လားတဲ့ပြန်ပြီးတော့အာယုံပြုရမြည်သို့သောစိတ်စစ်တသိများဖြစ်ခဲ့သည်မြည်သည့်မြည်သည့်စိတ်နောင်မြည်သည့်မြည်သည့်စိတ်များဖြစ်ခဲ့သည်ဤသို့စသည်ဖြင့်ဖြစ်ခဲ့ဘူးသောယုံနံတို့ကိုလည်းအမှန်တိုင်းသိနိုင်ပါမည်လားဘယ်လိုလုပ်သိမလဲတဲ့ဒီယုတ်ဒီနံတွေကိုဘာဘွားရောက်မှတော့မသိဘူးနော် လွန်ခဲ့သောဘဝမြတ်မှာဝေလွန်ပါသည်ဝင်ပြီးကြတဲ့အတိတ်ဘဝထားလိုက်ပါဦးယခုဘဝတွင်နဲ့စဉ်းစားကြည့်ပါဦးလွန်ခဲ့ပြီးသောလွန်ခဲ့ပြီးသောနှစ်လရက်များအတွင်းကလွန်ခဲ့သောယုံနံတို့ကိုယခုစင်ကြင်ကြည့်လျင်ဖြစ်ဖူးသည့်အတိုင်းမှန်ကန်စွာသိနိုင်ပါမည်လောနော်ပြီးခဲ့ပြီးတဲ့လကနှစ်တွေကပြန်စဉ်းစားစမ်းပါနော် ရုပ်ထဲနံထဲမှာဒီလောက်အရှိန်ပြင်းပြင်းနဲ့သွားနေတဲ့ဟာမပြောပါနဲ့ကို့ဘာသာကိုတောင်မှကလန်ဒါနဲ့တေးမှတ်ပြီးရေးထားကြတာတောင်တော်တော်တောင်ကိစ္စတွေပြန်ပေါ်သေးလားမပေါ်ဘူးမပေါ်ဘူးเนาะလွန်ခဲ့ပြီးသောနာရီပိုင်းအတွင်း10မိနစ်15မိနစ်အတွင်းကယုံနာများကိုပင် အလုံးစုံစင့်ငါအောင်တဘာဝလက္ခဏာစသည်အဖြစ်မှန်ကန်စွာမသိနိုင်သည်သာဒီပြီးခဲ့တဲ့9မိနစ်10မိနစ်ကဟာတောင်မှเนาะဖြစ်တဲ့ဟာကိုကိုကသိဖို့မလွယ်ဘူး ဆိုတော့တလုံးချင်းတလုံးချင်းစိတ်စစ်တဲ့တဲ့ရဲ့တလုံးတလုံးတလုံးမှာသူတို့ရဲ့ကိုယ်ပိုင်သဘာဝသဘောလက္ခဏာဒါလေးကိုသိဖို့ထားပါကျုပ်တို့တဝီချီလုံးအစု group အနေနဲ့တော့မသိဘူးဟုတ်တော့မလား group ကြီးလိုက်ဖြစ်တာ group ဆိုတာကစကုဝิญဉ္ဇဝိထိသောတာဝิญဉ္ဇဝိထိပြောတာမြင်စိတ်မြင်သိဝိထိကြားသိဝိထိတွေတော့တဝီချီလုံးဆုံးအောင်တောင်မသိဘူးအတွင်းထဲမှာပါနေတဲ့တလုံးချင်းမပြောနဲ့နော်ပြန်ပြီးတော့သိဖို့ဆိုတာခက်တယ်အဲ့ဒါကြောင့် ဤသို့မသိနိုင်သည်ကိုတဲ့ယခုမယုံကြည်သေးတော်လဲဖြစ်ခတ်ယုံနံတို့ကိုမပြတ်မဆက်မှတ်၍တကယ်အာထုတ်ကြည့်သောအခါ၌ဟုတ်မှန်ကြောင်းဆုံးဖြတ်ဝန်ခံလာပါလိမ့်မည်ဒါကတော့ကိုယ့်ရဲ့ပစ္စကဉာဏ်နဲ့ကိုယ်တိုင်ပေါ့ဗျာနော်ကိုယ့်ရဲ့ပစ္စကဉာဏ်နဲ့သိလာပါလိမ့်မယ်တဲ့အခုနေတော့ကိုမသိသေးရင်ရှိရမယ်ဒါကိုဆိုလိုတယ်ပြီးတော့ကျန်တဲ့သုံးဘက်ကိုဆက်ဖတ်ကြည့်ပါဦးထို့ပြင် ကျန်တဲ့၃ပိုက်ထို့ပြင်အနာဂတ်တရားကိုကအလေးရင်ပင်မသိနိုင်တဲ့ဒါကရှေ့ကိုကြော်ပြီးတော့ဖြစ်လာမဲ့ကြိုပြီးတော့မှန်းဆပြီးတော့ရှုမယ်ဆိုရင်ပေါ့လေဒါတော့ဖြစ်ပုံကဘယ်လိုလဲဆိုရင်ညာဘက်ခြေကြွလန်းစဉ်၌ဘယ်ဘက်ခြေကြွလန်းသောအခါဘယ်လိုယုံ nant ဖြစ်လိမ့်မည်နည်းစောစောကပြောပြီးကြွနေစေကညာခြေရှုရမှာကအဲအတိတ်ကိုအရင်ရှုရမှာဆိုတော့လာမဲ့ခြေထောက်ကဘာဖြစ်မှာလဲလို့ဒါကိုပြောတာ အဲ့ဒါလို့သွားပြီးတော့ရှုမယ်ဆိုရင်ဘယ်လိုလုပ်အတတ်သိနိုင်မလဲတဲ့ကုသိုလ်ဖြစ်မည်ဟုထင်တော်လဲဆိုလိုတာကခြေထောက်ကလေးသွားနေတယ်လှမ်းနေတဲ့အခိုက်မှာဘုဇုံတို့ကခြေထောက်တွေသွားနေပေမဲ့စိတ်တရားပါလဲစဉ်းစားနေတာတွေးနေတာအဲ့ဒါကိုပြောတာဒါတော့ဒီကုသိုလ်ဖြစ်မည်ဟုထင်တော်လဲထိုခန့်၌အာကုသိုလ်လဲဖြစ်တတ်ချေဤစိတ်ရသွားနေတဲ့အမြန်နှုံးအရာနော်စိတ်ကကိုဒီပြင်အခမတင်တာတွေစဉ်းစားပြီးလို့နော်ကိလေသာစိတ်တွေဖြစ်တာမျိုးလောဘဒေါသဖြစ်လာတာမျိုးတော့လည်းဖြစ်နိုင်တယ် ဒုတိယစိတ်ကလေးကနဲ့ကုသငါတရားအထုတ်မယ်လို့လုံနေတော့ကိုဒါကြတဲ့ငုတ်ကလေးကိုစက်ကနေသွားတိုက်မိပြီးမှကိုယ့်ဘာသာကိုခြေထောက်နဲ့ရန်ဖြစ်ပြီးတော့ဒေါသဖြစ်တာလဲဖြစ်နိုင်တယ်ဒါကိုဒါကိုကြိုဘလို့လို့သိမလဲတဲ့နော်ဝမ်းမြောက်မှုဖြစ်သည်ဟုထင်တော်လဲနှလုံးမသာမှုစသည်လည်းဖြစ်တတ်ချီဤဆိုလိုတာကမှန်းတာနဲ့တကယ်ဖြစ်တဲ့အချိန်ကြိုက်ချင်မှကြိုက်မယ်လို့ပြောတာထို့ကြောင့်အနာဂတ်ကိုအလျင်းပင်မသိနိုင်ဟုဆိုပေသည်ပြောချင်တာက အနာဂတ်ကိုကြိုပြီးတော့ရှုမဲ့ဆိုရင်ဘာဖြစ်လို့ဘာဖြစ်မှန်းမမသိနေတဲ့ကိစ္စကြီးကိုကုသိုလ်ဖြစ်မယ်လို့ထင်ပေမဲ့တကယ်ဖြစ်တဲ့ချင်းအကုသိုလ်လည်းဖြစ်ချင်းဖြစ်တာတဲ့ဝမ်းသာမဲ့ထင်တယ်လို့ပဲဝမ်းနည်းစရာတွေဖြစ်ချင်းလည်းဖြစ်တယ်တဲ့အနာဂတ်ကိုကြိုရှုကြိုပြီးတော့ရှုရမယ်ဆိုတဲ့လုပ်ငန်းကြီးကဘယ်လို့မှမဖြစ်နိုင်ဘူးလို့ဆိုလိုတယ်ပိဿုပန်တရားဒီကမိမိတန်တာ၌ဖြစ်ဆဲတော်လည်းဖြစ်၏လောလောဆယ်ထင်ရှားနေတယ်ဖြစ်ဆဲဒွါရ6ပါး၌ထင်ဆဲတော်လည်းဖြစ်၏ထို့ကြောင့်တတိပညာဖြင့်ရှုမှတ်ပါလျက် အဲထင်ကဲဒီနေ့မှာလွန်ကဲဖြစ်လိမ့်မယ်ထင်တယ်နော်လွန်ကဲထင်ရှားသောယုတ်နံတစ်ခုခုကိုတဘာဝလက္ခဏာစသည်ဖြင့်မှန်ကန်စွာမျက်မှောက်သိနိုင်သည်သာဒီဒါတော့ကောင်းပြီပစ္စုပန်မှာကြတော့နော်ယုတ်တွေကိုညောင်းတာညာတာပူတာတောက်တာတင်းတာကိုလည်းပဲလက်တွေ့လောလောဆယ်သိမနေဘူးလားသိတယ်စိတ်ကတွေးပြီးကြံစည်နေမယ်ဆိုလို့ရှိရင်လည်းပဲလောဘဖြစ်ရင်လည်းဖြစ်တယ်ဒေါသဖြစ်ရင်လည်းဖြစ်တယ်မောဟဖြစ်ရင်လည်းဖြစ်တယ်မာနဖြစ်ရင်လည်းဖြစ်တယ်လောလောဆယ်မသိဘူးလား ထိတဲ့ရုပ်ကိုပဲအာယုံပြုတ်ပြုတ်နာမ်ကိုပဲအာယုံပြုတ်ပြုတ်ရုပ်နာတရားလောလောဆယ်ပစ္စုပန်မှာနော်ထိုးထွင်းပြီးတိတိတာတာကြီးကိုမှ စိတ်ထဲမှာအာယုံထဲမှာပေါ်နေတာဘာဖြစ်လို့လဲဆိုတော့ဖြစ်ခိုက် ဖြစ်ဆဲဖြစ်နေလို့ဖြစ်ခိုက်ဖြစ်ဆဲဖြစ်နေတဲ့အတွက်ကြောင့်မလို့ဥပမာထားပါတော့လူတယောက်ကတရားထိုင်နေရင်းနဲ့စဉ်းစားကောင်းလို့စဉ်းစားနေတယ်ဆိုပါတော့စဉ်းစားရင်းနဲ့စဉ်းစားလို့မျောနေတဲ့အချိန်မှာပဲနော်ထိုင်ရင်ထိုင်ရင်ကနေပြီးတော့မှ အောက်ကကျမ်းပြင်မှာခြေမျက်စိနဲ့ကြာကြာဖိတာလေးကစူးပြီးတော့နာလာပြေးဆိုတဲ့ခါကျတော့တွေးစိတ်ကဘယ်ရောက်သွားလဲစူးပြီးနာတဲ့နေရာရောက်သွားတာနော်တခါတလေကြလို့ရှင်ကျမ်းပြင်ပေါ်မှာဖုန်းတို့ဘာတို့မပါဘဲနဲ့ကုရှင်တို့ဘာတို့မပါဘဲနဲ့ထိုင်ရင်ဘဝပြမှာဆိုကျမ်းပြင်မှာဒီတိုင်းထိုင်ရတာမဟုတ်လားကိုတင်ပါအောက်ကနေပြီးတော့အာလူလောက်ရှိတဲ့ကြောက်ခဲလေးနှလုံးမြတ်လာခုထားသလားအောင်မြဲပူပြီးတော့တခါတက်လာတာဆိုတော့အဲ့ဒီလိုပူပြီးတော့စူးပြီးတက်လာတဲ့ဒီခံစားမှုဝေဒနာကဒုက္ခဝေဒနာကထိုးဖောက်မလာဘူးလား အေးဒုက္ခဝေဒနာဖြစ်ပြီဆိုရင်ဒုက္ခဝေဒနာကစောစောလေးကတွေးတဲ့စိတ်ကိုဖြတ်ဘာဖြစ်လာလဲအဲစိတ်ကတွေးနေတာကိုဖြတ်ပြီးတော့ဒုက္ခဘက်ကိုရောက်ဟောဘယ်ကိုရောက်သွားပြီလဲဆိုတော့ပစ္စုပန်ဒုက္ခဝေဒနာဖြစ်ဆဲကိုရောက်သွားပြီဖြစ်ဆက်ဖြစ်တဲ့အတွက်ဒုက္ခဝေဒနာရဲ့သဘောဒီအခန့်ခဲ့ခြင်းသဘောလက္ခဏာရှိ၏ဟုတ်တယ်မဟုတ်လားမသက်မသာခံစားခြင်းသဘောလက္ခဏာတွေလည်းတွေ့၏ဒါတော့ပစ္စုပန်တဲ့တဲ့ကြီးအခန့်ရခဲ့ဒါတွေမသက်မသာဖြစ်ဒါတွေစိတ်ညစ်တာတွေလည်းထင်ရှားတော့ပစ္စုပန်လက္ခဏာကြီးက သူ့ကိုရှာကြည့်စရာလိုသေးလားမရှိဘူးအသားလေးသူ့ကို attention လေးပေးလိုက်ရုံပဲနော်အာယုလေးအဲ့ဒီပုံမှာအသားလေးကြည့်လိုက်ရုံပြီးပြီသူသူ့ဖြစ်တဲ့တန်းသိတာဆိုတော့စဉ်းစားပြီးတွေးနေစရာလိုသေးလားအဲ့ဒီအခိုက်မှာနာရာကလည်းအမျိုးမျိုးရှိတယ်နော်ခုနပြောပြီးဂျမ်းပြင်ပေါ်မှာချင်းမစ်စီနဲ့ကြိတ်ထားသလိုနာရာကတစ်မျိုးတင်ပါအောက်ကကြောက်ခဲလေးနှစ်ခုခုထားသလိုနာရာကတစ်မျိုးဒူးဘက်ကနေပြီးတော့ခြေထောက်ကြီးထူပိန်ပြီးတော့မှတခါတည်းထူကျင်လာတာကတစ်မျိုးဒုက္ခဝေဒနာတစ်ခုနဲ့တစ်ခုတူရဲ့လား မတူစိတ်နဲ့ဖြန်းကြည့်လိုက်ရင်သူ့ရဲ့သဘောလေးတွေဟာအော်ခြေမျက်စိနဲ့ကြားနဲ့ပွက်တိုက်နေတဲ့နာရာကတစ်မျိုးကြီးအာတင်ပါအောက်ကနာရာတော့အပူလွန်နေဟေးပူတာကတော်တော်ကိုသိတာဟာဒုနာကိုနာရာက နော်ခြေသလုံးကြီးတွေနာတာကထူပြင်းပြင်းကြီး तू ကထုံတာကျင်တာဆိုတော့အရေးကြီးကပဲလက်တစ်ဆက်လောက်ထူနေတော့တယ်လို့လို့ဆိုတော့ဒီဒုက္ခရဲ့ဝေဒနာသဘောတွေကိုတလုံးချင်းသူ့ရဲ့ part by part သိမနေဘူးလားအေးအဲ့ဒါပြဿနာတိပြောတာ အရန်လဲထင်ရှားနေတဲ့အတွက်စိတ်ကိုလည်းပဲအလိုလိုနေတဲ့စိတ်ကိုဆွဲပြီးတော့အာယုံကယူသွားပြီစောစောလေးကစဉ်းစားနေတာအဲ့ဒီမစဉ်းစားခင်ကတရားမှတ်တယ်တရားမှတ်တာကနေစဉ်းစားတဲ့ရောက်တယ်စဉ်းစားတာကနေတော်တော်လေးကြာတော့ဖိပူးတာရောက်တယ်ဟောအာယုံပြောင်းမသွားဘူးလားအဲ့ဒီဟာတွေအကုန်လုံးကဘာလဲဆိုပစ္စုပန်အာယုံဘာအာယုံလဲအေးအကုန်လုံးထင်ရှားတယ်လို့ပြောတာဒါကြောင့်ဥပမာပြောမယ်ဆိုရင်တဲ့ လျက်စည်းလက်ဆဲ၌ဦးဇင်းတို့မိုးရွာကနေမှကောင်းကင်မှာလျက်စည်းလက်တာပြောတာတေချာစွာရှုကြည့်ကြည့်ရှုမိပါလေဆိုလိုတာကအပေါ်ကိုမျက်နှာလှည့်နေလို့ပြောတာနော်တေချာစွာကြည့်ရှုမိပါလေလျောင်းလျက်၎င်းလျက်စည်းကိုလက်ရာဌာနနော်ဒီလက်ကကိုင်းတဲ့ဌာနမဟုတ်ဘူးလက်နေတဲ့ဘယ်နေရာကလက်တာလဲဆိုတော့လက်တဲ့နေရာကိုပြောတာလက်ရာဌာနပုံတန်တန်ပုံတန်ဆိုတာလျက်စည်းလက်တဲ့ကမှာသူ့ရဲ့အကောက်အကွေးအကွင်းတွေသွားတာတည်းမတူဘူး နော်သွားပုံလာပုံတွေကတခါတည်းပုံစံနဲ့မျိုးမျိုးရှိတယ်အဲ့ဒါလို့သူ့ရဲ့ပုံသဏ္ဍာန်အနေထားနဲ့တကွမှန်ကန်စွာသိနိုင်တယ်တဲ့ပြောချင်တာကလျှက်စီးလက်ခိုက်မှာကိုကလည်းအပေါ်ကိုမော့နေမယ်ဆိုရင်ဒါ condition တစ်ခုနော်အကြောင်းတစ်ခုလျှက်စီးကလည်းလက်မယ်ဆိုရင်နော်အဲ့ဒီချိန်ကမှလက်တာကဘယ်နာကဟေးအနောက်ကလက်တာအရှိကလက်တာလက်တဲ့ပုံသဏ္ဍာန်ကဒီလိုအကြောင်းအကြောင်းကြီးဟာတို့ကလန့်ပြက်ကြီးဟာတခါတည်းအနားမှာလက်တယ်လို့ကိုနားကိုမြည်ကြီးတဲ့ဝယ်စိုက်ဝင်သွားတယ်လို့မျိုးကြီးတွေးလိုက်ရတယ်ဆိုတော့လက်ပုံလက်နည်းကိုလည်းမတွေးဘူးလား ဘယ်နေရာကလက်တယ်ဘယ်ပုံပဲနီးလက်တယ်အာအယောင်ကြီးကဘယ်လောက်လက်တယ်ဆိုတာကြည့်တဲ့သူကမြင်တယ်လို့ပဲတဲ့နော်ထိုသို့မဟုတ်ပါပဲလျက်စီးလက်ပြီး နောက်မှကြည့်ရှုလျင်ကလက်ရာဌာနကိုလည်းမသိနိုင်လျက်စီးလက်ပြီးမှကိုကခေါင်းကစိုက်နေတယ်မြေပြင်ကိုလက်တာကအပေါ်ကဆိုတော့အဲ့ကြမှာမော့ကြည့်လိုက်လို့ရှိသေးလားမရှိတော့ဘူးဘယ်ကလက်မှလည်းမသိပုံတရံပါမှလည်းမသိတော့ဘူးဒါဟုတ်ဆိုလို့တယ်နော်ဒါတော့ လက်ရဌာနကိုပဲမသိနိုင်ပြီလျှက်စီးလက်ပုံကိုမသိနိုင်ဒီမာကဆိုပွဲရမရှိတော့ပြီတဲ့ထို့အတူပဲလျှက်စီးမလက်မီကကြိုတင်၍မြည်သည့်နေရာကမြည်တို့လက်မီဟုမှန်းဆလျင်လဲမှန်းဆတိုင်းမမှန်နိုင်ကြီးအနောက်ဘက်ကလာမှထင်းတယ်ဆိုပြီးတော့အနောက်ဘက်ကိုကြီးပဲစိုက်နေတော့အနောက်ဘက်ကလာခြင်းမှလာမှာတေချာရဲ့လားရှိရလေလာခြင်းလာမယ်လေဒါတော့အနောက်ဘက်ကိုလာမှထင်းပါတယ်ဆိုအနောက်ဘက်ကိုမှန်းပြီးစိတ်ကူးနဲ့ပုံဖော်ကြည့်လို့ရောအဲ့ဒီတကယ်လက်တဲ့ဟာနဲ့တူပါမလား မတူဘူးကြိုရှုလို့မရဘူးလို့ဆိုလိုချင်တာပြောချင်တာကနော်ဒါတော့အမ်မြည်တဲ့နေရာကလက်မြည်မြည်တို့လက်မြည်ဟူမှန်းဆလျင်လဲမှန်းဆတိုင်းမမှန်နိုင်ကြီးတဲ့ကြိုပြီးတော့မှန်းဆလို့လည်းမမှန်နိုင်ပါဘူးတဲ့အဲ့ဒီဥပမာလိုပဲအတိတ်အနာဂတ်ပြီးခဲ့တဲ့အတိတ်မဖြစ်သေးတဲ့အနာဂတ်အဲ့ဒါတွေကိုလုံပြီးတာကိုပြန်ရှုတာ မဖြစ်သေးတာကိုကြိုရှုတာမဖြစ်နိုင်ပါဘူးတဲ့မှန်မှန်ကန်ကန်သိဖို့မဖြစ်နိုင်ဘူးတဲ့ ပစ္စုပန်ကိုသာမှန်ကန်စွာမျက်မှောက်သိနိုင်ပေသည်ထို့ကြောင့်အတိတ်အနာဂတ်တရားတို့ကို ကြောင်ကြဆက်၍မရှုအကုန်ပြီဒါလေးကအဓိကပါပစ္စုပန်နဲ့အပေါ့အတိတ်နဲ့အနာဂတ်ကိုကြောင်ကြမထားနဲ့ရှုမနေနဲ့လို့ဆိုလိုတယ်ဘာကိုအဓိကထားမလဲဆိုတော့ပစ္စုပန်ကိုသာလျက်ပစ္စေခဉာဏ်ဖြင့်ရှုမှတ်အပ်ပေသည်တဲ့ဒါကပစ္စုပန်ကိုရှုမှတ်အပ်တယ်ဆိုတဲ့အကြောင်းဆရာတော်ကြီးရဲ့ဆုံးအဲနော်ယုတ်တိတွေကိုပြဆိုခြင်းဖြစ်ပါတယ် နောက်ပြီးတစ်ခုကပစ္စုပန်ကိုမရှိမိလျင်တဲ့ကိလေသာတွေကိမ့်ပုံဆိုတာလေးကိုဆက်ပြီးတော့ဖတ်ကြည့်ရအောင် ပြီပထမကဆရာတော်ကြီးကဒီအတိတ်နဲ့အနာဂတ်ကိုအဓိကထားမရှိရဘူးပစ္စုပန်ကိုရှုရမယ်ဆိုတာသူရဲ့သဘာဝအရတရကယုတ်တိတွေနဲ့ပြောဆိုပြီးတဲ့အခါမှာဒုတိယအကြောင်းပြချက်တစ်ခုကိုထပ်ပြောပါတယ်ထို့ပြင်အကြောင်းတစ်ပါးကတဲ့နောက်ထပ်အကြောင်းတစ်ခုကတော့မရှုမိတဲ့ပစ္စုပန်တရား၌အာရမဏဒိဋ္ဌဟိကဒိဋ္ဌဟိတ အာရမဏနုတယဟုခေါ်သောကိလေသာတို့သည်ဂိမ့်ကုန်၏ရှုမှတ်မိသောတရား၌ကမဂိမ့်ကုန်ပြီဒီနေရာမှာကပစ္စုပန်ဖြစ်စေတဲ့တဲ့ကို မရှုမိရင်တဲ့ပြောချင်တာကအာရမဏနုတယပဲပြောကြပါစို့နော်မြင်လိုက်ပြီဆိုတာနဲ့တပြိုင်နက်မြင်လိုက်တဲ့အခါမှာစိတ်ကဝိညာဉ်စိတ်မဖြစ်ဘူးလားဖြစ်လိုက်ပြီဆိုတော့ဒီနေရာမှာအထီးမှယောက်ျားမိန်းမပုဂ္ဂိုလ်တ attva မိတ်ဆွေရန်သူဆိုတာတွေချစ်ချင်းကတ်သွားပြီပြီ ချစ်ချင်းကသွားပြီးပြီဆိုတော့အဲ့ဒီခိုက်မှာကမှတ်တဲ့ခိုက်မှာကရှုခိုက်ဖြစ်ရမှာကို तू ကဘာနဲ့သွားတွေ့လဲဆိုတော့ကြည်အဲအာယုံဒီတိုင်းကြီးကြည်နေလိုက်တာကြည်မိလိုက်ပြီဆိုတာနဲ့တပြိုင်နက်အမှတ်မပါဘဲနဲ့နော်တတိပညာမပါဘဲနဲ့ကြည်မိလိုက်ပြီဆိုတာနဲ့တဲ့ဟောဒီမြင်လိုက်တဲ့ရူပါယုံအပေါ်မှာတတ်မဲ့မှုကိလေသာရာကပါသွားပြီးဖြစ်တဲ့အတွက်ကြောင့်အဲ့ဒီအာယုံနဲ့ပတ်သက်ပြီးတော့ချက်ခနဲ့ဆိုဓာတ်ပုံရိုက်လိုက်တာပဲဒါနော်အဲ့ဒါကိုပြောတာဒါတော့အဲ့ဒီကိလေသာကိုတန်တန်မှာကိန်းနေပြီတဲ့ဒါအနုတ္တရသဘော ရှုမှတ်မိသောတရား၌ကမကိန်းကုန်ပြီဒါကအာယုံကိုမြင်မြင်ချင်းနော်မြင်မြင်ချင်းဆိုတာလည်းပဲရိုးရိုးရောက်ပြီးတော့ပြောတာမဟုတ်ဘူးနော်တော်တော်ကြီးကိုရစ်ရှိလာမြဇွဲနေပဲနဲ့အားထုတ်နေတဲ့တကယ်ကိုမှရင့်ကျင့်နေတဲ့ယောဂီမျိုးအာယုံတစ်ခုကိုမြင်တဲ့အခါမှာနော်ရန်သူမိတ်ဆွေအထီးမှဘာမှမခွဲပဲနဲ့လှုပ်ရှားနေသောရူပါယုံတစ်ခုတွားနေတဲ့ရူပါယုံတစ်ခုမျှလောက်ကိုကြည်ပြီးမှမှတ်လိုက်မယ်ဆိုရင်တော့တဲ့အဲ့ဒီအာယုံကိုမိမိကမှတ်တဲ့အနေနဲ့ပဲကြည်တာနော် တိတဲ့အတိုင်းလဲမြင်လိုက်တဲ့အတိုင်းလဲပဲမှတ်တယ်အဲ့ဒီခါမှာဘာဖြစ်တယ်လဲဆိုတော့ဟောဒီအာယုံကို စွဲလန်းတတ်တဲ့သဘောနော်ပြောရမယ်ဆိုဓာတ်ပုံရိုက်ယူလိုက်သလိုမဟုတ်ဘဲနဲ့မှတ်တဲ့စိတ်ကတတိပညာဦးစီးသွားတာတတိပညာဦးစီးပြီးမှတ်ခိုက်ဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီပစ္စုပန်အာယုံမှကြတော့အာရမဏနုတိယလို့ခေါ်တဲ့အာယုံကိုစွဲလန်းတတ်မဲ့လိုက်မှုတနည်းဓာတ်ပုံရိုက်သလိုရိုက်ပြီးတော့မှအဲစိတ်ထဲမှာထည့်လိုက်တာ အဲ့တော့ကိန်းသွားတယ်ဆိုတာက အမြင်အာယုံကလေးတစ်ခုကိုရှုမှတ်မှုမပါဘဲနဲ့မိမိကကြိုက်ရင်ကြိုက်စရာမကြိုက်ရင်မကြိုက်စရာဆိုတဲ့သဘောတည်းတခါတည်း file ထဲကိုထည့်သွားပြီလို့ပြောတာအဲ့ဒီ file ထဲထည့်တယ်ဆိုတာဆိုလိုတာအနုတယနောင်ကိုပြန်ပြီးတော့အကြောင်းတိုက်ဆိုင်လို့စဉ်းစားမိတိုင်းကြိုက်စရာရှိရင်ကြိုက်တဲ့စိတ် မုန်းစရာရှိရင်ဒေါသစိတ်ဒါတွေပေါ်လာမယ်တဲ့တို့ဖြစ်ရပိဿုပံကိုမှတ်မိသောဝိပဿနာသည်တည်ငကဗံအလိုအဖြင့်ဒုက္ခိလေသာကိုလည်းပယ်နိုင်စောစောကပြောခဲ့တယ် ဝိပဿနာရှုတဲ့အခါမှာနော်အပ္ပနာတမာတိနဲ့တော်လကောင်ဒိုရိမုတ်ခဏိကတမာတိနဲ့တော်လကောင်မိမိရဲ့တမာတိတစ်မျိုးမျိုးကိုရအောင်ထူထောင်ပြီးခါကျမှယုံနာကိုရှုဆိုတဲ့အခါကျတော့အဲ့ဒီလိုရှုမယ်ဆိုလို့ရှိရင်တဲ့ဝိပဿနာတမာတိနဲ့ပဲရှုကြပါစို့ဗျာခဏိကတမာတိနဲ့ရှုမယ်ဆိုရင်မြင်မြင်တုံးမြင်ဆဲမြင်ခိုက်မှာမြင်တယ်မြင်တယ်လို့ရှုလိုက်တဲ့ဖြစ်တဲ့အတွက်ကြောင့်မလို့မြင်တဲ့ရူပါယုံ object ပေါ်မှာကတ်နေတဲ့တဏမပါတော့တဲ့အတွက်ကြောင့်ထိုခိုက်ထိုခမြင်ခိုက်မြင်ဆဲလေးမှာ ဖြစ်ပေါ်မဲ့ကိလေသာကိုဝိပဿနာသမารိကဝိပဿနာရှုတဲ့စိတ်ကခဏိကသမารိကပယ်တာဖြစ်မသွားဘူးလားအေးစွဲတာလဲဒီခိုက်ပယ်တာလဲဒီခိုက်ကလေးပဲဒါတော့ဘသူဥဒိလဲမှမူတည်တာနော်ဘသူဥဒိလဲပဲနော်ရှုမှတ်မှုကဥယင်အဲ့ဒီစွဲလမ်းမှုကိုဒီနေရာမှာ तू တတ်တဲ့နေရာပဲဒါကြောင့်မျက်လုံးကနေမြင်လို့ဖြစ်တဲ့ကိလေသာကိုမျက်လုံးပေါက်မှာတတ်တယ်နားပေါက်သွားဆောင်တတ်လို့ရရဲ့လား ဘယ်ရမလဲရူပါယုံကိုတတ်ချင်ရင်ရူပါယုံကြောင့်ဖြစ်တဲ့ကိလေသာတွေဘယ်ကောက်ကဘယ် द्वार ဝင်လဲစကု द्वार စကု द्वार ကဝင်တယ်ဆိုတော့ဟောဒီစကု द्वार မှာပဲပြန်ဖန့်ဒီကောင်ကိုယူပတနာဟုတ်တယ်မဟုတ်လားယူပတနာကိုဖန့်ဖန့်ပြီးတော့ဒီမှာအပိသက်ဆိုပြီးတော့သတိပညာနဲ့တတ်လို့ဆိုလိုတယ်ဒါတော့ကောင်းပြီအခုရှုကြိုက်ရှုစဲမှာမြင်ခဲမြင်မြင်တော့မြင်စဲမြင်ကဲမှာမြင်တယ်မြင်တယ်ဆိုတဲ့သတိပညာနဲ့မှတ်လိုက်တဲ့အတွက်ဟောဒီရူပါယုံပေါ်မှာတတ်မဲ့ပဲကိလေသာဘယ်ဘယ်နာမှာတက်ပွဲကြသွားလဲ ဟေးဟောဒီနေရာမှာဓွာရအပေါက်မှာဟောဒီစကုဓွာရဆိုတဲ့နောင်ရိုးမှာသူခံလိုက်ရပြီဟုတ်တော့မလားဖောင်ဖြစ်တိုက်တာလေတတိပညာကအေးဒါတော့ဒီတိုင်းမဲ့အတန်ကိုအတန်ကြောင့်ဖြစ်တဲ့ကိလေသာကိုဖမ်းရင်လေဟောဒီနာဘဝတကားဓွာဓွာရမှာဖမ်းရတယ်အဲ့ဒါလိုဖမ်းလိုက်တဲ့အတွက်တဲ့ဘာဖြစ်တယ်လဲဆိုရင်ဒီဖမ်းပြီးတော့တတ်လိုက်တာကတော့အစွမ်းအားဖြင့်ကတော့တခဏပေါ်ခိုက်မှာတခဏမျှတီးတဲ့တမာတိနဲ့တတ်တာဖြစ်တဲ့အတွက်ထိုကဲ့သို့သောတတ်ချင်းပယ်ခြင်းကို တတင်ကပဟံတခဏပယ်ခြင်းဘာပဟံလဲအကြာကြီးတော့မတည်ဘူးပေါ့ဗျာဒါတော့ဒီခဏမှာတော့မှတ်တယ်နောက်ခဏကျတော့ငါတော့အရင်တစ်ခါမှတ်လိုက်ပြီလေကိစ္စမရှိတော့ဘူးကြံတဲ့အပိုင်းတော့ငါထိုင်ရှုတော့မယ်ဆိုရင်တော့ဖြစ်ပါမလားမဖြစ်ဘူးဇက်တိုက်ရှုဇက်တိုက်ရှုပြတ်မသွားစေနဲ့ပြောတာဒါတော့အဲ့ဒီတတင်ကပဟံအပြင်ဇက်တိုက်ဇက်တိုက်မြင်မှုကိစ္စမဆုံးမချင်းရှုမှုကိစ္စဇက်တိုက်သွားအဲ့ဒါလို့ဆိုရင်မြင်တော့မြင်စဲမြင်ကြိုက်မှာပေါ်မဲ့ယူပတနာရှိဝင်လာပါအောင်မလား မဝင်လာတော့အဲ့ဒီယူပတနာကိုဟောဒီမြင်စေပစ္စုပန်အမှတ်ကနေပယ်လိုက်ပြီးတတ်လိုက်ပြီးတဲ့ဟောဒီမြင်ချင်းကြောင့်ဖြစ်တဲ့ယာကကိလေသာဟောဒီမျက်စိပေါက်မှာကြာသွားပြီလို့ဆိုလိုတယ်ဒါကြောင့်တခဏဒီတမာရီကတော့တိတ်မကောင်းဘူးအားတော့ပြောတယ်နော်ဒါကြောင့်တခဏမြပဲတီးတဲ့တမာရီဖြစ်လို့ဒီလိုပယ်တာမျိုးကိုတည်င်ကဗဟံတခဏမြပယ်ခြင်း၎င်းကိလေသာတို့မှဆစ်၍ဖြစ်လက်တန်သောအကျိုးစစ်တယ်လားမယ် consequences တွေကိုပြောတော့မယ်ကောင်းပြီ နံပါတ်1အာယုန်တစ်ခုကိုမြင်တယ်ဆိုလို့ရှိရင်မြင်ခြင်းကြောင့်ယူပါယုံအပေါ်မှာတတ်မဲ့ခြင်းရာကဖြစ်မယ်တို့တို့မို့မကြိုက်ခြင်းဒေါသဖြစ်မယ်နော်မာနဖြစ်မယ်ဆိုကြပါစို့ဗျာကဲရာကဖြစ်တာနဲ့ဥပမာထားပြောကြစို့ဟောဒီယူပါယုံအပေါ်မှာတတ်မဲ့ပြီဆိုလို့ရှိရင်ဟောဒီမြင်ခြင်းကြောင့်ဖြစ်တဲ့ရူပါယုံအပေါ်မှာနော်ကြိုက်တာတွေဖြစ်သွားပြီဆိုတာနဲ့တပြည့်နဲ့ရာကကိလေသာမကိမ်းဘူးလားကိမ်းပြီဆိုတာနဲ့တပြည့်နဲ့မှတ်ပြီးငါဘယ်တော့ရမလဲဘယ်တော့ဝယ်မလဲဘယ်တော့လုပ်နိုင်မလဲဟာစိတ်ကအကြိုက်ကဒီမှာနှိုးဆွသွားပြီဆိုတော့ မြင်ချင်းကြောင့်ဖြစ်တဲ့ယူပတဏကဒီမှာကတ်သွားပြီကတ်တာဖြစ်တဲ့အတွက်ကြောင့်မလို့ဟောတာတွေကိုရအောင်ငါလုံးမဲငါဘယ်လုံးမလဲဆိုအဲ့ဒါဘာတွေဖြစ်လာပြီလဲဘာဝတ်တွေဖြစ်ပြီလဲကိလေသာဝတ်ကနေတွန်းလိုက်တော့ဘာဝတ်ဖြစ်မလဲကာမဝတ်တွေလောက်တော့မှာပထမစပြီးတော့အခြေတဲတာမုံတိုင်းရဲ့အခြေတဲတဲ့နေရာကဘယ်ရစဟောဒီအပေါက်ဟောဒီ द्वार ပေါက်စတာဒါမိုးမုံတိုင်းရဲ့ဗဟုဌာနပဲဒါ epicenter ဟောဒီမှာရှိတယ် ဒါတော့ဟောဒီ epicenter ဟောဒီမှာရှိတဲ့တို့ဟောဒီမုံတိုင်းဌာနကတခါတည်းအားကောင်းပြီးတော့မှယူပါယုံကိုဖမ်းလဲဆွဲဆုပ်လိုက်ရောအဲ့ဒီမှာတခါတည်းနောက်ဘာကဆွဲဆုပ်တာလဲဆိုလို့ချင်းဟောဒီမုံတိုင်းထဲမှာယာကကိလေသာတွေကနေဥဆောင်ပြီးတော့ကိလေသာတွေအကုန်လုံးတစ်ပြုံလုံးဝင်ပြီးတော့စီးပစ်လိုက်တာစီးပစ်လိုက်တဲ့အတွက်ဟောဒီမြင်တဲ့မြင်တုံးမြင်ဆက်မြင်ခိုက်မှာတတိပညာတွေတိုက်ပွဲအတုံးအယုံကြတာဖြစ်တဲ့အတွက်ကြောင့်ဟောဒီကိလေသာကဘ ਹੁ ကသူကတိုက်ပွဲနေရာယူ ပြီးတော့မှဟောဒီမှာ तू ကလိုချင်တာတွေကိုတပုံးကြီးတစ်ထပ်ကြီး file နဲ့ထည့်သိမ်းထားပြီးတော့ဟေးမင်းလိုချင်တဲ့ပစ္စည်းကဘယ်မှာရှိတယ်ဘယ်လိုလုပ်ရင်ရမယ်ဘသူ့ရဲ့ချက်ကရင်ရမယ်ဘသူ့ကိုသွားမေးရင်ရမယ်ဟောခင်ဗျားတို့ဘာလုပ်ပြီလဲမေးပြီမြန်းပြီကြံပြီလုပ်ပြီသွားပြီဟုတ်တယ်မလားလို့ဒါတော့စဉ်းစားတာကမနောကံမသိလို့သွားမေးတာတိုင်ပင်နာကဝစီကံဟာ6ရက်လက်တွေနဲ့သွားတာကကာယကံ ကဲကံနေအဲ့ဒါကာမဝတ္တိပဲဟုတ်တော့မလားအေးကာမဝတ္တိဖြစ်လာပြီဆိုတော့အဲ့ဒီကာမဝတ္တိမိမိကရပြီရပြီဆိုတော့အဲ့ဒီရတာတွေကဘာဖြစ်ပြီလဲဝိပါကဝတ်လေရလာတဲ့ကအကျိုးစစ်တွေဝိပါကဒါလဲပြီတခါတည်းနော်အဲ့ဒီတော့ကောင်းပြီဖြစ်မြင်တို့မြင်ဆက်မြင်ခဲ့မှာတကယ်လို့သာရှုမှတ်လိုက်မယ်ဆိုလို့ရှိရင်ယူပတဏတွေယူပအဲတဏတွေယူပအောင်ကိုဆွဲလန်းတဲ့ရာဂတွေနော်အဲ့ဒါတွေကဟောဒီမျက်စိဓာရပေါက်မှာတတိပညာနဲ့မှတ်လိုက်ရင်ဟောဒီဓာရမျက်စိဓာရပေါက်မှာပဲအကုန်လဲကြပြီ ကိလေသာတက်ကြီးဘ ਹੁ တက်ကြီးဓွာရစကုဓွာရမှာကြာပြီဆိုလို့ရှိရင်ထိုကနေတစ်ဆက်လှည့်ပြီးတော့ပြန်ပြီးတော့မှဘာခေါ်မလဲသူတို့ generate လုပ်မဲ့နောက်ထပ်နှစ်ခုအကျိုးဆက်နှစ်ခုကမ္မဝကိလေသာဝိပါကဝဖြစ်ပါအောင်မလားအေးအဲ့ဒါတော့ဝက်သုံးပါးမှာဘသူကအရင်ဘသူကိုအရေးကြီးတယ်လဲကိလေသာဝက်အရေးကြီးတယ် epicenter ဟောဒီမှာရှိနေတယ်ကိလေသာဝက်မရှိဘဲနဲ့ကာမဝက်နဲ့ဝိပါကဝက်မဖြစ်ဘူး ဘလို့မှမဖြစ်ဘူးကာမဝတ်ကိုကြော်ပြစ်တယ်ဆိုတာမရှိဘူးဝိပါကဝတ်ကြော်ပြစ်တယ်ဆိုတာဝေးသေးရဲ့ဒါကြောင့်မလို့ဟောဒီကိလေသာဝတ်ကနေအစဖြစ်တဲ့အတွက်ကြောင့်မလို့ဟောဒီကိလေသာဝတ်ကဘယ်ချင်းဖြစ်တယ်လဲမြင်တုံးကြားတုံးနားတုံးစားတုံးထီတုံးတီတုံးဘိဿုပံတက်တဲ့ဖြစ်တယ်ဘိဿုပံတက်တဲ့ဖြစ်ရင်ရှုတဲ့ချိန်ကျတော့မနေ့ဖြစ်မှရှုကြတာပေါ့ကွာအေးပေါ့အခုတော့ညောင်းသေးတယ်အိတ်လိုက်ကြအောင်ဆိုဘလို့လဲ no way မဖြစ်နိုင်ဘူးတိတ်နောက်ချသွားပြီဟောမကအဲ့ဒါဆိုလို့ရှိရင်တော့တက်ကိုမှပြောမနေတခါတည်းဌာနချုပ်ကြီးပါတခါတည်းတိဆောက်ပလိုက်ပါခင်ဗျာဟုတ်တော့မလားရင့်ကျက်သွားပြီမရဘူးဒါကြောင့်မြင်တော့မြင်စဲမြင်မဲကမှာကွယ်မြင်တယ်မြင်တယ်ရှုရပါတယ်တဲ့အဲ့ဒါလို့ရှုမှတော့ချက်ချင်းပျောက်သွားမယ်မြင်ခိုက်ကမရှိမိသောအတိတ်တရားတို့၌ကတဲ့အာရမဏနုတ္တယတိကိမ့်ခဲ့လေပြီဆိုလိုတာအတိတ်တုန်းက မြင်တို့မြင်ဆက်မြင်ကြိုက်ကြားတော့ကြားဆက်ကြားကြိုက်မှာပစ္စုပန်တက်တဲ့မရှိမိတဲ့အာယုံမှန်သမျှတွေသည်လက်ရှိကိုယ့်ရဲ့ခန္ဓာထဲမှာတန်တန်အစင်မှာအနုတ္တရဓာတ်ဖြစ်နေဘာဖြစ်နေပြီလဲဂိမ်းနေပြီတဲ့အကြောင်းတိုက်ဆိုင်ရင်တို့က ready to explore ပဲနော်ပောက်ကွဲဖို့အစင်တဲ့ထိုအတိတ်တရားကိုစွဲ၍ဖြစ်သောခဏပညာတိဓာတ်ပုံရိုက်ယူထားတဲ့ကဲ့သို့ထိုကလှမဆက်၍စိတ်တန်တန်နဲ့ထင်ရှားလျက်ရှိလေပြီဟောအဲ့ဒါ မြင်လိုက်တဲ့ပုဂ္ဂိုလ်တ attva ကိုပုဂ္ဂိုလ်တ attva မဟုတ်တဲ့ယုံ nant ဖြစ်စဉ်သဘောတရားများကိုမရှုလိုက်မိဘူးဆိုတဲ့ခါကျတော့တန်တတိကဘာဖြစ်သွားပြီလဲခဏတွေကဘာဖြစ်သွားပြီလဲဖုံးပြီးခဏဆိုတာကဟိုတနေ့ကဘာလဲလုံလျက်တွဲလျက်ခဲလျက်ပြုတ်လျက်သိပ်လျက်ညက်လျက်ထက်လျက်စုပေါင်းပြီးတော့ဖြစ်တဲ့ compactness သဘောကိုပြောတာဆိုတော့ယုံ nant သဘာဝတွေဖြစ်စဉ်သဘောဒီစီးကြောင်းကြီးတွေဒီ process တွေ ဒီအပိုင်းတွေအရာတွေအပြက်တွေအစစ်တွေဒါတွေကိုမတွေ့တော့ဘူးဆိုတဲ့ခါကျတော့ဝိဇ္ဇနုကဟောယောက်ျားဟောမိန်းမအဖိုးကြီးအဖွားကြီးနော်ရန်သူမိတ်ဆွေတင်ငယ်ချင်းအာဘာလို့ဖြစ်တယ်ညာလို့ဖြစ်တယ်နဲ့အဲ့ဒီအတုံးလိုက်အခဲလိုက်သဘောတွေကဓာတ်ပုံနဲ့ချက်ခနဲ့ချက်ခနဲ့ချက်ခနဲ့ရိုက်ယူသွားသလိုအကုန်လုံးသိမ့်သွားပြီတဲ့နှလုံးရောက်သွားပြီဟောတော့မလားအဲ့ဒါတွေကအကြောင်းတိုက်ဆိုင်တိုင်းအာတခါတည်းထွတ်ထွက်လာတာကောင်းပြီဒါကြောင့်အဲ့ဒီကဏ္ဍတွေဆိုတာဟာ စောစောကပြောပြီးခဏကိုအနတ္တဖုံးအနတ္တကိုခဏဖုံးတယ်ဆိုတာအနတ္တဆိုတဲ့သဘောမမြင်တော့ဘဲနဲ့အတ္တသဘောပညာသဘောပုဂ္ဂိုလ်သဘောတတ္တဝသဘောတွေဟာဓာတ်ပုံရိုက်သလိုမိမိကတင်ထားလိုက်ပြီတဲ့ထို့ကြောင့်မြင်ဘူးကြားဘူးနားဘူးစားဘူးတွေးထိဘူးကြံသိဘူးသောအတိတ်ယုံနာတို့ကိုပြန်၍စဉ်းစားမိတိုင်းခဏပညာထင်လျက်ဩဒီအာယုန်နဲ့ပတ်သက်ပြီးတော့နေစာလို့လဲဆွဲတယ်ချမ်းသာတဲ့ဒုက္ခလို့လဲဆွဲတယ်အတ္တလို့လဲ ထင်မြင်ဆွဲလမ်းမှုဖြစ်တယ်တဲ့ယုံနံမျှပဲလို့အနိစ္စဒုက္ခအနတ္တမျှပဲလို့အဖန်ဖန်ပြန်၍ဆင်ခြင်တော်လဲမူလကပင်ဓာတ်ပုံရိုက်ထားတဲ့ကဲ့သို့နော်စိတ်ထဲနဲ့ဆွဲလေးရှိသောထိုကနာပညာထိုအဆိုင်ခဲကြီးကိုလုံးဝပြပြအောင်မတတ်နိုင်တော့ပြီဖိုင်ထဲကိုထည့်သိမ်းထားတော့ကခနာပညာပုဂ္ဂိုလ်တ attva ယောက်ျားမိန်းမအနေနဲ့သိမ်းလိုက်တာ တော်တော်လေးကြာမှာဟာငါမကောင်းဘူးမနေ့ကတော့ငါဒလူကြီးတွေ့တာဒလူတွေစဉ်းစားမိတာငါဖယ်တင့်တော်ပါမလဲငါအသက်ငါအရွယ်နဲ့ငါကုံသက်ခါနဲ့မတင့်တော်ပါဘူးလေသူများမသိလဲကိစ္စမရှိငါဘာသာငါပြန်ပြီးတော့မှငါအာဘကူစားတဲ့အနေနဲ့ confession စိတ်ထဲကနေလုပ်ပြီးတော့မဲတယ်ဖြူတယ်ဟာဘလို့ဖြစ်တယ်ညာလို့ဖြစ်တယ်မြင်တယ်ကြားတယ်အဲ့ကြမှာသွားလုပ်လို့ရပါမလားမရတော့ဘူးတဲ့ပြီးပြီတဲ့ it is too late now what is done is done ဟုတ်တော့မလားဖြစ်ပြီးသားဖြစ်ပြီးသားပဲခင်ဗျားတို့အဲ့ကြမှာ undo သွားနှိပ်လို့မလဲတော့ဘူးအဲ့ကြတော့ ဟုတ်လားမရတော့ဘူးအန်ဒူးလုပ်လို့တော့ကွန်ပျူတာမှာပဲရတယ်ကျုပ်တို့ဒီလီလည်းမရဘူးသွားပြီခင်ဗျားတို့ file ထဲဝင်သွားပြီပြီးပြီအဲ့ကြမှာစိတ်ထဲမှာအဲ့ဒီလိုတွေခဏပြဉ္ညာနဲ့ပုဂ္ဂိုလ်တ attva ဆွဲတော့မရဘူးပြီးပြီတဲ့နေဆဒုက္ခအတ္တဆိုတဲ့သဘောတွေက အကြောင်းတိုက်ဆိုင်တိုင်းဒီပုံတွေကမျက်စိတွေကပါတယ်လေထွက်ကိုမထွက်တော့ဘူးခင်ဗျားတို့သိပါတယ်ဒါမပြောချင်းလို့ပါဟုတ်တယ်မဟုတ်လားလို့နော် ဘုရားမြတ်ထံပါဝဲလျှောက်လေရမယ်ဆိုပြီးတော့ဟာတချင်းလေးကြဟုတ်တယ်ငါတို့ငယ်ငယ်တုန်းကအဲ့လိုပဲနဲ့ပြောတော့ပြောမှာမဟုတ်ပါဘူးစိတ်ထဲကကိုယ့်ဘာသာကိုဖြစ်နော်ဘုရားဘုရားဘုရားသွားတာဘုလျှောက်လေဘုသွားတာအနာဂတ်တရားသည်ယခုအနော်အဲကိလေသာတို့ကိုပဲတို့ဖြစ်၍အတိတ်၌အတိတ်အတိတ်၌ရှုခြင်းသည်အိမ်မှာအတိတ်၍ဖြစ်နေတာအတိတ်၌နော် အတိတ်နဲ့ရှုခြင်းဒီသဘောမှန်တိုင်းမသိုံမြမဟုတ်သေးကိလေသာတို့ကိုပယ်နိုင်ခြင်းဟူသောအကျိုးလည်းမရှိဆိုလိုတာကဖြစ်ပြီးတာကိုနောက်မှပြန်သတိရလို့ရှုရင်တဲ့ဘာထူးတော့မှလဲတဲ့ကိလေသာကပျောက်မသွားဘူးပြက်မသွားတော့ဘူးပယ်လို့မရတော့ဘူးလို့ဆိုလိုတယ်ဒါကအတိတ်နောက်အနာဂတ်နဲ့ပတ်သက်တာကတော့အနာဂတ်တရားတွေယခုမဖြစ်သေးချေထိုတရားကိုမဖြစ်မီကကြိုတင်၍ရှုဆင်ခြင်းထားတော်လဲနောက်ဖြစ်ပေါ် သောအခါ၌မရှုနိုင်ပါလျင်ခဏပညာထင်လျက်နေစာဒုက္ခအတ္တဟုဆွဲလန်းသောကိလေသာဖြစ်အောင်မြည်တာဒီတဲ့နော်ကြိုတင်၍ရှုထားသည့်အတွက်ကိလေသာမကိမ့်ပဲနေမည်မဟုတ်ချေကျုပ်တို့ကတခါတလေကြရင်အခုဆိုဖလူရသည်ဆိုတော့နောက်နှစ်ဒီမဖြစ်အောင်ကျုပ်တို့ဖလူးဆေးကိုနှစ်နှစ်သုံးနှစ်စာတခါတည်းထည့်တောက်လိုက်မကောင်းလားဘလို့နေမလားအဝိပဿနာလည်းကြော်ရွှင်ရတယ်လို့ပြောတော့ဆေးလည်းကြော်တော့ရင်မရဘူးလားလို့ အာကိုစစ်တခုအောင်ကိုစစ်ကြီးတခုလုံးပြည့်အောင်သွားမှာဆိုလာချီတောက်တော့ပြင်းတယ်မိတာနဲ့ကြော်တာနဲ့ဆိုတော့မထူးတပလင်းလုံးပေါက်ချလိုက်အကောင်းလာလို့သူ့ဘာသာသူ့ရည်နဲ့သူ့အထက်ကနေပြီးတော့သူ့ immune system တွေကနေတတ်လေပိုးတွေဟောတော့မလားလို့အဲ့လိုလည်းမဖြစ်ဘူးလားမဖြစ်ဘူးအဲ့ဒီကျမှ overdose ဖြစ်ပြီးသေတော့မှအဲ့ဒီကျမှနော်အေးအဲ့လိုပဲဆေးလည်းပဲနော်သူ့ယောဂတက်လာမှဘာဖြစ်ရလဲသူ့ချင်းနဲ့သူကက်အောင်ပေးရတာကြိုးတော့လို့မရဘူးရှော့တော့လို့လည်းမရဘူးဆေးတောင်အချင်းကက်အောင်သူက သွားရသေးတာတောက်ရသေးတာကိုဒါကြောင့်အနာဂတ်ကိုကြိုးပြီးတော့မှတ်လို့မရဘူးတဲ့တကယ်ဖြစ်တဲ့အချိန်ကျရင်မှတ်ချင်မှမှတ်မိန်ပါလေဒါကြောင့်ကြိုးတည်းရှုထားသည့်အတွက်ကိလေသာတကယ်ဖြစ်မဲ့အချိန်ကျတော့မဖြစ်ဘဲနေပါမလဲနော်မဖြစ်ဘဲမနေဘူးအဲဒီတော့ဖြစ်လိမ့်မယ်တို့ဖြစ်၍အနာဂတ်တရားကိုဆင်ခြင်၍ရှုခြင်းသည်လည်းသဘောမှန်အတိုင်းမသိုံများတာမဟုတ်သေးကိလေသာကိုပယ်နိုင်ခြင်းဟူသောအကျိုးလည်းမရှိဘူးအလကားပါပဲတဲ့ waste of your time လို့ပြောတာမနေ့ပြင်ဖြစ်မဲ့ကိလေသာကိုကြိုတင်ပြီးမှတ်ထားလို့မရဘူး ဖြစ်တဲ့အချိန်ပစ္စုပန်တဲ့တဲ့ရှုမှတ်တာလေဒါအာရမဏနုတေယဆိုတဲ့အာယုံနဲ့ပတ်သက်ပြီးကိန်းသွားမဲ့ကိလေသာကိုပယ်လို့ရတာထို့ကြောင့်လဲတဲ့အတိတ်အနာဂတ်တရားတို့ကိုကြောင်းကြဆက်၍မရှုအပ်ပေနှစ်ချက်ရှိပြီးအကြောင်းပြပြီးတော့ပယ်နေတာနော်ပစ္စေခညာယဉ်တန်သောအခါပစ္စုပန်တရားနဲ့နှိုင်းဆ၍ထောက်ဆ၍နော်ပစ္စုပန်ရဲ့တွေ့ကြုံနေတဲ့ပစ္စုပန် experience ကို ထောက်ထား၍လို့ပြောတာအဲ့ဒါကကိုယ့်ရဲ့ direct knowledge နော်ဟိုဟာက inferential knowledge မှန်းဆမှာဒါတော့ inferential knowledge ဆိုတာက direct knowledge မရှိရင်မှန်းလို့ရပါမလားမရဘူးလေဘယ်လိုလုပ်မှရမှာတော့နော်အဲ့တော့ပစ္စုပန်ဉာဏ်ပစ္စုပန်ရှုမှဒါလည်းပစ္စုပန်ဉာဏ်ဖြစ်မဲ့အဲ့ဒီပစ္စုပန်ဉာဏ်ရင့်တံမှအတိတ်နဲ့အနာဂတ်ကိုရှုလို့ရမယ်တဲ့ပစ္စုပန်တရားကိုရှုမှတ်ခြင်းဒီက ပြခဲ့ပြီးသည့်ပြခဲ့သည့်အတိုင်းပဲနဲ့တကယ်ဖြစ်ဖြစ်သောယုံ nant တို့၏သဘောမှန်ကိုလည်းသိ၏ဖြစ်တုံးဖြစ်ဆက်ဖြစ်ခဲ့ဖြစ်တဲ့အတွက်ဘာဖြစ်တယ်ဆိုတဲ့သူ့ပင်ကိုယ်သဘာဝတလုံးချင်းကိုလည်းသိတယ်ကိလေသာတို့ကိုပယ်လက်ပယ်နေဟောဒီဖြစ်ဆက်ဖြစ်ခဲ့မှာကြိုက်ခြင်းမကြိုက်ခြင်းကြောင့်ဖြစ်မဲ့လောဘဒေါသမောဟကိလေသာတွေကိုပယ်နိုင်ပါတယ်တဲ့အကျိုးတရားကအဲ့လိုထို့ကြောင့်ပစ္စုပန်တရားကိုသာလျှင်ကြောင့်ကြဆက်၍ရှုရပေသည်ဒါနှစ်ချက်ရှိပြီနော်ပစ္စုပန်ကိုရှုရမယ်ဆိုတာ ကောင်းပြီနံပါတ်3တော်တော်များများဆရာတော်များလည်းပဲပိဿုပံကိုမှတ်ရမယ်ဆိုတဲ့အကြောင်းကိုဗတ္တိကရတ္တတုတ်ထဲမှာဟောထားတဲ့ပြောထားတဲ့ဂါထာလေးနှစ်ပုဒ်ကိုလည်းပူဇော်ရင်းနဲ့ဖတ်ကြည့်ကြအောင်စို့ဟောက်ကမြန်မာပြန်နဲ့တွဲပြီးတော့အတိတံနာနွာကမေယနပတိကင်ခေအနာဂတံယတတိတံဗဟိနန္တံအပတ္တင်းစအနာဂတံပစ္စုပန်နိစယန္တမံ တထတထဝိပတတိအတံဟိရံအတံကုပ္ပံတံဝိဓွာမနု အနုပြုခရေမြန်မာဗျာ ဦးဇင်းတို့ရဲ့ဟောအမြဲတမ်းတစ်ဖက်နဲ့တစ်ဖက် argument လုပ်ကြတဲ့အခါမှာပေါ့နော်ကိုကဦးဇင်းတို့သာသနာရဲ့ထုံတန်းစင်လာရှိတယ်တယောက်နဲ့တယောက် argument လုပ်လို့ညင်းပြီဆိုရင် reason ပြပြီဆိုပါတော့နော်မိမိတို့ကဒီခုတ်လုံးမယ်ဆိုလို့ရှိရင်နံပါတ်1အားအကောင်းဆုံးဒီဖရာဟောအေးဖရာဟောတဲ့မှာရှားလို့မတွေ့ရင်သူ့ကိုဖွင့်ဆိုတဲ့အထကထာအေးအဲ့ဒါပြီးလို့ရှိရင် နောက်ထပ်သူ့ကိုဖွင့်ပြတဲ့တီကာအေးအဲ့ဒါမှမသိရင်ဆရာတဲ့ရအစရိယဝါဒအဲ့ဒီလိုမျိုးတဆင့်ချင်းသွားတယ် ဒါကြောင့်ဆရာတော်ကြီးကမာစီဆရာတော်ဘုရားကြီးကဒီပစ္စုပန်ကိုရှုရမယ်ဆိုတဲ့အကြောင်းကိုဘုရားကဟောဒီထိုးထိုးကျမ်းကနေမှာဟောတဲ့ထဲမှာရှိတယ်တဲ့ဒါကြောင့်အာအကောင်ဆုံးဖြစ်တဲ့ပါဠိတော်အထောက်အကူတာရကကိုပြခြင်းလို့နော်ဥပရိပန္နတာပါဠိတော်မှာရှိတဲ့နော်ဒီဗတ္တိကရတ္တသုတ်ကတကယ်အတိက main point ကိုထိုးပြတာနော်အဲ့တော့အတ္တိတနာနောကမေယနာပတိကေကေနာဂတံယရတိတံဘိနတအပ္ပတိသနာဂတံပိစုပနိသယန္တမတတတတဥပတတိအတ္တဟိရအတ္တကုပ္ပတံဝိဒ္ဝအနုပြုခေယေဆိုတဲ့စာဟာ တော်တော်များများဝိပဿနာဟောတဲ့ဆရာတော်တွေဓမ္မဂတိကတွေတော်တော်များများဒါဒီ point လေးကိုကင်ဟောတယ်ဒါပေမဲ့ဦးစင်းရှင်ပြီးတော့ဖတ်ကြည့်တယ်ဒီဆရာတော်ကြီးရဲ့ရှင်လက်ချက်ကတိတ်ပြီးတော့ခါတဲ့အားထုတ်မှုနဲ့တိတ်ပြီးတော့နိကတ်တာပဲနော်အလုံးလုံးတဲ့ပုံကိုယ်တွေတို့ဟောဒီဆရာတော်ကြီးရှင်းပြချက်ကတော်တော်ကြီးကိုနော်ဦးစင်းတို့ကတော့ရိုးရင်းချင်စီတဲ့ကိုရအောင်ဟာကောင်းလိုက်တာကောင်းလိုက်တာ ਨੇ အဲ့ဒီလိုအရသာတွေ့တယ်နော်ကဲလေ့လာကြည့်ကြစို့အတိတ်ဖြစ်သောခန္ဓာ၅ပါးပေါင်းသည်ချုပ်ွယ်ပြီး ချုပ်ပြောက်ခဲ့ပြီးဖြစ်သောကြောင့်ထိုခန္ဓာတို့ကိုတဏှာဒိဋ္ဌိတို့ဖြင့်ပြန်၍စဉ်းစားမနေရအတိတ်ကိုပြန်ပြီးတော့မစဉ်းစားနဲ့ပြီးခဲ့ပြီဒါဆိုလိုတာနံပါတ်1အကြောင်းနံပါတ်1အကြောင်းတစ်ချက်အနာဂတ်ဖြစ်သောခန္ဓာ၅ပါးသည်လည်းမဖြစ်ပေါ်လာသေးသောကြောင့်ထိုခန္ဓာတို့ကိုတဏှာဒိဋ္ဌိတို့ဖြင့်မျောလင့်တောင်းတ၍မနေရမနေ့ဖြင့်တပတ်ခါနောက်နှစ်တည်းမှာဖြစ်မှာကိုလည်းအခုကကြိုးပြီးတော့မှစဉ်းစားပြီးတော့မှမတောင့်တနေနဲ့လို့ပြောတာ ပစ္စုပန်ဖြစ်သောခန္ဓာ၅ပါးတရားတို့ကိုလည်းတဲ့ထိုးထိုးဖြစ်ဆဲခဏ၌သာလျင်ခုနှစ်ပါးသောအနုပတနာတို့ဖြင့်ရှုအပ်၏နော်တဏှာဒိဋ္ဌိတို့ဖြင့်မစွဲငင်နိုင်မပြည့်စည်နိုင်လောက်အောင်ပစ္စုပန်ခန္ဓာတို့ကိုဖြစ်ခိုက်ဖြစ်ခိုက်၌ရှုမှတ်အပ်သောထိုဝိပဿနာဉာဏ်ကိုပညာရှိသည်ပွားစေရာဤဆိုလိုတာကဒုတိယဂါထာရဲ့အကြောင်းအဓိကအချက်ကဘာလဲဆိုရင်သူ့ရဲ့ gist လေးက ပစ္စုပန်ဖြစ်တဲ့ခန္ဓာ၅ပါးဆိုတာဒါမြင်မြင်တဲ့ကြားတဲ့နားနဲ့စားတဲ့ထိရသေးတဲ့ဒါဥပါဒณะခန္ဓာ၅ပါးနော်ဝိပဿနာရှုတယ်ဆိုတာဥပါဒณะဥပါဒณะခန္ဓာ၅ပါးကိုပဲရှုရတယ်ဟောဒီပစ္စုပန်ဥပါဒณะခန္ဓာ၅ပါးကိုတဲ့ဖြစ်ဆဲဖြစ်တုံးဖြစ်ဆဲဖြစ်ခိုက်မှာနော်ဒါကိုရှုပါတဲ့အဲ့တော့အဲ့ဒီရှုနေတဲ့အခါကျလို့ရှိရင်အဲ့ဒီအာယုန်နဲ့ပတ်သက်ပြီးတော့တဏှာနဲ့ဒိဋ္ဌိကသူတို့ရဲ့လိုရာကိုဆွဲဆွဲခေါ်သွားတာရှိတယ် အာယုံတွေပေါ်တိုင်းပေါ်တိုင်းတဏှာကလည်းတဏှာနဲ့ဒိဋ္ဌိကလည်းဒိဋ္ဌိနဲ့ဟာသူနဲ့ကိုယ်နဲ့အတင်းဆွဲပြီးတော့ဖဲ့တာနော်အဲ့တော့ကြားနာကောင်ကြားနော်သို့မဟုတ်ခွေးနှကောင်ကြားမှာအမဲတုံးဆွဲတယ်လို့ပဲသူရကိုရအတင်းဆွဲတာအဲ့ဒီလိုမျိုးတဏှာလည်းတဏှာပဲဒိဋ္ဌိကလည်းဒိဋ္ဌိပဲရအောင်တခါတည်းကြားနာကောင်ဆွဲနေတဲ့နွားလို့ကြားတဲ့ကလို့ပေါ့လေအဲ့ဒီလိုဖြစ်နေတာတဏှာဒိဋ္ဌိတို့ဖြစ်အဲ့ဒီလိုမဆွဲနိုင်အောင်မပြည့်စည်နိုင်အောင်တဲ့ပစ္စုပန်ခန္ဓာတို့ကိုဖြစ်ခိုက်ဖြစ်ခိုက်နိုင်ရှုမှတ်အပ်သော ထိုလိုဝိပဿနာဉာဏ်ကိုပညာရှိသူပွားစီရဤဆိုတော့ပစ္စုပန်တဲ့တဲ့ဉာဏ်နဲ့ပစ္စုပန်တဲ့တဲ့ဝိပဿနာဉာဏ်နဲ့ရှုပါတဲ့အဲ့ဒါဆိုလို့ရှိရင်တဏှာဒိဋ္ဌိဆွဲတဲ့ဘက်ကိုဘယ်ဘက်မှမပါပဲအဲအဲ့ဒီဝိပဿနာထဲမှာရှိလိမ့်မယ်လို့ပြောတာကိုင်းတာတော့နောက်ဟာတော့ဦးဇင်းဟာရှင်းတာတော့ကြောနေပြီဒါနောက်မှဆက်ပါထင်တယ်ဟမ်တော်ကြဘုန်းကြီးနိုင်မကြည့်ပဲနဲ့ပြနေတော့ over time ဖြစ်နေဟုတ်လားอืมခင်ဗျားတို့တွေတော့ကြအဲတာကူတော့ဘုန်းကြီးလိုဖြစ်နေလိမ့်မယ် ဒါတော့ကြံတဲ့ဟာတော့နောက်မှပဲသွားကြတာပေါ့နော်ဟွန်းဟွန်းအော်နောက်ကြမှာအချိန်ကြမှာလေအဲ့ဒါတော့ကြိုးတော့ပြောလို့မဖြစ်ဘူးသိချင်ရင်နောက်တင်နဲ့လာခဲ့ဘာလဲဆိုတော့မြတ်စွာဘုရားပြောတယ်ပိဿုပန်တဲ့တယ်တဲ့အနာကကို ကြိုးမရှုနဲ့တဲ့အနာကကြိုးမပြောထားနဲ့တဲ့ကျုပ်ကဖះဖះဟောနဲ့ကြံကိုကြိုက်ပြီးတော့ဟုတ်လားတင်တန်းပို့ချတာကဲတော့ question ရှိနေလို့ပါလဲ အဲဟုတ်တယ်အဲဟုတ်တယ်ဝိပဿနာမှာကထင်ရှားဆုံးဟာကိုဆွဲရှုရတယ်နော်နှစ်ခုသုံးခုရှိနေမယ်ဆိုလို့ရှိရင်မိမိအခုလောလောဆယ်ထဲမှာ तू ကထားပါတော့ နာရာရဲ့ကျင်နာရဲ့အောက်နာရဲ့မှာအဲ့မှာနာရာကအဆိုးဆုံးလို့ဆိုပါတော့ကျင်နာလေးကိုလည်းတည်တယ်အောက်နာလေးကိုလည်းတည်တယ်ဒါပေမဲ့စိတ်ကဘယ်ကိုအရောက်ဆုံးလဲဆိုနာတဲ့အထက်ကိုအရောက်ဆုံးဆိုရင် ဆိုလိုတာကနာရာအထင်ရှားဆုံးလို့ပြောတာเนาะဒါတော့အဲ့ဒီနာတဲ့အထင်ရှားဆုံးအာယုံကိုရှုရတယ်เนาะအော်အဲ့ဒါတော့တခုတော့ရှိတယ်เนาะနောက်ပိုင်းမှာ မြင်တဲ့အာယုန်တွေကဟိုကလည်းထင်ရှားဒီကလည်းထင်ရှားတဲ့အခါမှာ overview နဲ့ generally ရှုရတာလည်းရှိတယ်နော်အဲ့ဒါကြတော့နာမည်ကို individually နာမည်ဟိုစိတ်အလေးနဲ့မတတ်နိုင်တော့ဘူးပေါ့နော်နားတယ်နားတယ်ကျင်တယ်ကျင်တယ်လို့မတတ်တော့မှနဲ့တည်တယ်တည်တယ်တည်တယ်တည်တယ်တည်တယ်လို့ပြောပြီးတော့အဲ့လိုမှတ်လိုက်ရတာအဲ့ဒါကြတော့ तू ကထင်ရှားတဲ့အာယုန်တွေကတစ်ခုနဲ့တစ်ခုကပ်ပြီးတော့လာတဲ့အခါကျတော့အကုန်လုံးပေါ်ထင်ရှားတဲ့အခါကျတော့တမာရီကောင်းတဲ့ချိန်မှာဟုတ်တယ်မြင်နိုင်တာရှိပါတယ်အဲ့ဒီချိန်ကျတော့တည်တယ်တည်တယ်တည်တဲ့အနေနဲ့ပဲရှိပါတယ်နော်အလုံးကတိတ်မြန်နေတယ်တိတ်ပြီးတော့ပြုတ်ပြီးတော့နေတဲ့အခါ တစ်ခုချင်းကိုတစ်လုံးချင်းခေါ်ပြီးတော့မရှုနိုင်ဘူးမရှုနိုင်နဲ့အဲ့ဒါကိုသိတယ်ဆိုတဲ့ဟာလေးနေပဲ तू က general အနေနဲ့ရှုတယ်ခေါ်တယ်အဲ့ဒါကြတော့ဒါလည်းရှိတယ်အမှန်ကတော့ဦးဇင်းတို့အပြီးတမမှာဖြစ်တာတွေကိုကတင်တဲ့အနေနဲ့ဒါသိအောင်လို့စာချပြလို့ရတာเนาะတကယ်လက်တွေ့နေပင်မှာရှာလို့ကိုမရဘူး အခုနပြောပြီလေဒီဒေရဏုဝတ္တဝကဝီထီတွေဘာတွေဖြစ်တယ်ဆိုတာကအဲ့ဒီအရာတွေကဖရာအရာရှင်သာရိပုတ္တရာတောင်အကုန်မလိုက်နိုင်တော့ဘူးနော်ဒါတော့မြတ်စွာဘုရားကရှိသမျှဒီကိုပြောတဲ့အခါမှာရှင်သာရိပုတ္တရာလိုက်နေတာကနော်ထားပါတော့6လုံးလောက်ပဲလိုက်နေပြီးတော့ကျန်တာတိကျသူမမီတော့ဘူးနော်သူ့ရဲ့ဉာဏ်ကဘာဖြစ်လို့လဲဆိုဘုရားကလေးသိချင်းတဲ့ကဘာတသိမ့်ပါရမီဖြည့်တဲ့ဟာနဲ့နော်ရှင်သာရိပုတ္တရာဖြည့်တဲ့ဟာနဲ့ကအကွာကြီးကွာနေတဲ့ခါကျတော့ဘယ်လိုလုပ်မိမှာလဲသူတို့ရဲ့အသိဉာဏ်ဒီသူတို့ပါရမီဖြည့်တဲ့လောက်ပဲသိလို့ရတယ် ဆိုတော့ရှင်သာရိပုတ္တရာဘုရားဟောတဲ့တရားအကုန်လုံးသူဒီဝိထီတွေဖြစ်တဲ့သဘောအကုန်လုံးမသိနိုင်ဘူး။ဒါတော့အဲ့ဒီတော့အခုဦးဇင်းတို့ပြောနေတာဆိုတာကအခုသင်နဲ့အနေနဲ့လေ့လာတဲ့အနေနဲ့ဦးဇင်းတို့ကမှတ်တာဒါတော့ဝိပဿနာမှာအားထုတ်တဲ့ခါမှာကြာရင်ဒီပရိယတ်တိသမများတတိထားဖို့ကနော်ဦးဇင်းတို့ပါဝင်စာသင်တန်းထဲမှာသင်တဲ့စာနဲ့နော်ဒီအခုစာမွေးထဲမှာဖြည့်ခဲ့တဲ့စာတွေကိုသွားခွေးမဆိုင်နေတော့နော်ဒါကသိအောင်တုတ္တမဉဏ်ရအောင်လို့လေ့လာတာ အဲ့ဒီဝိပဿနာရှုတယ်ဆိုတာပစ္စုပန်ထင်ရှားကိုရှုရမှာဖြစ်တဲ့အတွက်ကြောင့်မိမိကဟာငါသင်္นานတော့ငါတတလူနဲ့တကလေးဝထီရှိတယ်ဘယ်နာဖြစ်မလားမသိဘူးစဉ်းစားနေပြီဆိုအဲ့ဒါဘာဖြစ်တာလားရှုတာလားစဉ်းစားတာလားအဲသွားရောဥဒိစ္စပြန့်သွားပြီဒါကြောင့်မလို့စာနဲ့ရှုစဉ်နဲ့ဘယ်တော့မှသွားပြီးတော့ compare မလုပ်နဲ့သွားပြီးတော့မှလည်းအဲ့ဒါကိုသွားပြီးတော့မှဘာခေါ်မလဲ judgment မလုပ်နဲ့မှားတတ်တယ်နော်ဒါကြောင့်စဉ်းစားတဲ့တုတ္တမယညာအဆင့်ဒီတင်တန်းထဲမှာတရားနာတော့မှမှန်ဤ တရားအထုတ်တဲ့အချိန်မှာသွားမစင်စားနဲ့အဲ့ဒါဥဒိစ္စဖြစ်ဤနော်အဲ့ဒီလိုဥဒိစ္စဖြစ်ပြီးတော့နေလို့ရှိရင်တမာတိပြန်ထူတော့တာခက်တယ်ဒါကြောင့်မလို့အဲ့ဒီလိုမျိုးတကယ်လက်တွေ့နယ်ပယ်ထဲမှာဖြစ်တဲ့အခါကြလို့ရှိရင်ဟိုးကစာအုပ်ထဲရဟာတွေသင်တန်းထဲရဟာတွေဆံပွဲတုန်းကတွေသွားမစင်စားနဲ့နော်အဲ့ဒါကတုတမယဉာဏ်အရာလေ့လာခဲ့ပြီးပြီအခုလောလောဆယ်ကလောလောဆယ်ဖြစ်နေရမှာစိတ်တမယလည်းမဟုတ်တော့ဘာဝနာမယရှုပေါ်တာကိုရှုဖြစ်တဲ့အတိုင်းရှုမဝေဖန်နဲ့နော်အဲ့ဒါဝေဖန်နေတယ်ဆိုတာနဲ့ तू စဉ်းစားအောင်ပါနော် အေးကြက်ကလေးလားဥရရပေါက်မှာကအထီးလေးလားအမလေးလားငါမှန်းကြည့်အင်းချိန်လိုက်ဆလိုက်နေအထီးလေးဖြစ်မှာအထီးလေးဆိုရင်အယောင်ကဘာလဲဟမ်အဖြူလားအမဲလားအမိဘလောက်ပုံမှာလဲအပေါက်ကအလုံးလားအပြားလားဟာပြီးရောမပြီးတော့စဉ်းစားတာပါသွားအဲ့ဒါဆိုရင်စိတ်ကပြန့်သွားရောနော်အဲ့ဒါကြောင့်မလို့တကယ်အားထုတ်တဲ့အချိန်ကမှစာအုပ်ထဲကကြံ့ကန်တဲ့ကတင်တဲ့နေရာကိုသွားပြီးတော့မညှိုင်းနဲ့သူ့ရဲ့မိမိရဲ့တာဝန်သည်ပစ္စုပန်အထင်ရှားဆုံးကိုမိသလားမမိသလားဒါလေးပဲစစ်နော်ငါလွတ်သွားသလား မလွတ်ဘူးလားပစ္စုပန်အာယုံကို तू ကနော် general နဲ့ပဲရှုလို့မိမိအသေးစိတ် detail နဲ့ပဲရှုလို့မိမိအဲ့ဒါဆိုရင်မှန်ဤနော်အဲ့တော့ဦးဇင်းတို့ဆရာတော်ကအမြဲတမ်းပြောတယ်လေ as long as you observe the the prominent object you are uh, you are doing good things နော် you are right you don't make any mistake နော်ပစ္စုပန်ထင်ရှားတဲ့အာယုံကိုစိတ်ကစိုက်ပြီးတော့မှရှုနေသမျှကာလပတ်လုံးနဲ့မင်းလုံးဝမမှားဘူး နော်မှန်းနေတာပဲဆိုလိုတာက you are on the right you are on the right track မှန်ကန်တဲ့လမ်းပေါ်မှာပဲရှိတယ်အေးအခုနကပြောတဲ့အရာဒီလာပြီဆိုတော့အဲ့ဒါဒီပဲလေအမှားစတာလမ်းချော်ဖို့စတော့တာပဲနော်အဲ့ဒါဦးဇင်းတို့တင်တန်းသားများရဲ့နော်ဟိုဖြစ်တတ်တဲ့သဘောတရားအဲ့ဒါလေးကို तू ထည့်ပြီးတော့မစင်စားဘူးမိမိရဲ့တတိသည်ပစ္စုပန်ထင်ရှားတဲ့အာယုံကိုမိသလားမမိသလားအဲ့ဒီ point လေးကအဓိကအဲ့ဒီမှာကြတော့မိတယ်ဆိုရင်လောက်တာမှန်ကြီး မမိဘူးစဉ်းစားတာတွေနဲ့တကယ်ဖြစ်စဉ်တွေနဲ့ရောပြီဆိုရင်အဲ့ဒါစိန်တာမယနဲ့ဘာဝနာမယတွေသွားပြီးတော့ mix ဖြစ်နေလို့ရှိရင်ငါကအဲ့ဒီမှာဖြစ်တာကကိုထင်တာကတော့မှတ်တယ်လို့ထင်တယ်တကယ်ဖြစ်စဉ်မှာကစဉ်းစားနေတယ်အဲ့ဒါဟာယောဂီရဲ့အပြတနာအကြီးဆုံးပဲဒါကြောင့်ယောဂီရဲ့အကြီးဆုံးသောပြဿနာသည်စဉ်းစားတာတဲ့အဲ့ဒါစဉ်းစားတာယောဂီအကြီးဆုံးသောပြဿနာပဲကင်ဆာသူကနော်တော်တော်ခက်တယ်ကုလို့ ဟွန်းဟွန်းအဲ့ဒါကိုကျင့်နေရတဲ့ခါကျအာယုံဖိုက်နေရတဲ့အတွက်ကြောင့်စိတ်ကပြန့်လွင့်မှုရှိဘူးလို့ခံစားရတယ်။ဟွန်းရပါပြီတော့ဖျားရှိခိုးတဲ့ခါမှာရတဲ့ခါကျတော့ရပြီးသားလို့ဖြစ်နေတဲ့ခါကျစိတ်ကပုံတွေးပြီးတွေးနေပုံပြန့်သွားတယ်လို့တတိတော့တတိမကောင်းတာတော့ဟုတ်တာပေါ့။စိတ်ရဲ့သဘာဝကတော့တစ်ဖက်မှာကျွမ်းကျင်တစ်ဖက်က तू ကနှစ်ခုကို तू က တွဲတပြိုင်တည်းထိမ့်တယ်လို့ရတယ်နော်ဟိုမှာထားပါဦးစင်းတို့ပြောနေပြီပဲလေကာမောင်းရင်းနဲ့တချင်းလေးဆိုတာကာမောင်းရင်းနဲ့နားထောင်နေတာဆိုတော့ရှေ့ကိုလည်း attention ပေးတယ်ဒီဘက်ကိုလည်းအာယုံကခံစားရတယ်လေတချင်းနားထောင်နေဆိုရင်အဲ့ဒီလိုမျိုးပဲစိတ်ရဲ့အမြန်နှုံးဟာဝိဇ္ဇတို့တပြိုင်တည်းဖះရေတကိုးပြတယ်လို့ပေါ့ရေစုံမိစုံပြတယ်လို့မြင်းတဲ့သူကတပြိုင်တည်းထွက်တာဖះကမဟုတ်တစ်ခုပြီးမှတစ်ခုထွက်တာအဲ့ဒီလိုမျိုးပဲဦးဇင်းတို့ကတပြိုင်တည်းဖြစ်တယ်လို့ထင်ပေမဲ့တကယ်မှတစ်ခုစီဖြစ်တာเนาะဒါတော့ကောင်းပြီဒီ ဦးဇင်းတို့စာကြည့်တဲ့အခါမှာရတဲ့အချိန်ကကျတော့ရပြီးတဲ့အချိန်ကမှရွတ်တော့ဗဇက်ကသူ့ဘာသူ automatic သွားနေတဲ့အခါကျတော့တွေးတာကလည်းပေါ်တယ်နော်ဟိုကတော့မရသေးတော့ attempt force လုပ်ထားတာကိုအဲ့ဒီသဘာဝမှာတိတဲ့တတိသဘောနဲ့ဦးဇင်းတို့ဒီဟိုးကဓမ္မပြပါတော့ကိုရောက်တဲ့အချိန်မှာတတိသဘောကမတူဘူးနော်မတူဘူးဘာဖြစ်လို့လဲဆိုရင်ဒီမှာအခုရနေတဲ့တတိနဲ့ပညာတွေဝိပဿနာအလောက်ကြောင့်ရတာ ဝိပဿနာအလုပ်ကြောင့်ရတာဖြစ်တဲ့အတွက်ကြောင့်ဟိုးကမကြင့်မကြမ်းမဲနဲ့သဘာဝအရာတောင်းလေးအလေလိုက်နေတဲ့တတိမျိုးကြတော့ကွဲသွားရောအလေလိုက်နေတဲ့တတိမျိုးကအချိန်ကလေးရရင်ရသလိုထွက်ဤဝိပဿနာရဲ့တတိဆိုတာမျိုးကြတော့မဟုတ်ဘူးသူကအချိန်ကောင်းရင်ကောင်းသလောက်ဟိုဘက်ကိုစွဲဤဒါကြောင့်မလို့ तू तू အလုပ်ကို तू လုပ်သွားတာဆိုလိုတာက तू လောက်ရမယ် तू ရဲ့ function ကိုဘယ်သူကမှမလုပ်ဘဲနဲ့ तू အချိန်လေးနဲ့ तू snowball လို့ဆင်းသွားတာတော့ပေါ့တော့မလား snowball လို့ဆင်းသွားတာ စနိုးဘောဆိုတာပထမဆုံးလှုပ်တယ်လေဒါလေးပဲလှိမ့်ပေးလိုက်တာပြီးတော့လှိမ့်တော့ကြံတာ तू လူကလိုက်လှိမ့်သေးလားအေးမလှိမ့်ဘူးအဲ့ဒါတော့ဓမ္မပြပါတော့ဆိုတာစနိုးဘောပဲအမှန် तू အရှိန် तू လှိမ့် तू အရှိန် तू သူ့ရဲ့ momentum तू တင်သွားတာ speed up လုပ်သွားတာလုပ်သွားတဲ့အတွက်ကြောင့်မလို့လူကပုဂ္ဂလပြပါတာမထက်တော့ဒါတော့ဒီမှာပြောချင်တာကအဲ့ဒီတတိဟာနော်တော်တော်ကြီးအားကောင်းလာတာဖြစ်တဲ့အတွက်ကြောင့်မလို့လူရဲ့ပြပါတာကိုမလို့တဘာဝအတိုင်း तू အမှတ်သွားတော့တာအဲ့ဒါကြောင့်ဦးဇင်းတို့စာကြည့်ပြီးတော့ရတဲ့အခါမှာ မအမရသေးခင်ကတော့အားဆက်ရတဲ့အတွက်စိတ်မလွန့်ဘူးအဲနည်းနည်းရပြီးတော့ဟိုတွေးတူတူနဲ့စိတ်ထွက်တယ်ဆိုတာကအဲ့ဒီတတိနဲ့အခုရှုမှတ်တဲ့တတိနဲ့မတူဘူးဟိုကပေါက်လို့ပဲစားတတိဒါကဝိပဿနာတတိဒါကြောင့်မလို့သူ့ရဲ့သဘာဝမတူတာတကယ်လို့သာလျှင်သူ့ရဲ့သဘာဝနှစ်ခုတူခဲ့မယ်ဆိုလို့ရှိရင်ဦးဇင်းတို့ရဲ့တတိရဲ့စွမ်းအင်တွေကရုံရိုးတကနေပြီးတော့မှအရိယာမေကိုဘလို့လုံးတက်မလဲမတူဘူးမတူတဲ့အတွက်ကြောင့်မလို့ဦးဇင်းတို့ကတာမန်ပေါက်လို့ပဲစားတတိကနေပြီးတော့ထိမ့်ချုပ်မှုစည်းကမ်းနဲ့ခုနကပြောတဲ့ သီလဝိသုဒ္ဓိကစပြီးတော့ဦးဇင်းတို့အဆင့်ကိုမြင့်ပြီးတော့ဓာသွေးသလိုသွေးလာတာအေးအခုနကသင်္ခါရုပ္ပခဉာဏ်ကိုရောက်တဲ့တတိဆိုတာအမတအားကောင်းတဲ့တတိဝိပဿနာဉာဏ်ထဲမှာအမြင့်ဆုံးတတိတွေဒါတွေကအားကောင်းဆုံးနေနော်အဲ့ဒါကြောင့်မလို့အခုနကနဲ့မတူဘူးလို့ပြောတာတုံးမဆိုရင်ဦးဇင်းတို့ကအာမထုတ်တဲ့တတိနဲ့သင်္ခါရုပ္ပခဉာဏ်တတိဟိုဘက်ကမဲ့တတိနဲ့လည်းတက်ရိုက်ကြီးဘာခေါ်မလဲအတူတူထားသလိုဖြစ်မှာပေါ့ မဖြစ်ဘူးလေတတိကသူစွမ်းအားသူရှိတယ်သူအဆင့်နဲ့သူနော်ဒါကြောင့်ဟိုဟာကစဉ်းစားတာမမှားဘူးဘာဖြစ်လဲလဲကိုကတတိရဲ့ level ကိုကိုမမသိတာဟုတ်နော်အဲ့လိုကွာတယ်ချို့နေရာတွေမှာကျတော့နေတမမနေတော့ဟာမပြီးတုံးတာချို့နေရာတွေကျအေတမမတော့ဟာမပြီးတုံးအော်အဲ့ဒါက positive နဲ့ negative အေတံမမအေတောမသူအေတောမဲ့တဲ့အဲ့ဒါကိုပဲငါငါဥစ္စာငါခန္ဓာစသည်ဆွဲတာကအဲ့ဒါသူ့အစွဲနေတံမမဆိုတာအဲ့ငါမစွဲတော့ဘူးလို့ပြောင်းပြန်ပြောတာနေတံမမအဲ့ဒါဟာငါဟာမဟုတ်နော်နေတောအမသူနာမေတောအတ္ထာဆိုတာအဲ့ဒါတွေကမတွေနဲ့လိုက်ပြီးတော့တားမြစ်တာ negative တွေနော်ပထမကကိုယ်အစွဲဒုတိယကသေးသေးချာချာညံနေမြင်လို့ဩဒါတကယ်မရှိပါဘူးဖေကငါလည်းလည်းမစွဲဘူးငါလည်းလည်းမစွဲတော့ဘူးငါဥစ္စာနဲ့လည်းမမှတ်တော့ဘူးဆိုပြီးတော့ဟိုတော့ပေါ့နော်ပြောင်းပြန်အနဲ့ဟိုတော့ငါဟာအစွဲ ။ဆွဲပြုတ်တဲ့အ ਨੇ ပေါ့ဗျာနပါတာကမရှိပါဘူးဘုရားလို့တကယ်သိသွားတာလေ။အမ်ကဲဧသို့ပြုရချမ်းမြအေးကြည်ဘေးမဲ့မြည်သည်ဆွေပြီးထုံးချလမ်းမကောက်ပဲရောက်ရပါလို့ထိုးထိုးဘဝခြင်းလဲရလဲ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 ရှိသမျှလုံးစုံဘုံ31ဝေနေယတုရကြပါစေဘေင့ဝေသည်မြာထွေတာတုခေါ်စေတော်အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြ